ဦးဇင်းတို့ဩစတြေးလျဘက်မှာတော့ဒီနေ့9ရက်ဆယ်လပိုင်း2021ခုနှစ်ကွန်တမ်ဘုဒ္ဓဆူရစီမှာကြီးမှုပြီးတော့ကျင်းပကြတဲ့ဓမ္မသဘင်ပွဲတော်ကြီးမှာယနေ့တရားဓမ္မပေါင်း သူတော်ကောင်းတို့တွေအတွက်အရိယာကြီးတွေသူတော်ကောင်းကြီးတွေရဲ့စိတ်ထား မြင့်မြတ်ဘုံနေကြင်ကြံဘုံနေစိတ်ထားဘုံနေလေလာသင်ယူရင်းနဲ့ဦးဇင်းတို့နဲ့ဒကာဒကမတို့တွေကလည်းပဲမိမိတို့ရဲ့တန်တန်မှာသူတော်ကောင်းဓာတ်တွေကိန်းဖို့သူတော်ကောင်းကြီးတွေကျင့်တဲ့အကျင့်အတိုင်း လိုက်ပြီးတော့ကျင့်နိုင်ဖို့ရည်ရွယ်ပြီးတော့ယနေ့အရှင်သာရိပုတ္တရာမထေရမြတ်ကြီးဤဘဝနှင့်ဓမ္မ ရှင်သာရိပုတ္တရာမထေရမြတ်ကြီးဤဘဝနှင့်ဓမ္မအကြောင်းကိုဦးဇင်းတို့ဒီနေ့တတ်နိုင်သမျှရတဲ့အချိန်တွင်းမှာဟောစရာတွေအများကြီးပဲရှင်သာရိပုတ္တရာနဲ့ပတ်သက်ရင်လေ့လာစရာတွေအတုယူစရာတွေမြောင်များစွာရှိတယ်အဲ့ဒီတည်းကဒီနေ့စွန့်နိုင်သမျှမိဘကျေးဇူးတိရဘုံနေတန်ဃာတော်တွေအပေါ်မှာထားတဲ့မေတ္တာစေတနာတွေသိခံခြင်း ဘလောက်ထိထားတယ်ဆိုတော့အပိုင်းကန္တာတွေနဲ့ဥစဉ်တို့သူ့ရဲ့ကျင့်တဲ့ကျင့်စဉ်နဲ့ဘဝနဲ့ဓမ္မကိုယနေ့ဥစဉ်တို့ဒကာဒကမတွေနာယူကြရအောင်ပညာအရာမှာဣတရေရတဲ့မထေမြတ်ကြီးတလောကလုံးမှာမြတ်စွာဘုရားက လွဲရင်ရှင်သာရိပုတ္တရာမထေမြတ်ရဲ့ ပညာကို ရှက်နိုင်တဲ့ပုံကိုမရှိဘူးဟောဒီကဘာမြေပြင်တစ်ခုလုံးမိုးတွေရွာနေမိုးရေပေါက်ဘယ်နှပေါက်ဆိုတာကို ရေတွက်နိုင်တယ်အဲ့ဒီလောက်ထိဉာဏ်ပညာစွမ်းအားတကောပိန်ရှင်တွေကြီးတဲ့မထေမြတ်ကြီးဒီမထေမြတ်ကြီးရဲ့အကြောင်းဦးဇင်းတို့လေ့လာရင်းရဲ့သူ့ရဲ့စိတ်ထားတွေကိုလေ့လာကြမယ်ဆိုတော့ဦးဇင်းတို့အရင်ဆုံး ဘယ်အစပြောခြင်းလဲဆိုတော့တတင်ချေနဲ့ကဘာတသိလွန်ခဲ့တဲ့တတင်ချေနဲ့ကဘာတသိရဲ့အထက်မှာလောကမှာအနောမဓာတ်သည်ဆိုတော့ဘုရားရှင်ကိုရမြတ်ကြီးပွင့်ပွင့်ထွန်းတဲ့အချိန်ပေါ့အဲ့ဒီအချိန်တုန်းကဦးဇင်းတို့ရှင်သာရိပုတ္တရာရဲ့အလောင်းကတထေသာ သူ့ရဲ့တငယ်ချင်းသီရိဝဒနာတဲ့သူ့နာမည်ကတတရတဲ့တငယ်ချင်းနှစ်ယောက်ချစ်ချစ်ခင်ခင် နေကြရင်းနဲ့ဒီနေ့တော့သူကစဉ်းစားတယ်လောကဆိုတာနေရတာခဏလေးပဲဒီစည်းစိမ်နေနဲ့ဓာတွေနဲ့နေသွားတော့လေဘာမှကြာမှာမဟုတ်ဘူးအကုန်လုံးဟာဒီနေ့ထားခဲ့ရမယ် ကိုချစ်ခင်ပါတယ်နှစ်သက်ပါတယ်မျက်နှိုးပါတယ်တွေ့တာပါတယ်ဆိုတော့တွေ့တာစရာတွေနှစ်သက်စရာတွေမျက်နှိုးစရာတွေဆိုတာတစ်နေ့ကျတော့ဖက်တွယ်ထားလို့မရဘူးအကုန်လုံးထားခဲ့ရအဲ့တော့ခုချိန်ကျမကြီးလဲကောင်းတော့အရွယ်လဲရှိတော့မှာငါတော်တဲ့ထွက်ပြီးတော့တရားအားထုတ်တာပဲကောင်းပါတယ်စီတဲ့ဥစ္စာယတနာတွေလှူတရားရှိတာလှူပြီးတော့ တခါတည်းတောထွက်ဖို့လှုပ်တော့တငယ်ချင်းတော့သွားခေါ်ဦးမှာပဲသူတငယ်ချင်းသီရိဝတ္တနာသွားပြောတယ်တငယ်ချင်းရေငါတော့အဲ့လိုတွေးမိတယ်လောကကြီးထဲမှာဒီတိုင်းငါမနေချင်တော့ဘူးဘဝဆိုတာတူတူလေးရဲ့အဲ့တော့ငါတော့တောထွက်ပြီးတော့တရားထိုင်တော့မယ်မင်းလိုက်ခဲ့ပါလားတကယ်ချင်းရာငါတော့မိသားစုနဲ့မကွဲနိုင်မခွာနိုင်ဘူးအဲ့လိုတော့လဲငါ မလိုက်နိုင်ဘူးတကယ်ချင်းမင်းဟာမင်းသာသွားပါတော့ရှင်သာတိဗုဒ္ဓရာအလောင်းကတောထွက်တရားထိုင်အဲ့ဒီကနေမှအနိနာဝိညာဉ်တွေကလည်းဟာဒီယတိတရားတွေကျင့်နေတယ်ကျင့်နေတယ်ကျင့်နေတယ်ကြတော့လာကြတာဗောအကုန်လုံးတခါတည်းလာပြီးတော့တပည့်ခန်းညာကျင့်ညာကျင့်ညာဘလောက်ထိတောင်များသွားလဲဆိုတပည့်ပေါင်း9000နဲ့4000တိရှိတယ် တပည့်ပေါင်း9400ကလည်းရှင်သာရိပုတ္တရာသူ့ရဲ့ပင်ကိုယ်ကိုကလည်းပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဆိုတော့ကြီးညိုကြတယ်သူတို့ဆရာဦးကြီးညိုရေးနဲ့တော်တဲ့တောင်းတဲ့ကနေတိဥတိဖူတွေရှားကြဖွေးကြစားကြတရားတွေထိုင်ကြအဲ့ဒီရှင်သာရိပုတ္တရာကလည်းဒီဇန်နေအဘိညာဉ်တွေကိုရနေပြီ သူကလည်းတောကြီးထဲမှာအားထုတ်တာသူ့ရဲ့တပည့်တွေကလည်းလိုက်ပြီးအားထုတ်တာဇံပင်ညင်တွေရနေတယ်အဲ့လိုရပြီးတော့တောတွေတောင်တွေထဲမှာပဲပျော်မှု့ပြီးတော့နေကြတဲ့အချိန်မှာတနေ့ကျတော့အလုံးကလည်းတည်တည်ရှားကြဟိုသွားဒီသွားလှက်ပတ်ပြီးတော့ရတဲ့တယ်သူ့နေရာနဲ့သူသွားကြလာကြလှုပ်နေတဲ့အချိန်မှာအနောမဓာတ်တိမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလောကကြီးကိုကြည့်တယ် ဒီနေ့ငါဘသူ့ကိုများချွတ်ပါမလဲကြည့်လိုက်တဲ့အခါကျတော့ဩတရရယတိနဲ့သူ့ရဲ့တပည့်ဒီ9400တော့ဒီယတိတွေဟာဒီနေ့အကုန်ကြွတန်းဝင်ကြလိမ့်မယ်အဲ့ဒါကိုသိတဲ့အခါကျတော့ရသော်ဘုရားရှင်ကိုရောမြတ်ကြီးက ရှင်သာရိပုတ္တရာအလောင်းနေတဲ့အဲ့ဒီတောကြီးကိုကြွသွားတာဖះရှင်ကိုတော်မြတ်ရဲ့အစဉ်ဥပရိကိုမြင်တာနဲ့ဟိုကပညာရှင်ဆိုတော့သိပြီဒီပုဂ္ဂိုလ်ဟာ လောကမှာအမြတ်ဆုံးပုဂ္ဂိုလ်ပဲရှင်ဖះကြွပါဖះကြွပါဖះတခါတဲ့အောက်ကနေကြာကြာနာနာကြုံကြုံလေးထိုင်ပြီးတော့ရှ िख ောပြီးတော့ပူဇော်နေတာ အဲ့ဒါကိုတပည့်တွေကတွေ့တော့အံ့ဩသွားတာဟောငါတို့ကတော့ငါတို့ဆရာထက်တာတဲ့ပုဂ္ဂိုလ်လောကကြီးမရှိဘူးလို့ထင်နေတာငါတို့ဆရာထက်တာတဲ့ပုဂ္ဂိုလ်ရှိပါလားငါတို့ဆရာ ထိုင်ပြီးတောင်ရှ िख ိုးနေပါလားလို့အဲ့ဒါနဲ့ယသိတွေကတီတိုတီတိုနဲ့ပြောကြတဲ့အခါကျတော့ငါရှင်တို့တဲ့ ငါနဲ့ဖះရှင်မြတ်ဘာများလာနိုင်နေကြတာတော့မြင်းမော်တောင်နဲ့နွားဦးဂျုံနှိုင်းတယ်လို့ဘလို့မှနှိုင်းရှင်လို့မရဘူးငါအခုထိုင်းရှစ်ခိုးနေတဲ့ဆိုတဲ့ပုံကိုကြီးဟာတာမန်မဟုတ်ဘူးတလောကလုံးမှာအသာဆုံးအမြတ်ဆုံးဖြစ်တဲ့အနောမဓာတ်ဒီဖះရှင်ကြီး ဒီဖះရှင်ကိုရောမြတ်ကြီးနဲ့ငါနဲ့ကနှိုင်းစားလို့မရဘူးအဲ့ဒီကြတော့မှအော်တို့ဆရာထက်တော်မှနှိုင်းရှင်လို့မရအောင်ဂုံပေါင်းနေနဲ့ပြည့်နေတဲ့ဖះရှင်ဆိုပါလားကဲအဲ့တော့တပည့်တို့မင်းတို့ပါခဲ့တဲ့တစ်သီးတွေကောင်းတို့ရာရာတွေအကုန်ယူခဲ့ကြအလုံးဖះရှင်ကိုကတ်ကြရအောင်ဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုတစ်သီးတွေနဲ့ တောက်တော့ရေတွေနဲ့အကတ်ကြလှူကြအကုန်လုံးဝမ်းပတတာနဲ့လှူဒန်းပြီးတော့မှရသော်ဘုရားရှင်ကိုတော်မြတ်ကြီးကိုကဲတို့ ပန်းနေနဲ့ပူဇော်ရအောင်တောထဲကပန်းနေသွားခူးကြအောင်ဆိုပြီးတော့အဲ့ဒီမှာတောထဲကပန်းနေအကုန်သွားခူးရလာတဲ့အဲ့ဒီပန်းတွေကိုပန်းမွေရာကြီးတွေလောက်ပြီးတော့မှရသော်ဘုရားဟောဒီပန်းမွေရာကြီးပေါ်မှာတရင်သုံးတော်မူပါဘုရားလျှောက်တော့ မြတ်စွာဘုရားက သူတစ်ပါးတည်းတရင်မသုံးမဲနဲ့သူ့ရဲ့အက္ခသဝကမဟာသဝကနဲ့ယဟန်တော်တွေကိုတခါတည်းတကိုးတော်နဲ့လှမ်းပြီးတော့ဒီလာအောင်လှမ်းပြီးတော့ပြောလိုက်တဲ့အခါကျတော့ယဟန်တော်တွေအရှင်နိသဗမထေတို့တခါတည်းယဟန်တော်တွေအကုန်ကြွလာတော့အဲ့ဒီယဟန်တော်တွေအကုန်လုံးပန်းမှုရာကြီးတွေပေါ်မှာအကုန်လုံးသတင်းသုံးညအဲ့ဒါဘလောက်သတင်းသုံးပေးလိုက်လဲဆိုတော့ ဒီရသေးကိုချီးမြှောက်ခြင်းလို့တဲ့ခုနှစ်ရက်လုံးလုံးနဲ့အဲ့ဒီပန်းဖို့ယာကြီးပေါ်မှာခုနှစ်ရက်လုံးလုံးတခါတည်းဘုရားရှင်ကိုတော့မြတ်ကြီးနဲ့ယဟန္တာမထေရကြီးတွေဖလတ်သမကဝင်စားနေကြတာအဲ့ဒီဝင်စားနေကြတဲ့အချိန်မှာ အရှင်သာရိပုတ္တရာအလောင်းကလည်းပီတိနဲ့ပဲနေတယ်တဲ့။ तू ကလည်းဇံပင်ရှင်တွေရအောင်အထုတ်ထားတာဆိုတော့ဖလတ်သမဘတ်တော့မရဘူးပေါ့။ ဗလာသမဘတ်တော့ဝင်သားလို့မရဘူးပေါ့ဇံပိန်ရှင်နေနဲ့ तू ကလည်းနေနိုင်တဲ့စွမ်းအားရှိတော့ तू ကလည်းခုနှစ်ရက်လုံးလုံးပဲအဲ့ဒီမှာတင်တခါတည်းဘုရားရှင်ကို ပူဇော်ပြီးတော့ तू နေခဲ့တယ်ခုနှစ်ရက်ပြည့်တဲ့အခါကျတော့မှတေဥတေဖို့တွေနဲ့အကုန်လုံးလူကြတန်းညပူဇော်ကြဆက်ကကြပြီးတော့မြတ်စွာဘုရားကနိဒဗမထေကိုတရားဟောခိုင်းနေနိဒဗမထေတရားဟောခိုင်းတဲ့အခါကျတော့ အဲ့ဒီမှာနိဒဝမထေဆိုတာမြတ်စွာဘုရားရဲ့ပညာရဣတရေရတဲ့မထေကြီးပေါ့အဲ့ဒီမထေကြီးကိုတရားဟောခိုင်းတော့အရှင်သာရိပုတ္တရာကြီးညိုလိုက်တာဒီအိပညာရဣတရေရတဲ့မထေမြတ်ကြီးရဲ့တရားကောင်းလိုက်တာကောင်းလိုက်တာ ကောင်းလိုက်တာငါသူ့လိုရရင် ကောင်းမှာပဲသူ့လိုဖြစ်ရင်ကောင်းမှာပဲဆိုတဲ့အတွေးကသူကတွေးနေတယ်အဲ့လိုတွေးပြီးတော့နေရင်းနဲ့တခါမြတ်စွာဘုရားက နောက်ထပ်ဒုတိယတကောဘိန်းကြီးရတဲ့မထေမြတ်ကြီးတခါပြန်ပြီးတော့ဟောခိုင်းမြန်နဲ့မထေမြတ်ကြီးကလည်းတခါပြန်ဟောပြန်နဲ့အဲ့ဒါနှစ်ပါးဟောပြီးတဲ့အခါမြတ်စွာဘုရားကိုတော်တိုင်ဟောလိုက်တာသုံးပါးတရားပွဲကိုဆက်တိုက်ဟောလိုက်တာမြတ်စွာဘုရားတရားဟောလဲပြီးရော အရှင်သာရိပုတ္တရာအလောင်းမထေမြတ်ယသေကလွဲ၍ကြံတဲ့ယသေပေါင်း9400 အရဟတဘူစိုက်ပြီးအကုန်ယဟန္တာဖြစ်ကုန်ပြီယဟန္တာဖြစ်တော့ဘာဖြစ်လို့ရှင်သာတိဗုဒ္ဓရာကျမကြံနေလဲဆိုတော့သူကဒီမထေမြတ်ကဲ့သို့သူဖြစ်ခြင်းနဲ့ဖြစ်ခြင်းနဲ့ဖြစ်ခြင်းနဲ့ဆိုတော့ဆန္ဒတွေဖြစ်ပြီးစိတ်ကပြန့်လွင့်နေလို့တဲ့ဒီမထေမြတ်ကြီးကတော့သူဖြစ်ခြင်းနဲ့ဆိုတော့စိတ်ဖြစ်နေသည့်အတွက်အဲ့ဒီစုကိုတောင်းညင်နေသည့်အတွက် စိတ်ကပြန့်လွင့်နေလို့အဲ့ဒီမှာ သူတစ်ပါးပဲတရားသူမရလိုက်တာအကုန်လုံးရတဲ့တွေတခါတည်းဟွာဖြစ်ပြီးတော့မြတ်စွာဘုရားအေဟိဘိက္ခုယဟန်ဖြစ်အကုန်ခေါ်ပြီးတော့တခါတဲ့အကုန်ကြွသွားရှင်သာရိပုတ္တရာတစ်ပါးပဲမြတ်စွာဘုရားတပည့်တော်အရှင်ဘုရားရဲ့တပည့်ကဲ့သို့တပည့်တော်လည်းပဲပညာအရာဧတရက်ရတဲ့ပုဂ္ဂိုလ်ဘုရားတပည့်တော်ဖြစ်ပြစေ ဆုတောင်းရသော်ဘုရားရှင်ကိုရောမြတ်ကြီးကသဗ္ဗညုတရွှေညံတော်နဲ့ကြည်လိုက်တဲ့အခါကျတော့တတင်ခြေနဲ့ကဘာတသိမ့်ထက်မှာဂေါတမဘုရားရှင်ဆိုတာပွင့်ထွန်းလိုက်မယ်အဲ့ဒီကြိုက်ရင်သင်္ချတာပညာအရာဧတရက်ရတဲ့တာရိပုတ္တရာဆိုတဲ့မထေမြတ်အဖြစ်နဲ့ကျွတ်တန်းဝင်လိုက်မယ်ဗျာဒိတ်တခါတည်းပေးကြတယ်ဝမ်းသာလိုက်တာ သူအဲ့ဒါဝမ်းသာတော့ဘု து သွားသတိရလဲဆိုသူ့ရဲ့တငယ်ချင်းသီရိဝတ္တနာသွားသတိရဩငါရဲ့တငယ်ချင်းကိုငါပြောအောင်မှာပဲအဲ့ဒါနဲ့သီရိဝတ္တနာဒီသွားဟာရှင်ရသေးရသေးတွေလည်းဘလို့မပါတော့ပါလားအချွေရနီမပါတော့ဘူးအကုန်ယဟန်ပြုတ်ကုန်ပြီဟာဒါဆိုအရှင်ဘုရားကဘာလို့ယဟန်မပြုတ်တာလဲအဲ့လိုပဲငါကဆုတောင်းထားတယ် ပညာအရာဣရရက်ရတယ်မထေမြတ်ကြီးဖြစ်ခြင်းလို့ငါအဲ့တော့မလိုက်တော့အဲ့ဒါအတွက်ငါစုပန်လို့မြတ်စွာဘုရားလည်းငါဗျာဒိပေးပြီးပြီမင်းတကောရာဣတရက်ရတဲ့ပုံကိုဖြစ်အောင်ဆုတောင်းမလားဟောအေးကောင်းတာပဲငါလည်းဆုတောင်းမယ်ဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားနဲ့ငါနဲ့မယဉ်နေဘူးတပည့်တော်နဲ့မြတ်စွာဘုရားမယဉ်နေဘူးရှင်ဘုရား ပင့်ပေးပါရတယ်ဘုရားရှင်ပင့်ပေးမယ်ဆို မြတ်စွာဘုရားပင့်ပေးပြီးတော့အိမ်မှာဆွန့်ကပ်ဆွန့်နေကပ်တယ်သင်္ကန်းလှူတယ်တရက်ထဲအာမရလို့ပါဘုရားခုနှစ်ရက်တိုင်တိုင်တပြီတော့လှူခွင့်ပေးပါဘုရားသီရိဝဒနာလျှောက်တော့မြတ်စွာဘုရားလည်းလက်ခံတယ်ခုနှစ်ရက်ပြည့်တဲ့အခါကျတော့အဲ့ဒီမှာအလှူတန်းကြီးလှုပ်ပြီးတော့မှအဲ့ဒီမှာဘာလုပ်လဲဆူတောင်းတာတကောရာဣတရက်ရတဲ့မထေမြတ် နောင်ဘုရားရှင်တဆူစုရထမှာဖြစ်ပြစေဆုတောင်းတော့မြတ်စွာဘုရားလည်းတပ္ပိညုတာရွှေညံတော်နဲ့ကြိတ်ပြီးတော့ဖြစ်လိမ့်မယ်မင်းတို့တငယ်ချင်းနှစ်ယောက်ဟာဂေါတမဗုဒ္ဓဘုရားရှင်သာသနာမှာလဝဲတော်ရန်လက်ရာတော်ရန်တာဝကကြီးတွေဖြစ်လိမ့်မယ်တခါတည်းမနက်ဖန်ကို ရတော့မဲ့ပုံစံမျိုးဝမ်းသာကြအဲ့ဒီလိုနဲ့အရှင်သာရိပုတ္တရာနဲ့အရှင်မောက္ကလန် နှစ်ပါးရဲ့ဘဝဟာအဲ့ဒီလိုစခဲ့ရာကနေဘဝတွေဖြတ်တန်းနေဖြတ်တန်းတဲ့အခါကျတော့မတူဘူးနော်ရှင်သာရိပုတ္တရာကသူ့ရဲ့စိတ်ကခက်ထန်နေရှင်သာရိပုတ္တရာရှင်မောကလန်ရဲ့စိတ်ကနုညံ့နေဟောအဲ့လိုကြွာသွားတာပါရမီဖြည့်တဲ့ဘဝတွေတစ်လျှောက်လုံးမှာလည်းပဲရှင်သာရိပုတ္တရာအလောင်းက ကျေစုသိတတ်တဲ့နေရာမှာတော်တော်ကိုကျေစုသိတတ်တာဘဝတစ်ခုမှာ तू ဆင်ကြီးဖြစ်တယ်ဆင်ဖြစ်ပြီးတော့တခါတည်းအဲ့ဒီမှာတင်းငုတ်တစ်ခုစူးဝင်နေတာဘလို့မှနှုတ်လို့လည်းမရအဲ့ဒါနဲ့ဆင်ကြီးလဲပြီးနေတော့အဲ့နာမှာတက်ခုတ်သမားတွေအဲ့ဒီတက်ခုတ်သမားတွေ အတန်ကြားတော့တက်ခုတ်သမားတွေငါကဲနိုင်မှာပဲသူလိုက်တယ်တက်ခုတ်သမားတွေကကြောက်လို့ထွက်ပြေးသူပြေးရင်သူကရနေတယ်သူတို့ကနည်းနည်းလေးဟွာလုပ်ပြီးဆိုရင်အသာလေးသူတို့နောက်လိုက်တယ်ဆိုတော့နောက်တော့တက်ခုတ်သမားတွေဒီစင်ကြီးရန်လုပ်ဖို့မဟုတ်တော့ဘူးတခုခုဖြစ်နေဖြစ်မယ်ဆိုပြီးတော့အနိကတော့မှသူ့ခြေတော့မှအဲ့ဒီမှာငုတ်ကြီးစူးနေတာသွားတွေ့သွားတွေ့တဲ့အခါကျတော့မှ အဲ့ဒီငုတ်ကြီးကိုဝိုင်းပြီးတော့အကုန်လုံးချွတ်ပေးလှုပ်ပေးဆဲရနာပါတီတွေစီးပေးကောင်းအောင်လှုပ်ပေးတော့အဲ့ဒီတက်ခုတ်သမားတွေကိုအဲ့ဒီဆင်ကြီးကတခါတဲ့အကုန်လုံးဝိုင်းပြီးတော့သူကူညီပေးတာနောက်သူကူညီပေးရာကနေပြီးတော့တခါဘာလှုပ်လဲဆိုတော့သူ့သားလေးရှိတယ်ဆင်ပြူတော်လေးအဲ့ဒီသားဆင်ပြူတော်လေးကိုတရက်ကြတော့တောထဲကနေသွားခေါ်ပြီးတော့အဲ့ဒီတက်ခုတ်သမားတွေကို ပေးတယ် ဆင်မြူတော်လေးကအဲ့မှာတစ်ခုတ်သမားတွေနဲ့ဝိုင်းဝန်းပြီးတော့အဲ့ဒါလှုပ်ပြီးနေရင်းနဲ့နောင်ကြတော့အဲ့ဒီမှာရှင်ဘီရင်ကဆင်မြူရှိတယ်ဆိုတော့ကြတော့အဲ့ဆင်မြူလေးတခါတည်းထိမ့်သိမ့်တော့တစ်ခုတ်သမားတွေဒီကနေဆင်မြူလေးကမသွားဘူးသူ့ဖေဆင်ကြီးကဒီနားမှာသူ့ကိုတောင်းပေးထားလို့ဒီနားပဲသူဝိုင်းကူးနေတာနောက်တော့မှရှင်မြင်ကခေါ်လို့မရပြုလို့မရတော့ဘာဟွာလို့ရမလဲဆိုတော့ပညာရှိတယ်တခုခုပေးမှရမယ်ထင်တယ်တဲ့ဆိုတော့ အဲ့ဒါနဲ့အသဗျာတသိအဲ့ဒီတက်ခုတ်သမားတွေကို တင်ပေးတဲ့အခါကျမှတက်ခုတ်သမားတွေကိုအသဗျာတသိပေးထားပြီးမှစင်ပြူတော်လေးဟာလိုက်သွားခဲ့တာအဲ့ဒီလိုဒီစင်ကြီးကြီးဟာအဲ့ဒီတော့ကသာရိပုတ္တရာအလောင်းပဲတဲ့ကျေးဇူးကိုသိတာသူတပတ်သားရဲ့ကျေးဇူးသူ့အပေါ်မှာပြုတ်ခဲ့ဘူးရင်အဲ့ဒီကျေးဇူးတရားသူအမျက်ဆက်လက်ရှိတယ်နော်အမျက်ဆက်လက်ရှိတယ် တခါမှကြတော့ဦးဇင်းတို့ဒါရှင်သာရိပုတ္တရာဘုရားရောက်တဲ့အချိန်မှလည်းပဲဒါအခုပြောသလို ရာရဆိုတဲ့ပုံနာအင်မတန်ဆင်းရဲနေတာဘာမှစားစရာမရှိတဲ့ပုံနာအဲ့ဒီပုံနာလမ်းဘေးမှာနေရတဲ့ဘဝရောက်နေတဲ့ပုံနာကိုမြတ်စွာဘုရားကဒီရာရကရဟပြုခြင်းနဲ့ပြောတယ်ဒါလောက်ဆင်းရဲပြီးတော့ဘွဲ့ဆုပ်နေတော့လေဘယ်ယဟန်ကမှ တိတ်ပြီးတော့အနိနာအဟွာမလုပ်ချင်ဘူးအသက်ရွယ်လည်းကြီးတာလည်းတစ်ပိုင်းအဲ့ဒါမျိုးဆို ပြောဆိုဆုံးမလို့လည်းလွယ်မှမထင်တော့အဲ့မှာတခါတည်းမြတ်စွာဘုရားသူ့ကျေးဇူးဘသူများသိတဲ့ပုံကိုရှိလဲလို့မေးတဲ့အချိန်တုန်းကအရှင်သာရိပုတ္တရာကမြတ်စွာဘုရားတပည့်တော်ယဟန်ပြုပေးပါစေသူ့ရဲ့ကျေးဇူးတပည့်တော် ရှိတယ်ဘုရားတဲ့ဘာကျေးဇူးရှိတော့တပည့်တော်ဟောတော့ကဆွန်းတဆွန်းသူလောင်းမှုပါတယ်ဘုရားတဲ့ဟော အဲ့ဒီဆွမ်းလောင်းတဲ့ကျေးဇူးနဲ့တပည့်တော်သူ့ကိုရှင်ယဟန်ပြုပေးပါမယ်ဖျားဆိုပြီးတော့ကျေးဇူးတရားကိုအဲ့ဒီလိုဆက်လို့အခုဟောဒီဆင်အကြောင်းကိုမြတ်စွာဘုရားပြန်ပြီးပြောပြသူ့ကိုတက်ကောက်တွေကိုသူ့ခြေတော်ဆူးတဲ့တက်ကောက်ကိုနှုတ်ပေးခဲ့တဲ့လူတွေတက်ကောက်သမားတွေကိုတသက်လုံးသူကျေးဇူးဆက်ပေးခဲ့တာတဲ့ကျေးဇူးဆက်ပေးခဲ့တာဒါကြောင့်မို့ဘဝတွေကျေလည်တဲ့အခါမှာလည်းပဲ ရှင်သာရိပုတ္တရာကြီးအလောင်းတော်စိတ်ထားကအင်မတန်မှကို နုညံ့ကျေးဇူးတရားတွေသိတယ်အဲ့လိုနဲ့ဘဝတွေကျင်လဲပြီးတော့လာရင်းနဲ့ဦးဇင်းတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးပွင့်တော်မူတဲ့အခါကျတော့အခုအိန္ဒိယရောက်ဖို့ရင်တော့သိမှာပါနာလန္ဒတက္ကသိုလ်ဆိုတာအဲ့ဒီနာလန္ဒတက္ကသိုလ်ကြီးတိထောင်တဲ့နေရာကအဲ့ဒါရှင်သာရိပုတ္တရာရဲ့မွေးဖွားတဲ့နေရာပဲ အဲ့ဒီဘက်ကအမြင်ကြီးရှိတယ်အခုအိုနာလန်ဒါလို့ခေါ်တယ်သူတို့အရင်ရှေးဟောင်းအရင်တော့အဲ့နေရာမှာတန်ဃာတော်1000ကျော်စာပေတွေသင်သွားတာအရင်ခက်ကပညာရေးမှာအိန္ဒိယမှာထိတ်တန်းရောက်နေတဲ့ခက်ပေါ့အဲ့ဒီချိန်တော့အဲ့ဒီနေရာမှာတန်ဃာတော်1000ကျော်ပညာသင်တဲ့နေရာအခုတော့ဦးဇင်းတို့သွားပြီးသင်ခဲ့တဲ့နေရာနယူးနာလန်ဒါဆိုပြီးတော့အဲ့ဒီဟာရဲ့ဒီဘက်မှာနောက်ထပ်အသစ်အသစ် နာလန္ဒ University ဆိုပြီးတော့အဲ University တော့မဟုတ်နာလန္ဒ Institute သူက Institute ဆိုပြီးတော့အဲ့ဟာကြီးတည်ထောင်တယ်အဲ့ဒါကတော့ဦးစင်းအဲ့မှာနှစ်နှစ်လောက်တက်ခဲ့တယ်အဲ့တော့ဒီဘက်ကအိုးနာလန္ဒာဆိုတဲ့အဲ့ဒီတက္ကသိုလ်ကြီးအဲ့ဒီတက္ကသိုလ်ကြီးမှာအဲ့ဒီအမြင်ကြီးနေရာကအဲ့ဒါအခုရှင်သာရိပုတ္တရာရဲ့မွေးဖွားခဲ့တဲ့နေရာတဲ့အဲ့ဒီနေရာကို မှတ်သားပြုပြီးတော့မှအဲ့ဒီနာလန္ဒတက္ကသိုလ်ကြီးလောက်ခဲ့ပုံပေါက်ပါတယ်အဲ့ဒီနေရာမှာဒါအခုအလုံးဒါရှင်သာရိပုတ္တရာရဲ့မွေးဖွားရတိုက်ခန်းတိုက်ခန်းနေရာဆိုပြီးတော့အဲ့ဒီနေရာမှာသွားသွားပြီးလေ့လာအဲ့ဒါတက္ကသိုလ်ကြီးရဲ့ဝင်းအတွင်းထဲမှာရှိတယ်အဲ့ဒီနေရာမှာသာရိပုတ္တရာမကြီးရဲ့သားအဖြစ်နဲ့လာပြီးတော့မွေးဖွားခဲ့တယ်နော်သူ့အဖေကအခုရွာတကြီးပေါ့ဟောဘက်ကရွာကလည်း အဲ့ဒါရွာစကြီးရဲ့သားကောလိတတဲ့ဒီကဥပဒိတ်တတဲ့ရှင်သာရိပုတ္တရာအလောင်းကအဲ့ဒီဟိုဘက်ရွာဒီဘက်ရွာကြီးတွေရဲ့ရွာစကြီးတွေတထဲတွေအဲ့လိုပုံကိုကြီးတွေအေမတမကြွယ်ဝချမ်းသာကြတဲ့ပုံကိုကြီးတွေအဲ့လိုပုံကိုကြီးတွေရဲ့သားတွေလာဖြစ်တဲ့အခါကျတော့နှစ်ယောက်ကလည်းဟိုဘက်ဒီဘက်ခင်းကြတယ် တယောက်နဲ့တယောက်အတူတူသွားအတူတူလာ အရွယ်ရောက်တဲ့အချိန်ကြတော့ပညာတွေသင်ညအတူတူလေ့လာကြအဲ့လိုလုပ်ပြီးနေရင်းနဲ့တရက်ကြတော့သူတို့ဩဂိတ်စကုတ်တောင်ရာဇဂျိုနဲ့နာလန်ဒါနဲ့တိတ်မဝေးလောက်မွေးဆိုနိုင်ဝက်နိုင်ဝက်ကြော်ကြော်လောက်တော့သွားသေးတယ် ရာသီဂျိုနဲ့ဟိုဟာနဲ့ကားနဲ့သွားရင်ပေါ့နိုင်ဝက်ကျော်လောက်သွားသေးတယ်အဲ့ဒီလောက်သွားရတဲ့ခရီးမှာသူတို့ညင်းနေနဲ့သူတို့ရှေ့ခက်ကတော့အဲ့ဒါနဲ့သွားမှာပေါ့တောင်ထိတ်နက်ခတ်ပွဲသဘင်အဲ့ဒီပွဲသဘင်မှာသွားပြီးတော့ပွဲသွားကြည့်တာပွဲသွားကြည့်တဲ့အခါကျတော့ဇက်ပွဲရဲ့သဘောကတော့ဒီတိုင်းပဲ အစာပိုင်းတော့ပြောတရားတွေရွှင်တရားတွေနဲ့နောက်ပိုင်းကျတော့တခါတည်းငိုခြင်းတွေနဲ့ခွဲကွာကြရတာတွေသေဆုံးကြရတာတွေဒါတွေကိုဇက်ပွဲဆိုတာပြတာကိုဇက်ပွဲအစတော့ပြောပြောပြောပြောပြုံးပြုံးနဲ့နောက်ပိုင်းကျတော့လွမ်းကန်းနေဆွဲကန်းနေရောက်လာတော့မျက်ရည်တွေကြကြရတောကတွေဖြစ်ကြရ ဟိုဟာကိုကြည်ပြီးဒီဟာလူတွေတချို့လေများသူမျက်ရည်တောင်မဆယ်နိုင်ဘူးမျက်ရည်တောင်မဆယ်နိုင်ဘူးဒါကြောင့်မို့ဗမာပြည်ကစာရီထဲမှာဖတ်ရတယ်ဒီဟွာလောက်တဲ့လူချမ်းလောက်တဲ့လူတွေအပြည့်မှာတော့အစဲခံရတယ်ဆိုတာเนาะဟိုထဲမှာတရုတ်ဆောင်တဲ့အထက်လူချမ်းလောက်တာတော့မှအပြည့်လဲလူချမ်းလောက်ထင်ပြီးအစဲခံရတယ်ဆိုတာလူတွေရဲ့စိတ်ကအဲ့လို လိုက်ခံစားတာဟုတ်အဲ့မှာ အခုလည်းပဲရှင်သာရိပုတ္တရာတို့ကြောခံစားတာတဲ့သူတို့ကြောတန်ဝေခရကြည်တန်းညာတော့ကတော့ပျော်လိုက်ရွှင်လိုက်အခုကျတော့ငိုကန်းရီကန်းနေနဲ့လွမ်းကန်းဆွဲကန်းနေရောက်ကုန်ကြပြီလွမ်းကန်းဆွဲကန်းနေရောက်ပြီးတော့အခုတော့သေတဲ့လူကဒီမှာ သေတာတွေပြကြဩစဉ်းစားတယ်စဉ်းစားတယ်ငါတို့လည်းတနေ့သေကြမှာပဲတနေ့သေကြမှာပဲ ဟာဒီလူတွေပျော်နေတာတွေကြည်သန်းဒီပျော်နေတဲ့လူတွေဟာအခုပြောနေတာနောက်နှစ်ပေါင်းတရာတယောက်မှရှိတော့မှာမဟုတ်ဘူးအခုဦးဇင်းတို့တရားဟောနေတဲ့ဦးဇင်းရောတရားနာနေတဲ့ဒကာဒကမတို့ရောနောက်နှစ်ပေါင်းတရာရှိပါဦးမလားမရှိနိုင်တော့ဘူးเนาะနောက်နှစ်ပေါင်းတရာဆိုရင်ဦးဇင်းတို့ ပြာဖြစ်နေပြီမြေကြီးဖြစ်နေပြီဥစဉ်တို့ရဲ့ဘဝအဲ့ဒါကိုရှင်သာရိပုတ္တရာကစဉ်းစားတာအရှင်မောက္ကလန်လောင်းကလည်းစဉ်းစားတာရှင်သာရိပုတ္တရာလောင်းရှင်မောက္ကလန်အလောင်းတို့ကဒါကတန်ဝေကနော်တန်ဝေကဆိုတာကလည်းပါရမီ ရှိမှအဲ့ဒါကတန်ဝေကညံပေါ်တာပါရမီမရှိရင်မပေါ်ဘူးအာပါရမီမရှိရင်ပျော်လိုက်တာပျော်လိုက်တာ ကြည့်လို့ကောင်းလိုက်တာစားလို့ကောင်းလိုက်တာနေလို့ကောင်းလိုက်တာပဲဖြစ်နေတာဟောပါရမီထူးတဲ့ပုံကိုယ်တွေပါရမီ ရှိတဲ့ပုံကိုယ်တွေဆိုတော့ပျော်မနေနိုင်တော့ဘူးကြည်ကြည်ကြည်ကြည်ပြီးတော့တံဝေခါတွေရဩတံဝေခါရလေအညီပါလားကြည်သံကြည်သံကြည်သံကြည်သံဒီလိုတွေအခုပြောနေကြတာတနေ့တော့ အလုံးအကုန်လုံးလမ်းခွဲကြရမှာ အကုန်သေးကြမှာပါလားကြည်နေရင်းနဲ့မရဏတတိကမ္မထံကို အာယုံရတာအဲ့ဒါကြောင့်မို့မြတ်စွာဘုရားခြေသားတို့သေခြင်းတရားသေခြင်းတရားလို့ကြားရင်မင်းတို့အဲ့ဒါကိုသွားမကြောက်နဲ့တဲ့အခုလောကလူကအမလေးသေခြင်းလို့ရအမလေးသသွေးနဲ့တော့အမလေးဖတ်ဖတ်ဖတ်ဖတ်နဲ့ဆိုပြီးတော့အမလေးမကောင်းတာတွေ မကြားကြဘူးမမြင်ကြဘူးနမိတ်မရှိတာနဲ့ဆိုတာလေလောကကမြတ်စွာဘုရားပြောင်းမြန်အဲ့လိုမဟုတ်ဘူးချက်သားတော်မင်းတို့အဲ့ဒီလိုသေခြင်းတရားကိုအကြိမ်ကြိမ်အကြိမ်ကြိမ်အကြိမ်ကြိမ်ပွားလေပွားလေပွားလေကုသိုလ်ရလေတဲ့နော်မကောင်းတာတွေလောက်ကိုမလောက်ချင်တော့တာတဲ့အခုတခါတည်းရန်တွေဖြစ်ကြခိုက်တွေဖြစ်ကြ အာဟိုလူဟိုလောက်ဒီလူဒီလောက်ဘာလို့လောက်နေရလဲဖြတ်သုံးတတ်ကြည့်နော်သေခြင်းမဲ့နေလို့ သေခြင်းတရားမေ့နေတဲ့ခါကျတော့ကိုနေရမဲ့ဘဝအတွက်ကိုအဝေးကြီးစဉ်းစားပလိုက်တာလေငါဘဝတသက်တာအတွက်ငါတော့ရမှဒါလေးကိုရအောင်လှုပ်ထားမှတရားသည်ဖြစ်စေမတရားသည်ဖြစ်စေအဲကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေဟောလူတော်ဘာဝနော်ဘာလို့လဲဆိုတော့သေရမဲ့အရာမစင်သားတဲ့အခါကျတော့ငါကောင်းစားရေးငါမိသားစုကောင်းစားရေးငါဘဝရှိမှအစဉ်ပြေရေးဆိုတဲ့အဲ့ဒီအရေးကို တွက်ပြီးတော့ ကိုကျင်တရားတွေဖြစ်စည်းကုန်ကြတယ်ခုကြည့်နော်လောကကြီးမှာတနိုင်ငံနဲ့တနိုင်ငံတိုက်ခိုက်နေကြတာတွေလူရက်နေကြတာတွေခိုးနေကြတာတွေအာနာသိမ့်ဘာဝသိမ့်လုတ်မျိုးစုံလုတ်လုတ်တဲ့လူအလုံးဟာအဲ့ထဲမှာပဲအကျုံးဝင်တာတဏမာနဒိဋ္ဌိအလွမ်းခံနေရတဲ့အခါကျတော့သူတို့ရဲ့စိတ်တွေသူတို့ဟာသူတို့မမြင်နိုင်ဘူးအဝိဇ္ဇာအမောက်တူကြီးတွေကဖုံးခံထား ဖုံးခံထားတော့ကိုယ်စိတ်ထဲမှာဒါကောင်းဤဆိုးဤမမြင်တော့ဘူးတဲ့အဲ့ဒီလိုသေခြင်းတရားတွေဆင်ញင်တဲ့ပုံကိုယ်တွေကြောင့်အဲ့ဒါတွေမြင်လာအချိန်လေးကတော်တော်လေးပဲဒီချိန်တော်တော်လေးအတွင်းမှာမသေးခင်လေးမှာငါကောင်းအောင်မနေတော့မယ်ကောင်းတာပဲလုပ်တော့မယ်ဘာလို့လဲဆိုတော့ဦးဇင်းတို့တရားတော်မတွေဦးဇင်းတို့တွေသေးသေးချာချာစဉ်းစားရမယ့်အရာဝတ္ထုတကူကဘဝတစ်ခုမှာမကောင်းတာလုပ်လိုက်ရတာတစ်ခုပဲနော် ကိုကောင်းစေခြင်းလို့ကိုဘဝကောင်းစားဖို့ဆိုပြီးတစ်ကြိမ်တစ်ခါလှုပ်လိုက်တဲ့မကောင်းမှုကြီးကအကျိုးပေးတဲ့အခါကျတော့တိမ့်တန်းကြရေချီအကျိုးပေးတာမကောင်းမှုဟာဒီတိုင်းပဲကောင်းမှုကလည်းဒီတိုင်းပဲကောင်းမှုဆိုတဲ့ဟာတစ်ခုကလည်းတစ်ကြိမ်ပဲလှုပ်လိုက်လှုပ်လိုက်တဲ့အဲ့တစ်ကြိမ်ကတိမ့်တန်းကြရေချီပြီးတော့အကျိုးပြန်ပေးတာဘာလို့လဲဆိုကုသိုလ်စိတ်အကုသိုလ်စိတ်ဆိုလက်ဖြောက်တဲ့ချက်ဒီကြရေတသိမ့်ဖြစ်လို့ ကုသိုလ်ပြုနေတဲ့အချိန်မှာလည်းဂရေသိမ့်တဲ့ချီပြီးဖြစ်တာအာကုသိုလ်ပြုတဲ့အချိန်မှာလည်းဂရေသိမ့်တဲ့ချီပဲဖြစ်တာဒါကြောင့်မို့မကောင်းမှုအာကုသိုလ်ဒုစရိုက်ကိုလှုပ်တဲ့အမျိုးသမီးလေးတယောက်ဟာအိမ်မှာဧည့်သည်လာလို့စားစရာမရှိလို့အိမ်ကသိုးလေးကိုတတ်ပြီးတော့တခါတည်းချက်ကျွေးလိုက်တာသေတော့ငရဲမှာနှစ်ပေါင်းများစွာ ခံစားရပြီးတော့ငရဲကလွတ်တဲ့အခါကျတော့သိုးမွေးအရေအတွက်မျှမက ပြန်ပြီးအသက်ခံရတဲ့ဘဝတွေကိုရောက်ခဲ့ရတယ်တဲ့ဟောဘဝဆိုတာနော်ဒါကြောင့်မကုသိုလ်အကုသိုလ်အဲ့လိုအဲ့ဒီတော့မရဏတတိကမ္မထန်ကြီးရောငါတရားမှာပါလားတရားမှာပါလားတရားမှာပါလားလို့များများနှလုံးသွင်းအဲ့နှလုံးသွင်းမှများနှလုံးသွင်းမှများနှလုံးသွင်းမှများတော့အဲ့ဒီပုံကိုရဲ့တန်တမှာမကောမှုအကုသိုလ်လောက်ကိုမလောက်ချင်တော့ဘူးဟော ကုသိုလ်တွေပဲလှုပ်ချင်တော့တယ်တာယာပွဲဆိုတာလောကကိုမမြင်တော့ဘူးကုသိုလ်တရားတွေပဲများများရဖို့တရားတွေပဲများများအထုတ်ဖို့ပဲသူအမြဲတမ်းစိတ်ကူးလာတာအခုရှင်သာရိပုတ္တရာနဲ့အရှင်မောက္ကလအလောင်းနှစ်ယောက်ကအဲ့လိုဖြစ်သွားဩဘဝဆိုတာခဏလေးနေရတာဒီနှစ်ပေါင်းတရားနောက်နှစ်ပေါင်းတရားဆိုတော့အကုန်မရှိတော့ဘူးအကုန်သွားကြအဲ့တော့လောကဆိုတာအဖြူရှိရင်အမဲရှိတယ်အကောင်းရှိရင်အဆိုးရှိတယ် လောကဆိုတာဆန့်ကျင်ဘက်တရားတွေအပြည့်ရှိတဲ့လောကကြီးပဲဒီလိုဆန့်ကျင်ဘက်တရားတွေအပြည့်ရှိနေတဲ့လောကကြီးထဲမှာအိုနာသေဆိုတာရှိရင်မအိုမနာမသေဆိုရှိကိုရှိရမှာပဲဟောအဲ့တော့ကဲငါတို့မအိုမနာမသေတဲ့နေရာငါတို့ရှာကြရအောင်ပါရမီမျိုးတွေကစပြီးအစာပြိုးလာပြီဆိုတော့အေးကဲသွားမယ်အဲ့ဒါဆိုရင် အဲ့ဒီကနေပြီးတော့တခါတည်းလှက်ပပြီးရှာတော့အဲ့ရာဇကြိုမြို့မှာနာမည်ကြီးတယ်ဆိုတော့အဲ့ဒီသိန်းသိဆရာကြီးထံရောက်သွားဆရာကြီးထံရောက်ပြီးတော့တခါတည်းဆရာကြီးရဲ့ပညာတွေသင်တယ်တကယ်တသင်ချင်းနဲ့ကဘာတသိန်းတိတိပါရမီကိုစီးပူထားကြတဲ့ပုံကိုယ်တွေဖြစ်တဲ့အခါရောက်တော့တခါတည်းသူသင်တဲ့ပညာခဏလေးအကုန်ကုန်သွားတာအဆရာကြီးဒါပဲလားအေးဒါပဲဒီထက်ကတော့သင်ပေးစရာမရှိဘူးလား မရှိဘူးငါလည်းကုန်ပြီကုန်ပြီဆိုတော့ဆရာကြီးဒီလောက်နဲ့ကတော့အိုနာသည်မလွတ်ဘူးကွာအိုနာသည်လွတ်တာမလွတ်တာပါထားတို့ဆရာတစ်ဘက်၃ယောက်ပေါင်းပြီးတော့ဒီတိုင်းပဲဒါနေကြရအောင်ပါဟာဆရာကြီးအဲ့လိုနေလို့ပဲဖြစ်ပါလေကျွန်တော်တို့ကတရားလာရှာတာတရားလာရှာတဲ့အခါကျတော့ရအောင်ရှာရမှာပဲကဲဒါဆိုလဲမင်းတို့သဘောပါပဲဆိုဆရာကြီးကခွင့်ပြုရှာတယ် ခွင့်ပြုတဲ့အခါကျတော့ကဲတို့တလန်းတီသွားပြီးရှာကြရအောင်ဆိုရှာတာအဲ့ဒီအချိန်မှာမြတ်စွာဘုရားကပထမဝါဗာရဏသီမြို့မှာဓမ္မစကြာတရားဟူဟောပြီးတော့အဲ့ဒီမှာဝါဆိုတယ်ပထမဝါဆိုပြီးလို့မြတ်စွာဘုရားကဧကတတ္ထိလောကေအရဟံတော်တဲ့ပိဿဝဂီ5ဦးရဲ့ဒီယတ္တသရုတ်သားနဲ့တငယ်ချင်း55ယောက်ရဲ့60 မြတ်စွာဘုရားရဲ့ဆို60နဲ့တပါးယဟန္တာ လောကမှာ60တပါးပေါ်တော့မြတ်စွာဘုရားကဲချက်သားတို့မင်းတို့တလန်းနဲ့နှစ်ပါးမသွားနဲ့တလန်းကိုတပါးသွားပြီးတော့ငါဖះဟောကြားတော်မူခဲ့တဲ့အစာဤကောင်းခြင်းအလဲဤကောင်းခြင်းအစိုးဤကောင်းခြင်းနဲ့ပြည့်စုံတဲ့ဟောဒီတရားဓမ္မတွေကိုလောကကြီးကို ဖြန့်ကျက်ပြီးတော့ဟောပေးကြတော့ ဟောဒီတရားတွေကျင့်သုံးသောအဖြစ်ဒီတရားတွေနာယူသောအဖြစ်လောကမှာရှိနေတဲ့လူတွေဟာကောင်းကျိုးချမ်းသာတွေရလိမ့်မယ်လူနတ်နိဗ္ဗာန်သုံးတန်သောချမ်းသာအကုန်ရကြလိမ့်မယ်မင်းတို့သွားကြတော့ငါဖះလဲဥရဝေလာတော့ပြန်ကြွမယ်ဆိုပြီးတော့မြတ်စွာဘုရားဗာရာဏသီမြို့ကနေပြီးတော့ဥရဝေလာတောကိုမြတ်စွာဘုရားပြန်ကြွသွားတာအဲ့ဒီကြံတဲ့ယဟန်တွေကလည်းအသေးသေးလှဲ့လဲပြီးတော့တွေ့တဲ့ရွာမှာဆွန်ခန်း တွေ့တဲ့နေရာလေးတွေမှာတရားမှတ်တရားလှုပ်ရင်းနဲ့တရားလိုက်ဟောအဲ့လိုနဲ့မြတ်စွာဘုရားကဥရဝေလယသိညီနောင်ရှင်တထောင်ကိုတခါတဲ့သူတို့ကလည်းဆရာကြီးတွေကိုဆရာကြီးယသိကြီးတွေကဟိုကဥရဝေလကတ္တဗနရီကတ္တဗဂရယကတ္တဗဆိုတဲ့ညီနောင်၃ယောက်ကဆရာကြီးဖြစ်နေတော့အဲ့ဒီဆရာကြီးတွေလည်းသူ့ကိုယ်သူယဟန္တာလို့သတ်မှတ်ထားတာဘာမှတော့မရသေးဘူးဒါပေမဲ့ယဟန္တာကတော့သူအောက်မစင်ဘူးသူက မြတ်စွာဘုရားတကောအမျိုးပေါင်း300ကျော်ပြခဲ့ရတယ်တဲ့အဲ့ဒီသူ့ကိုချွတ်ချင်လို့ချွတ်ချင်လို့အမျိုးမျိုးတကောတွေပြတာနောက်ဆုံးတော့တကောပြလဲသူကယဟန္တာကကိုမဆင်းတော့အဲ့ဒီမှာတင်မြတ်စွာဘုရားကကိုကိုကိုယဟန္တာလို့ရှောက်လုံနေတာဘာမှလည်းကိလေသာလည်းမပယ်မက်လည်းမရှိဖိုလ်လည်းမရှိပဲနဲ့ကိုကိုကိုဖြစ်နေတာဆိုပြီးတော့ဘုရားတိုက်ရိုက်ပြောတော့မှအဲ့ဒီမှာဥကြိုးကြသွားပြီးတော့မှမြတ်စွာဘုရား တရားဟောအဲ့ဒီမှာ နောက်ဆုံးတော့အာရိဒပရိယာသုတ်တန်ကြီးအဲ့ဒါကြီးနဲ့အာရိဒသုတ်တန်ကြီးအဲ့ဒါဟော ဟောပြီးတော့အကုန်လုံးယဟန္တာဖြစ်အဲ့ဒီယဟန္တာတထောင်ခေါ်ပြီးတော့မှမြတ်စွာဘုရားအဲ့ဒီဂရာကနေတခါရာဇဂျိုမြို့ကိုပြန်ကြွရာဇဂျိုမြို့ပဲမြတ်စွာဘုရားရောက်တဲ့အချိန်မှာပဲအရင်ရောက်နေနှင်တာကဘယ်သူလဲဆိုတော့အရှင်အတ္တစီတဲ့ပေသဝဂီ၅ဦးထဲမှာ နောက်ဆုံးမှာယဟန္တာဖြစ်တဲ့မထေအဲ့ဒီအရှင်အတ္တတိမထေမြတ်ကအဲ့ဒီရာဇကြိုမြို့မှာဆွန့်ခံတော့ယဟန်ဆိုတာဆွန့်ခံတဲ့အခါကျတော့သူကအခုပြောဆိုလို့၄000ခန့်မြပဲကြည်ရတယ်ကိုယ့်ရဲ့ရှေ့မှာ၄000ခန့်မြပဲကြည်ပြီးတော့မှသူကသွားရတာဟိုအိန္ဒိထိန်သွားအာမျိုးထဲမှာတခါတည်းတောင်ကြီးမြောက်ကြီးအဲ့လိုကြီးသွားလို့မရဘူးဆွန့်ခံတဲ့အခါမှာ အဲ၄000ခန့်မြလေးအိမ်လေးလေးချစက်ကုန်လေးချပြီးတော့သင်္ကန်းလေးကိုတတ်တတ်ရလေးယုံပြီးမှတပိလေးပွေးပြီးဆွန့်ခံရအဲ့လိုဆွန့်ခံတဲ့အခါကျတော့ဒီလိုအိန္ဒြေထိုက်တဲ့ပုံကိုမျိုး ရှင်သာရိပုတ္တရာလောက်ကမတွေ့ဘူးအဲ့တော့အရှင်အတ္တတိကို တွေ့တဲ့အခါကျတော့ငါရှင်ငါရှင်ကဘယ်တရားတွေအာထုတ်နေရလဲငါရှင်ရဲ့ဆရာဘယ်သူလဲဘာတွေများပွားများအာထုတ်နေလဲပြောပါ ဆွန့်ခံခြင်းကြီးဆွန့်ခံပြီးမှ ပြောပါမယ်ရပါတယ်ရပါတယ်နောက်ကနေပြီးလိုက်သွားဟိုကဒိန်ဝင်ဒိန်ထွက်ဆွန့်နေခံသူ့အတွက်တဘာသာလုံလောက်ပြီဆိုတော့အဲ့မှာတောသားလေးမှာဖုံးပေးမယ်လို့တော့အရှင်ဘုရားတပည့်တော်ထိုင်ခင်းလေးခင်းပေးမယ်ဖေရထိုင်ခင်းလေးတွေခင်းပေးရှင်သာရိပုတ္တရာကအဲ့ဒီပေါ်မှာဖုံးပေးပါဖေရဆွန့်လေးဖုံးပေးပြီးတော့မှအရှင်ဘုရားပြောပါအောင်ရှင်ဘုရားဘု து အမိပြုတ်ပြီးတရား ဒီယဟန်ဖြစ်ကိုရခဲ့တာလဲဘယ်တရားတွေကျင့်နေတာလဲမေးတော့အော်ငါအများကြီးပြောရင်တော့မဖြစ်ဘူးသူတို့ပရပိုက်တွေဆိုတာစကားတွေကလည်းကတ်တတ်ကြတယ်အဲ့ဒါနဲ့အဲငါလည်းယဟန်ဖြစ်တာ သိမကြသေးဘူးအဲ့တော့ငါတော့တိတ်တထာဂေါတမဖះရှင်ကိုရောမြတ်ရဲ့တရားကိုငါနှစ်သက်တယ်အဲ့ဒီနှစ်သက်လို့ငါသူ့ဒီယဟန်ပြုလာဟာအဲ့ဒါဆိုရင်သူ့တရားတပည့်တော်ဟောတာမှာငါအနှဲငယ်ပဲသိတယ်နော်ဩရှင်ဘုရား ဟောဖို့ရအရှင်ဘုရားတာဝန်မှာသိအောင်လုပ်ဖို့ကတပည့်တော်တာဝန်မှာရှင်ဘုရားယေဓမ္မာဟေတုပပဝါတေတံဟေတုံတထာဂတောအာဟတေသင်္စယောနိယောတောဧဝံဝါဒီမဟာသမနောရှေ့ဟာနှစ်ပါးထားပဲကြားလိုက်ခါရှိသေးအရှင်သာရိပုတ္တရာ သောတာပန်တန်တည်တယ်ကဲဘလောက်ပါရမီထူးလိုက်တဲ့ မထေမြတ်ကြီးလဲဆိုတော့စဉ်းစားတာကြည်နော်အတိပ္ပယ်လေးကဘာပြောလဲဆိုတော့ဟောဒီခန္ဓာ၅ပါးယုံ nant တရားကြီးဆိုတဲ့ဒုက္ခကြီးရနေတာဒီခန္ဓာ၅ပါးကြီးဟာဒုက္ခသစ္စာကြီးအခုယုတ်ကြီးတွေကလည်းအများရန်ဖောက်ပြမနေဘူးလားပူတက်လှဲ့အေးတက်လှဲ့ကြိုက်တက်လှဲ့ထုံတက်လှဲ့ကျင်းတက်လှဲ့တဒိတ်ဒိတ်တရရိတ်တရွရွတမွားမွားနဲ့ ဟောဒီယုတ်ကြီးတွေကဖောက်ပြန်ပြောင်းလဲနေတတ်တဲ့အဲ့ဒါရူပခန္ဓာယုတ်တရားအဲ့ဒီမှာတခါတည်းသိတတ်တဲ့ဝိညာဉ်နဲ့ခန္ဓာဆိုတော့ဝိညာဉ်နံတရားခံစားတတ်တဲ့ဝေဒနာတွေမှတ်သားတတ်တဲ့သင်ညာတွေစိတ်စော်တိုက်တွန်းတတ်တဲ့နော်စေတနာဥဆောင်တဲ့သင်္ခါရတရားတွေဆိုတဲ့စေတနာတွေအဲ့ဒီခန္ဓာ၅ပါးယုတ်နံတရားတွေဟာ ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်ပြက်ဖြစ်လိုက်ပြက်လိုက်နဲ့ဖြစ်ပြီးပြက်နေရတာတဲ့အဲ့ဒီဖြစ်ပြီးတော့ပြက်နေရတဲ့အဲ့ဒီဖြစ်ချင်း ပြက်ချင်းသဘောတရားတွေဒီမြတ်စွာဘုရားကဒုက္ခသစ္စာလို့ဟောတယ်ဒါကသောသောကလူတွေကြည့်ပြီးတော့အိုတဲ့ဒုက္ခနာတဲ့ဒုက္ခသေတဲ့ဒုက္ခနဲ့ဒီဒုက္ခနဲ့မတူဘူးနော်ဟိုဒုက္ခက တံဝေကပဲရစေတယ်ဒီဒုက္ခကမညံဖုန်ညံရပါဟောခန္ဓာထဲမှာအဲ့ဒါကြောင့်ဖြစ်ပြက်သင်္ခါရဒုက္ခလို့ပြောတာယုတ်ဓမ္မနာဓမ္မတွေရဲ့ဖြစ်ပြက်နေတဲ့သင်္ခါရဒုက္ခကြီးကိုကြည့်ပြီးတော့မှဩဒီယုတ်တရားနံတရားတွေဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် ဖြစ်ပြက်နေရပါလားကြည်စမ်းဆိုတော့ဟောဟိုကဒုက္ခနာကို ကြည်တာလေ ဒါခါတဲ့အုံဖွဲ့ဆိုပြီးသောတာပန်တည်တာတော့မဟုတ်ဘူးတော့ပါရမီရှိတာတဲ့သူကသူထပြီးတော့တည်လို့တော့မရဘူးခန္ဓာဉာဏ်ရှုလို့ရတာနော်ခန္ဓာမှာဉာဏ်နဲ့တင် ပြီးတော့ဟိုကဟောဒီခန္ဓာ၅ပါးယုံ nant တရားဆိုတာရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဆိုတော့ဟောဒီခန္ဓာ၅ပါးဆိုတဲ့တရားတွေဟာ ဖြစ်ပြီးပြက်နေတယ်အဲ့ဒီဖြစ်ပြက်နေတာကို ကြည်ဟောဟိုကညာရှိတဲ့ခါကျတော့ တမာရီကလည်းအားကောင်းတဲ့ပုံကိုဆိုဖြစ်ပျက်ကမြင်ပြီလေအဲ့ဒီဖြစ်ပျက်ကိုမုံအောင်ကြည့်ဒုက္ခလိုမြင်အောင်ကြည့်ခိုင်းလိုက်တာဟောဒုက္ခလိုမြင်သွားတာဖြစ်ပျက်တွေပေါ်မှာအော်မှန်လိုက်တာရှင်ပြားပြောတဲ့အတိုင်းဒီယုတ်တရားတွေနတ်တရားတွေဟာဖြစ်ပျက်နေရပါလားယုတ်တရားလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်ဝေဒနာတွေကလည်းခန္ဓာပြည့်ခန္ဓာပြီးတော့ပြက်တာပဲတင်ညာတွေကလည်းမှတ်သားပြီးတော့ပြက်တာပဲသင်္ခါရတွေကလည်းအဲလောဘဒေါသမောဟဆိုတဲ့သင်္ခါရတရားတွေစေတနာတွေကလည်းအကုန် ပြုပြစီရင်တတ်တဲ့ဒီတရားတွေကလည်းအကုန်ဖြစ်ပြီးတော့ပြတ်တာပဲဝိညာဉ်လေးကလည်းသိပြီးပြတ်တာပဲဒီခန္ဓာ၅ပါးယုံနာတရားဆိုတာ ဖြစ်ပြီးတော့ပြတ်ပါလားဖြစ်ပြီးတော့ပြတ်ရတဲ့သဘောပါလားလို့အဲ့ဒီလိုတခါတည်းဆင်ញင်သုံးတိုက်ရင်အဲ့ဒီဖြစ်ပြတ်တွေမြင်ပြီးတော့ဖြစ်ပြတ်တွေမုံပြီးတော့အဲ့ဒီမှာဒုက္ခလက္ခဏာဉာဏ်ကြီးသွားထင်တာဟောရှင်ပြပြောတာမှန်လိုက်တာဒီခန္ဓာ၅ပါးယုံနာတရားဆိုတာ ဒုက္ခသစ္စာပဲဒုက္ခတော့ဒုက္ခခဲကြီးပဲအဲ့ဒီဒုက္ခရဲ့ယာခြင်းအကြောင်းကဘာလဲဆိုတော့ဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီဒုက္ခယာခြင်းအကြောင်းဟာသမှုရိယတဏှာလို့ဟောတာအဲ့ဒီမှာတဏှာကိုမြင်အောင်ကြည့်ခိုင်းတာနော်ဒီယုတ်တရားတွေနံတရားတွေပေါ်မှာတွေ့တာကန့်ညိတတ်တဲ့တဏှာသမှုရိယကြောင့်ဟာဒီဒုက္ခကြီးဘဝတိုင်းဘဝတိုင်းရနေတာ အဲ့ဒီတဏှာသမုဒိယမပယ်သမျှသည် နောက်ထပ်ဒုက္ခကိုထပ်ရအောင်မှာပဲဟာဒီခန္ဓာဒုက္ခရာခြင်းရဲ့အကြောင်းဒီခန္ဓာဒီဒုက္ခသစ္စာရာခြင်းရဲ့အကြောင်းဒီသမုဒိယသစ္စာဆိုတဲ့အဲ့ဒီဒုက္ခသစ္စာနဲ့သမုဒိယသစ္စာနှစ်ပါးနဲ့လည်နေရတာလည်နေရတော့အဲ့ဒီပေါ်မှာဟောမဂ်ရှင်ပါအကျင့်မြတ်ဆိုတဲ့တရားကြီးနဲ့ပွားများအားထုတ်လိုက်ရင်တော့ သမုဒိယကိုပယ်နိုင်တယ်ဒုက္ခသစ္စာကိုပိုင်းခြားသိနိုင်တယ်ဒုက္ခသစ္စာကိုပိုင်းခြားသိရင်သမုဒိယကိုပယ်မယ်ဒုက္ခသစ္စာ ပိုင်းခြားမသိသေးသမျှသမုဒိယသစ္စာဘယ်တော့မှမပယ်နိုင်ဘူးဒါကိုဆိုလိုချင်တာအဲ့ဒီကြတော့ဟိုကသစ္စာဆိုင်အောင် တခါတည်းပဲဩခန္ဓာကြီးကလည်းကြည်လိုက်တဲ့အခါကျတော့ယုံနိုင်ရဖြစ်တာတွေမြင်တယ်ပြတ်တာတွေမြင်တယ်ဒီဖြစ်ပျက်တွေပေါ်မှာဒုက္ခသစ္စာလို့မြင်တယ်အနိစ္စလက္ခဏာအနတ္တဒုက္ခလက္ခဏာ ပြီးတဲ့အခါကျအနတ္တလက္ခဏာပေါက်အောင်စိုက်အောင်တခါတည်းမြင်ပြီးတော့မှမဂ္ဂင်7ပါးအကျင့်မြတ်ကြီးနဲ့စင်ကြံသုံးသပ်ပွားများလိုက်တာဒုက္ခသမုဒယရှုပ်တယ်ဟောនិရောဓနိဗ္ဗာန်ကြီးကိုဖြတ်ဆိုသွားမျက်မှောက်ပြုတော့ရပြီရှင်ဘုရားရှင်ဘုရားဟောတဲ့တရားကိုတပည့်တော်နေပေါင်းတထောင်နဲ့တပည့်တော်တန်သာဆင်ပြီးတပည့်တော်သုံးသပ်ပြီးပြီဘုရားဟောဘလောက်ကြီးတယ်လဲညာဆိုတော့ ခေါ်လိုက်တဲ့ဟာလေးကိုနီးပေါင်းတထောင်နဲ့ဒီမှာဦးဇင်းတော်မြတ်ပါဠိတော်ဖတ်လိုက်ထာဂတာဖတ်လိုက်ဟိုနားထောင်လိုက်ဒီနားထောင်လိုက်တဲ့ဒီဟာကိုပတ်ချလဲနေတော့ရှိသေးတယ်နော်နော်ပါရမီတွေပါရမီတွေကွာပုံပြောတာပါနော်ကွာပုံပြောတာအဲ့ဒါကြောင့်မို့ပါရမီတွေရှင်သာရိပုတ္တရာမထေရမြတ်ကြီးရဲ့ဉာဏ်ပါရမီဟာအရှင်ဘုရားတဲ့တပည့်တော်နီးပေါင်းတထောင်နဲ့တန်သာရှင်သုံးသက်ပြီးပါပြီဟောအားလုံးကို အကြောင်းကျိုးပြိဿသမုပ္ပါဒိနဲ့အကုန်လုံးသုံးသပ်မှာပေါ့အကုန်လုံးသုံးသပ်တော့ဒါကြောင့်မို့အဲ့ဒီမှာနေတခါတည်းသောတာပတ္တိမတ်ကိုကူတော့အရှင်ဘုရားမြတ်စွာဘုရားဘယ်မှာတရင်သုံးတယ်ဟောဝေလူဝန်ကျောင်းတော်ကြီးမှာပါဖေ။ကျောင်းတော်ကြီးမှာရှိပါတယ်။အာမှန်မှန်မှန်မှန်အဲ့ဆိုအရှင်ဘုရားလဲကြွလို့ရကြွပါတပည့်တော်ဂတိကဝတ်ရှိတော့တပည့်တော်တန်ငယ်ချင်းသွားခေါ်ပါဦးမယ်။ရှင်သာရိပုတ္တရာကတခါတည်းရှင်မောကလန်သိပြန်ပြီးသွားပြောတယ်ရှင်မောကလန်သိ ဘာလို့လဲဆိုမျက်နာတွေကြီးနေတယ်အဲတရားအထုတ်တဲ့လူတွေတရားအမထုတ်တဲ့လူတွေအဲမျက်နာကြီးနော်လိန်လို့မရဘူးမျက်နာကြီးမျက်နာကြီးလိန်လို့မရဘူးတရားအထုတ်တဲ့ပုဂ္ဂိုလ်တွေရဲ့မျက်နာဟာကြီးနေတယ်တရားထုတ်တဲ့ပုဂ္ဂိုလ်ရဲ့မျက်နာတရားအမထုတ်ဘဲနဲ့ဟာငါတော့ဘလို့ပါဘဝပါ ဘလောက်ပြောပြောသူ့မျက်နှာကြည့်သူ့ရဲ့မျက်နှာပုံပန်းတန်တဲ့အကဲခတ်ကြည့်အဲ့ဒီပုံကိုယ်ရဲ့မျက်နှာမကြည့်ဘူးဒါကြောင့်မို့ဦးဇင်းတို့အရင်တော့စာဖတ်ဖူးတာတော့သူတို့သိပ္ပံကတော့တရားအထုတ်တဲ့ပုံကိုယ်တွေဒီအုံနောက်ကနေမှအကြီးကြီးလေးထုတ်ပေးတယ်လို့သူတို့ကတော့အဲ့လိုတွေ့ရတယ်လို့ပြောတာအကြီးကြီးလေးထုတ်ပေးတယ်အဲ့အကြီးကြီးလေးကတကောလုံးကိုပြန့်နှံ့ပြီးတော့ကြည်တယ်လို့သူတို့ကတော့အဲ့လိုတွေ့တယ်လို့ပြောတယ်ဦးဇင်းတို့ စာလိုရကတော့အဲ့လိုအကြီးကြီးထုတ်တယ်လို့တော့မဟုတ်ဘူးနှလုံးသွေးအိမ်ကဒေါသဖြစ်လို့ရှိရင်နှလုံးသွေးတွေညိုပုတ်သွားတာမေတ္တာတို့တရားထိုင်တာတို့လုပ်လို့ရင်အဲ့နှလုံးသွေးတွေជីတောက်လာအဲ့ဒီជីတောက်လာတဲ့နှလုံးသွေးသူကအယောင်တွေပြောင်းတယ်လောဘဖြစ်ရင် လောဘဖြစ်တဲ့အယောင်ဒေါသဖြစ်ရင်ဒေါသဖြစ်တဲ့အယောင်သွေးယောင်တွေပြောင်းသွားအဲ့ဒီသွေးယောင်တွေဟာမျက်နှာတွေခန္ဓာကိုယ်တွေပြန့်သွားတော့ဒေါသဖြစ်တဲ့ ပုံကောနှလုံးအိမ်မှာစိတ်ကဒေါသဖြစ်လိုက်တဲ့အချိန်မှာနှလုံးသွေးကအဲ့လိုလိုပြောင်းလဲပြောင်းသွားမျက်နှာကြီးရဲ့ညိုမဲပြီးဒေါသရုပ်ပေါက်သွားတာအဲ့လိုမျိုးဖြစ်တာအခုကြတော့မျက်နှာကကြည်သွားတာကအဲ့ဒီနှလုံးသွေးအိမ်ကမေတ္တာတွေပို့တယ်ဂုဏ်တော်တွေပွားတယ်ဆိုပြီးအဲ့ပုံကိုရဲ့မျက်နှာတွေကကြည်ရတော့ကြည်နေတာသူ့အတွေ့စကားပြောခြင်းနဲ့ခင်းခြင်းနဲ့မင်းခြင်းဟောစိတ်ကအဲ့လိုဖြစ်လာဘာလို့လဲဆိုတော့သူ့ရဲ့ တဏ္ဍာနဲ့မှာလောဘတွေငြိမ့်နေလို့ဒေါသတွေငြိမ့်နေလို့မောဟတွေငြိမ့်နေလို့လောဘဒေါသမောဟနဲ့နဲ့သွားတယ်ငြိမ့်ငြိမ့်သွားတဲ့ပုံကိုဖြစ်လို့အဲ့ဒါကြောင့်မို့အဲ့လိုဆိုတော့ဟိုကရှင်မောက္ခလန်တန်ကြည့်တာနဲ့သိတယ်ဟာငါတငယ်ကြီးတော့ဒီနေ့တခုတော့ထိုးချခဲ့ပြီကဲတငယ်ချင်းဘာမှကွယ်ဝက်မထားနဲ့ပြောမကွယ်ဝက်ပါဘူးမကွယ်ဝက်ပါဘူးဒီနေ့ရခဲ့ပြီမအိုမနာမတရားကြီးရခဲ့ပြီဟာဘလို့လို့ရတာတော့အော်အဲ့ဒီမှာ ရသော်ဖျားရဲ့တပည့်အရှင်အတ္တသိဆိုတဲ့မထေနဲ့တွေ့လို့ငါ့ကိုတရားဟောလိုက်ပြီဟာအဲ့တရားပြန်ဟောသားမှာအဲ့ဒီမှာယေဓမ္မဟေတုပဘောတေတဟေတုတထာဂတောအာဟာဒေသင်္စာယောနိယောတောဧဝံဝါဒီမဟာသမနောဆိုပြီးတော့အဲ့ဒီဂါထာနဲ့ပြန်ပြီးတော့ဟောပေးတာပဲဟိုကလည်းရှင်မောက္ခရာလောင်းကြီးကတခါတည်းသောတာပန်ဤတန်တီမြန်ရောဟောအဲ့ဒီလိုတီးတဲ့အခါမှာဒါမြတ်စွာဘုရားနဲ့မတွေ့ရသေးဘူးနော် သောတာပန်နှစ်နှစ်ဦးလုံးကသောတာပန်ပြည့်ကုန်ပြီအဲ့ဒါနဲ့ဆရာကြီးသွားခေါ်တယ်ဆရာကြီးမအိုမနာမသေးရဘူးပြနိုင်တဲ့ဖះဆိုတာလောကမှာပေါ်နေပါပြီဆရာကြီးကြွပါအဲ့ဒီဖះကိုသွားပြီးတော့တွေ့ရအောင်ပါသွားပါမင်းတို့ဒါသွားကြမင်းတို့ဒါသွားကြငါမလိုက်တော့ဘူးသူနဲ့အရင်တော့ကငါကဖျက်ပြိုင်လုံနေတာလေသူကလည်းဖះလို့လုံနေငါလည်းဖះလုံနေပါတယ်ဆိုမှ အဲ့ဒီတော့ရေဝစကြီးကတော့ရေဝပေါက်စာလေးလုပ်ပြီးတပည့်တော့မခံနိုင်တော့ဘူးဆိုတော့မန်ဟောကြည်သနော်မန်နေမာနတွေအာကြည့်လိုက်တဲ့အခါကျတော့ဘဝမှာရတဲ့ရထိုက်တဲ့အခွင့်အရေးတွေအကုန်လုံးလက်လွတ်သွားတာအဲ့ဒါနဲ့ဘလို့မှခေါ်လို့မရတဲ့အခါကျတော့ဆရာကြီးအဲ့ဒါဆိုရင်တော့သွားပါတော့မယ်သွားပါတော့မယ်ဆိုတော့သူ့နောက်ကတပည့်250ကလည်းအကုန်လုံးဟာတခါတည်းရှင်သာရိပုတ္တရာရှင်မောက္ကရဏတော့လိုက်မယ်ဆိုပြီးအကုန်လုံးလိုက်ချသွားတယ် ဆရာကြီးနောက်ကနေမှတခါငါတော့သွားပါပြီစောစောတော့ကပြောတော့ကသူကပါသေးတယ်လောကမှာတဲ့လူမိုက်တဲ့ပညာရှိကဘယ်ဟာပုံများလဲလောကမှာပညာရှိကနည်းနည်းလေးပါဆရာကြီးလူမိုက်ပဲပုံများတယ်အေးပညာရှိတဲ့ပုံကိုယ်တွေပညာရှိတဲ့ဂေါရမတီသွားတော့လူမိုက်တွေငါးစီအကုန်လာပါပါပဲကွာတဲ့မငတ်ဘူးပေါ့ပြောကျင်တာတော့เนาะเนาะပြောကျင်တာတော့မငတ်တော့ဘူးပေါ့လူမိုက်တွေငါးစီလာမှာပဲ အဲ့တော့မင်းမပူနဲ့ကဲကဲသွားကြဆိုတော့တကယ်လဲထွက်သွားတဲ့အခါကျသွေးတွေတောင်အံထွက်တယ်ငါတော့ apply wine နေဆုံးရှုံးပါပြီဆိုတော့အဲ့ဒီစိတ်ကြီးဖြစ်သွားတဲ့အခါကျတော့เนาะအဲ့ဒါမျိုးဖြစ်သွားတယ်တဲ့အဲ့ဒါနဲ့မြတ်စွာဘုရားဓမ္မတခါတည်း250နဲ့သွားကြသွားကြတော့မြတ်စွာဘုရားကအဲ့ဒီအချိန်မှာယဟန်တော်တွေကိုတရားဟောနေတာတရားဟောနေတဲ့အချိန်ကြီးမှာရှင်သာရိပုတ္တရာရှင်မောဂလအလောင်းနှစ်ယောက်ဥပဒိတ်တာနဲ့ကောလိတာတို့ဟာ တခါတည်းအဲ့ဒီမှာလားနေတော့မြတ်စွာဘုရားတရားဟောတာရပ်ပြီးချက်သားတော်တဲ့ကြည်သန်းတဲ့အဲ့ဒီအမျိုးကောင်းသားဥဆောင်ပြီးတော့အခုလာတဲ့အမျိုးကောင်းသားနှစ်ယောက်အဲ့ဒါငါဘုရားသာသနာတော်တွင်မှာအင်မတန်မှထူးခြားတဲ့ပုံကိုကြီးတွေဖြစ်ကြလိမ့်မယ်အေဒရက်ရှင်ကြီးတွေဖြစ်ကြလိမ့်မယ်ဖြစ်ကြလိမ့်မယ်ဆိုပြီးမြတ်စွာဘုရားအဲ့ဒီမှာတခါတည်းကြိုပြောတာအဲ့ဒီကနေမြတ်စွာဘုရားထံရောက်ပြီးတော့အရှင်ဘုရားတပည့်တော် ယဟန်ပြုခွင့်ပေးပါတော့ဖရာဆိုပြီးလျှောက်တော့မြတ်စွာဘုရားကအဲ့ဒီသူတို့250ကိုတခါတည်းအေဟိဘိက္ခုခေါ်တာအေဟိဘိက္ခုယဟန်ဖြစ်ကိုသူတို့ခေါ်လိုက်တယ်ခေါ်လိုက်ပြီးတဲ့အခါကျတော့မှအဲ့ဒီမှာမြတ်စွာဘုရားယဟန်ဖြစ်ကိုရသွားပြီဆိုတော့တခါတည်းလွတ်ပြီးတရားအထုတ်ခိုင်းဘာလို့လဲသောတာပန်မဖြစ်သေးတာအထက်မက်တွေရောက်ဖို့ရှိသေးတော့ အဲ့ဒီမှာရင်ရှင်မောက္ကလန်ကလည်းဟိုးတောဤတဏီယာသွားရှင်သာရိပုတ္တရာကလည်းဟောတခါတည်းတဏှာသွားပြီးတော့တခါတည်းအာထုတ်တာအာထုတ်တဲ့အခါကျတော့စောသောကတရားပွဲမှာထိုင်ထိုင်ချင်းတရားဟောလိုက်တဲ့အချိန်တုန်းကသူ့နောက်ကပါတဲ့အဲ့ဒီ250ထဲမှာသူ့နောက်ကပါတဲ့ယဟန်ကြီးအကုန်ယဟန်တာဖြစ်သွားပြီသူတို့နှစ်ပါးပဲယဟန်တာမဖြစ်သေးတာဒီမှာလည်းပြန်ထိုးချတာက အဲ့ဒါနဲ့ပြန်ပြီးတော့ယဟနာမဖြစ်သေးတော့ပြန်ပြီးတော့တောတဲ့သွားတရားအထုတ်တရားအထုတ်တဲ့အခါကျတော့အရှင်မောက္ကလန်ကအထုတ်တာ9ရက်တရားကျတော့ငှိုက်နေတာရှင်မောက္ကလန်တောထဲမှာပြတ်သွားပြပြောတယ်ချက်သားကဘာလို့မင်းကမောဟနဲ့ပေါင်းနေတာတော့နဲ့ငှိုက်နေလို့နော်အဲ့ဒါနဲ့မြတ်စွာဘုရားအဲ့ဒီမှာတရားတွေဟောပေးတော့ရှင်မောက္ကလန်ကြီးက9ရက်နေတော့ယဟနာကြီးဖြစ်အရှင်သာရိပုတ္တရာ15ရက် 15ရက်မြောက်နေ့ကျတော့သူ့ရဲ့တူတော်မောင်ဒီကနခဆိုတာသူ့ရဲ့တူတော်မောင်အဲ့ဒီသူ့တူတော်မောင်ကဘာယူဝါဒမှမရှိဘူးအဲ့ဒီအယူဝါဘာယူဝါဒမှမရှိတဲ့တူတော်မောင်ကမြတ်စွာဘုရားထံရောက်လာတော့အဲ့ဒီမှာသူဟာဘာယူဝါဒမှမရှိဘူးဆိုတဲ့အကြောင်းပြောရာကနေမြတ်စွာဘုရားဘာယူဝါဒမှမရှိဘူးဆိုတော့မင်းကလည်းမင်းဟာမင်းကိုဘာမှမယုံဘူးလို့ပြောတာနဲ့အတူတူပဲတဲ့ ဟုတ်တယ်လေဘယ်ယူဝါဒမှလက်မခံဘူးဆိုတော့ကိုကိုကိုလည်းဘာမှမယုံတာနဲ့အတူတူပဲဆိုအဲအဲ့လိုပြောရင်လည်းဟုတ်တယ်လို့ပါပဲဆိုပြီးတော့မြတ်စွာဘုရားအဲ့ဒီမှာစပြီးတော့သူ့ကိုတရားဟောတာတရားဟောရာကနေပြီးတော့အဲ့မဲ့ယုတ်เจ้าနေမြတ်စွာဘုရားအရင်ဆုံးဟောတယ်ယုတ်ကမထမ်းเจ้าနေနော်အဲ့ယုတ်ကမထမ်းနေဟောရာကနေပြီးတော့မြတ်စွာဘုရားကဘာဟောတော့ဆိုတော့ဝေဒနာနုပတနာဟောတာအဲ့ဒီအချိန်မှာအရှင်သာရိပုတ္တရာမထေရမြတ်ကလည်းဘေးကနေမြတ်စွာဘုရားဘေးနာမှာ အဲ့ဒီမှာတခါတည်း तू ကလည်းတရားနာနေတာအဲ့ဒီတရားနာနေရင်နဲ့သူတူတော်မောင်ကိုဟောတာကို तू ကနားနေတာဟောတာကတူတော်မောင်ကိုဟောတာတခါတည်းမြားတဲ့စင်းနဲ့နဲ့သားကောင်နှစ်ကောင်ထိတယ်လို့ပဲနော်တခါတည်းဟောပေးနေတာဟိုမှာဘာယူဝါဒမှမရှိပါဘူးဆိုပြီးတော့လောကကန့်လန့်တိုက်နေတဲ့ပုံကိုမြတ်စွာဘုရားချွတ်နေတာနော်ချွတ်နေတဲ့အချိန်မှာပဲအဲ့မှာယုတ်ကမ္မထာအကြောင်းတွေဟောအဲ့ဒီကနေမှဝေဒနာနုပဒနာအကြောင်းဟောရင်လည်းမြတ်စွာဘုရား ဝေဒနာ၃မျိုးမှာဒုက္ခဝေဒနာဖြစ်တယ်ဆိုရင်ဒုက္ခနဲ့ဥပ္ပခါဖြစ်ခွင့်မရဘူးဟောသူကဒုက္ခဝေဒနာဖြစ်နေပြီဆိုရင်ကြံတဲ့ဒုက္ခနဲ့ဥပ္ပခါဖြစ်ခွင့်မရဘူးအဲ့ဒီလိုနဲ့မြတ်စွာဘုရားကဝေဒနာ၃မျိုးဆိုတာတပြိုင်နက်တည်းဖြစ်ရောမရှိဘူးဝေဒနာတွေဆိုတာသူ့အနဲ့သူဖြစ်ပေါ်လာတဲ့ဝေဒနာလည်းတီးတယ်မြဲတယ်ဆိုတာမရှိဘူးဝေဒနာရဲ့သဘောကလည်းကြည့်လေဦးဇင်းတို့အရင်လည်းပြောပါတယ်မျက်စိမှာဝေဒနာ၃မျိုး မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါตาယာဝယ်လို့မြင်လောဘဟောဒုက္ခဝေဒနာဒုက္ခဝေဒနာဖြစ်ရင်နောက်ကလောဘကတ်တယ်ဒုက္ခဝေဒနာဖြစ်ရင်ဒေါသကတ်တယ်ဥပေက္ခဝေဒနာဖြစ်ရင်မောဟကတ်တယ်မြင်တာပေါ်မှာလဲဝေဒနာ၃မျိုးအဲ့ဒီ၃မျိုးသောဝေဒနာတွေဟာဒုက္ခဝေဒနာ ပေါ်တဲ့အခါမှာဒုက္ခနဲ့ဥပေက္ခပေါ်ခွင့်မရဘူးဒုက္ခဝေဒနာပေါ်ရင်ဒုက္ခနဲ့ဥပ္ပခါပေါ်ခွင့်မရဘူးဆိုပြီးတော့ဝေဒနာဆိုတာတစ်မျိုးပဲတစ်ချိန်ချိန်မှာပေါ်လို့ရ ဒုက္ခပေါ်ရင်ဒုက္ခနဲ့ဥပ္ပခါပေါ်ခွင့်မရသလိုပဲကျန်တာတွေကလည်းဒီတိုင်းပဲနာနှကောင်းကိုရှာအာယုံ6ပါးတကား6ပါးမှာမြင်တိုင်းတွေ့တိုင်းကြားတိုင်းနာတိုင်းစားတိုင်းမှာအဲ့ဒီဝေဒနာတွေဖြစ်နေတာအဲ့ဒါကိုဥစဉ်တော့ဝေဒနာလို့မသိဘူးအဲ့ဒါကိုဖြစ်ပြက်လို့မရှုနိုင်ဟောဒါဥစဉ်တော့ ਨੇ အရိယာတွေကြွာချသွားတာအဲ့ဒါပဲနော်လူတိုင်းလူတိုင်းဟာမျက်စိပါတယ်မြင်နေတယ်နားပါတယ်ကြားနေတယ်နှာခေါင်းပါတယ်အနတ်နေရနေတယ်ရှားပါတယ်စားနေတယ်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 နောက်ဆုံးသိရတော့မှအကြာကြီးနေမှသိရတယ်ဟောဝေဒနာရဲ့သဘောကိုဝေဒနာဝေဒနာလို့မသိဘူးဝေဒနာဝေဒနာလို့မသိတဲ့အခါကျဝေဒနာရဲ့အဖြစ်လည်းမမြင်ဝေဒနာရဲ့အပြက်လည်းမမြင်တော့ပြိဿသမုပ္ပါဆက်ကမြင်တာနဲ့ဟာလိုချင်တာလိုချင်တာလိုချင်တာလောဘသွားပြီကုသွားပြီဝေဒနာမှမျက်စိကနေမှပြိဿသမုပ္ပါကြီးလဲပြန်ပြီနားကနေလဲပြန်ပြီနှာခေါင်းကနေလဲပြန်ပြီရှားနေလဲပြန်အဲ့ဒီလိုနဲ့တခါတည်းပြိဿသမုပ္ပါကြီးဟာ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 ဟိုကောင်းတာပဲအသုံးချတတ်တော့လေကောင်းတာတွေတွေ့ရတာပေါ့အာမကောင်းတာပဲအသုံးချတဲ့လူကြတော့မနဲ့ဖေးသောကြီးအနေဒေါသကြီးပဲပြည့်ပြီးတော့နော်ဟိုတလောဓမ္မကြီးတော်ဝါချောက်တယ်အိမ်မှာလင်းနေမရလဲတိတ်မတက်ကျင်တော့ဝေရတယ်ဘာလို့လဲဆိုမြန်မာပြည်အကြောင်းပြုပြီးဒေါသတွေဖြစ်ဖြစ်ပြီးတော့ကြာတော့ဒေါသမွန်းလာတော့တယောက်နဲ့တယောက်ကိုမျက်နှာတိတ်မကြည့်ချင်ဘူးဖြစ်လာတယ်တဲ့နော်အိမ်ထဲမှာဒေါသတွေဖြစ်နေတာတော့ဟိုတိုင်ကဟိုကဖြစ်ပြန်ပြီးတဲ့ ဒီနိုင်ငံဒီဟာဖြစ်ပြမိတဲ့ဆိုတော့အဲ့ဒါဘာလဲဆိုအာယော6ပါးပဲလေအာယော6ပါးတကား6ပါးမှာဥစ္စံတို့တကားတော့မှာအဲ့ဒါမရှုလိုက်နိုင်တာလေမရှုလိုက်နိုင်တော့ဝေဒနာလို့မသိဘူးဝေဒနာလို့မရှုတာဟာမရှုတာတော့ဟိုကောင်ကလှုပ်တယ်ဒါမသိဟာဘူးကွာဆိုဟာဆဲရဗျာမီကိုကဖြစ်တာကသူ့ဟာသူနေတာကိုကဒီမှာဒေါသဖြစ်ဖြစ်ပြီးဆဲနေတာ ဒကမတယောက်ကပြောသေးတယ်တပည့်တော်ပါဇက်အရင်တော့မဆဲဘူးပါဘူးဗျာတဲ့အခုကျမှဘလို့ဆဲတွေတက်လာမှကိုမသိဘူးတဲ့အဲ့ဒါအာဟုဆိုတွေနှိမ့်ဆက်နေတာလို့နော်အာဟုဆိုနှိမ့်ဆက်နေတာကိုတန်တာနဲ့ပါနော်ဒေါသဖြစ်စရာအာယုန်တွေပေါ်တယ်ဥစဉ်ကကံနှိမ့်မြင့်ဆိုအဲ့ဒါလေးပဲဥစဉ်တွက်တာဥစဉ်ကံစာတာနှိမ့်လာတဲ့အချိန်ကာလမှာအဲ့ဒေါသတွေအလိုလိုထွက်တာနော်လောဘတွေဒေါသတွေအလိုလိုထွက်တယ်စိတ်တွေဟာ အရင်အဲ့ဒါမျိုးတွေဖြစ်လာပြီဆိုရင်အဲ့မကောင်းတဲ့နေကြတော့တာအဲ့မကောင်းတာမြင်ရတယ်မကောင်းတာတွေ့ရတယ်အခုဆိုရင်ဦးစင်ကန်စာတာအဲတက်ပြီလို့ရှေ့လျှောက်ကတော့ဘာလို့လဲဆိုတော့ဦးစင်ကတနေ့တနေ့ဂုံတော်ပွားတယ်မေတ္တာပို့တယ်တရားမှတ်တယ်အဲ့ဒါကြီးပဲလှုပ်ရှင်နေတော့တာစိတ်ကအဲကိုကဒါတွေတည်းပဲပြောနေတာအဲဟိုတနေ့ကဟိုဦးစင်မျက်နှာတက်တဲ့ဟိုလေးရှေ့မှာမှန်ရှိတာ哦 မှန်ရှိတော့ဦးဇင်းကကိုယ့်မျက်နာကိုမျက်နာသိပြီးတော့အဲငါဂုံတော်တွေမေတ္တာတွေတရားတွေလို့တော့အော်ငါမျက်နာတော်တော်ပြန်ကြည်လာပြီလို့ကိုကိုပြန်သိတယ်နော်ပြန်တတိထားမိတာပြောတာနော်ပြန်တတိထားမိအဲ့ဒါကြောင့်ဦးဇင်းပြောတာမေတ္တာတွေများများလုပ်တယ်ဂုံတော်တွေများများလုပ်တယ်တရားများများလုပ်ရင်မျက်နာတွေတွတ်သူကြီးလာအမျက်နာတွေကြီးလာကိုယ့်ကိုယ်ကိုသိတာတယ်နော်အဲ့ဒါကြောင့်မို့ဟာဟိုဒေါသဖြစ်လိုက်ဒီဒေါသဖြစ်လိုက်ဆိုမှန်သွားကြည့်နော် အဲ့ဒေါသယုတ်ကကိုကိုကိုကိုမကြည်ရဲအောင်ဖြစ်တာမှာနော်ကိုကိုကိုကိုမကြည်ရဲအောင်ကိုငါယုတ်တော်တော်ဆိုးတယ်ဗလားငါမှာနော်အဲ့ဒါဘာလို့ယုတ်ဆိုးတာစိတ်ဆိုးလာလို့ယုတ်ကဆိုးလာတာစိတ်ကောင်းရင်ယုတ်ကကြီးလာတာနော်စိတ်ကောင်းရင်ယုတ်ကကြီးလာတာအဲ့ဒါကြောင့်မို့အဲ့ဒီအပိုင်းကိုရောက်အောင်သွားမှာနော်အဲ့ဒါကြောင့်မို့အခုဝေဒနာတွေဖြစ်နေတာကြားတိုင်းမှာမြင်တဲ့အာယုန်တွေပေါ်မှာအဆင်းလှတာလေးမြင်တော့ဒုက္ခဝေဒနာ ဖြစ်တယ်ဝေဒနာရဲ့ဒုက္ခဝေဒနာကိုမရှုနိုင်ရင်နောက်ကလောဘလိုက်မှာပဲတဲ့ခြေသားတို့တဲ့ဒုက္ခဝေဒနာကိုမရှုနိုင်ရင်နောက်ကဒေါသလိုက်မှာပဲတဲ့ဥပ္ပခဝေဒနာ မရှုနိုင်ရင်နောက်ကမောဟလိုက်မှာပဲတဲ့အဲ့ဒီဝေဒနာသုံးပါးကိုမှမရှုနိုင်သေးသမျှကလည်းဘယ်တော့မှနိဗ္ဗာန်မရဘူးတဲ့ဥဒ္ဒနောတက္ကမတွေဒါဆာသကသုတ်တော်မှာမြတ်စွာဘုရားဟောတာနော်ဆာသကသုတ်တော်မှာမြတ်စွာဘုရားဟောထားတဲ့တရားနော်အဲ့ဒီဝေဒနာသုံးပါးမှာမှ ဒီပေါ်တွေမှမှမရှုနိုင်မဲနဲ့ဒေါသဤတန်လန်းနဲ့လောဘဤတန်လန်းနဲ့မောဟဤတန်လန်းနဲ့ဘလို့လို့နိဗ္ဗာန်ရမှာလဲနိဗ္ဗာန်မရနိုင်ဘူးတဲ့အဲ့ဒါကြောင့်မို့အဲ့ဒီဝေဒနာနုပတနာကမ္မထံကိုမြတ်စွာဘုရားဟောလိုက်တဲ့အချိန်မှာအဲ့ဒီဒီကနကဆိုတဲ့အဲ့ဒီသူ့ရဲ့တူတော်မောင်က သောတပတ္တိမတ်ကိုတီးတယ်လိုက်ပြီးတော့ရှူရင်းနဲ့နော်ရှင်သာရိပုတ္တရာကဘာဖြစ်သွားလဲဆိုတော့ရှင်သာရိပုတ္တရာမထေရမြတ်က ယဟန္တာဖြစ်သွားတာအဲ့ဒီနေ့ကအဲ့ဒီယဟန္တာဖြစ်တဲ့နေ့ကတဘောတွဲလာပြီနေ့သင်္ကန်းဝတ်ပြီး15ရက်မြောက်နေ့အဲ့ဒီတဘောတွဲလာပြီနေ့မှာပဲမြတ်စွာဘုရားက ရှင်သာရိပုတ္တရာလည်းယဟန္တာဖြစ်ပြီးလွန်ခဲ့တဲ့9ရက်ကရှင်မောက္ကလန်လည်းယဟန္တာဖြစ်ပြီးဆိုတော့အဲ့ဒီပရိသတ်စောစောကဥရုဝေလယသိညီနောင် ရှင်တထောင်တို့ရဲ့နော်အခုဒီဘက်က ပရိဒါ250ရှင်သာရိပုတ္တရာတို့ ਨੇ အာလုံးတန်ခါ1250တဲ့အဲ့ဒါဟာမြတ်စွာဘုရားကလာဟေလို့ခေါ်လိုက်ခေါ်လို့စုဝဲမိတာမသူအလိုလိုပဲအဲ့ဒီနေရာအဲ့ဒီနေရာကြီးမှာလာပြီးတော့စုဝဲမိနေကြတယ်တဲ့အဲ့ဒါမြတ်စွာဘုရားရဲ့သာသနာမှာပထမတန်ိပါဒဆိုပြီးတော့တန်ပထမတန်ကအစီဝေးအဲ့ဒါပထမဆုံးတန်ကအစီဝေးကြီးဟာအဲ့ဒီမှာဖြစ်တယ်အဲ့ဒီဖြစ်တဲ့အချိန်မှာ မြတ်စွာဘုရားကဩဝါဒပါတိမောက်ပြတယ်ဩဝါဒပါတိမောက်ပြပြီးတော့ရှင်သာရိပုတ္တရာနဲ့ရှင်မောက္ကလံကိုဧတတဲ့အရာအကတဝကထဲမှာရှင်သာရိပုတ္တရာသည်ပညာအရာမှာအသာဆုံးပုဂ္ဂိုလ်ရှင်မောက္ကလံသည်တကောအရာမှာအသာဆုံးပုဂ္ဂိုလ်ဆိုပြီးတော့မှအဲ့ဒီမှာတခါတည်းဧတရဘွယ်ပေးတယ်အဲ့တော့အခြားယဟန်တွေကအော်ဟိုမှာ ရှင်ကိုနေညတို့ရှင်ဝပ္ပတို့ ရှေရတာတို့သူ့ရင်သင်္ကဝတ္တာတွေရှိတယ်လေယဟနာမထေရတွေဖြစ်ထားတာသူတို့ကြတော့မြတ်စွာဘုရားဘာဖြစ်လို့မပေးတာတော့ဆိုတော့မြတ်စွာဘုရားပေးတယ်ဆိုတော့ပေးခြင်းနိုင်ပေးလို့မရဘူးတဲ့သူ့ဆုနဲ့သူ တောင်းခဲ့တာတဲ့ဟောဒီလိုဒီလို အက္ခတာဝကအမြတ်ဆုံးတာဝကနှစ်ပါးဖြစ်ဖို့ဆိုတာတသင်ခြေနဲ့ကဘာတသိမ့်ပါရမီဖြစ်ရတယ်တဲ့ရိုးရိုး အခုအက္ကတာဝကရဲ့အောက်မှာအဲ့ဒီအခုတာဝကတွေရှိတယ်နော်မဟာတာဝကဆိုတဲ့အရှင်မကတ္တပအရှင်နုရုဒ္ဓါတို့အဲအဲ့ဒီလိုပုံကိုမျိုးကြတော့ကဘာပေါင်းတသိန်းတဲ့သူတို့ကကဘာပေါင်းတသိန်းပါရမီဖြည့်မှာအတိတိမဟာတာဝကထဲမှာအဲ့ဒီပုံကိုကြီးတွေဖြစ်နိုင်တယ်အခတာဝကကြတော့အရှင်သာရိပုတ္တရာအရှင်မောကလန်တို့ကြကဘာပေါင်းတသိန်းနဲ့တသိန်းချေနဲ့ကဘာတသိန်းပါရမီဖြည့်ရတယ်မြတ်စွာဘုရား သူ့ဆူထောင်သူ့ပါရမီကြောင့်သူ့အတူရတာအလကားရတာမဟုတ်ဘူးတဲ့ဦးဇင်းတို့ဒကာတော်မတွေလည်းကိုလိုချင်လိုချင်တဲ့ဆူတောင်းဟုတ်တယ်မဟုတ်လားနော်ဘာစုတွေတောင်းတောင်းတောင်းနော်အဲ့ဒါမျိုးစုတွေတောင်းကောင်းမှုပြုစုတောင်းစုတောင်းပြီးမှကောင်းမှုတွေပြုမှရမှာပဲလေဟုတ်တယ်မဟုတ်လားကောင်းမှုလည်းမပြုအိတ်လိုက်စားလိုက်အဲတခြင်းလေးနားထောင်လိုက်ဒီဝီလေးကြည်လိုက် အဲငါကတော့ဘာဖြစ်ချင်လဲလို့ရမှာမဟုတ်ဘူးအဲ့လိုပါလေဟုတ်တယ်မို့လားဘာလို့လဲရရရကြောင်းလို့မရမှာလေအဲ့ဒါကြောင့်မို့အခုတို့ဟာအလကားရတာမဟုတ်ဘူးတဲ့จิตသားတော်တဲ့ဒီစုကြီးတွေတို့ကဘာတသိမ့်ထက်ကနေမှတောင်းနေတာဆိုပြီးတော့အဲ့ဒီကနေမှရှင်သာရိပုတ္တရာမထေရမြတ်ကြီးဟာတခါတဲ့မြတ်စွာဘုရားရဲ့နောက်ကနေလိုက်ပြီးတော့တခါတဲ့ဒီသာသနာတော်ကြီးကိုပြုတ်တာ ပြုတ်ရဲတဲ့တနေ့ကျတော့လောကမှာနော်တခါတလေလောကရန်ကြီးခံရတာတရေကျတော့ရှင်သာရိပုတ္တရာမထေရမြတ်ကကဲခရီးကြွကြမယ်တန်ဃာတွေအဲ့တော့ဘယ်တန်ဃာတော့ကိုရောတော့ဘယ်နောက်လိုက်ဘယ်မှာနေရစီမံတာအဲ့တော့စီမံတဲ့အခါကျတော့ဘွဲ့တွေလည်းအများကြီးဆိုတော့အကုန်မှတ်မိခြင်းမှမှတ်မိမှာပေါ့သူ့ရဲ့ဒီအဝါတွေလည်းရှိခြင်းလည်းရှိမှာပေါ့အနွယ်တွေ ခေါ်တာလည်းရှိမှာပေါ့ အဲ့ဒါတွေဆိုတော့မြတ်စွာဘုရားသူ့ရဲ့အနွယ်တွေနာမည်တွေခေါ်ကတ္တဗဆိုကတ္တဗနွယ်ပေါ့အစရှိသဖြင့်ခေါ်ပြီးတော့နေရဖို့ထိုင်ရဖို့မှာတော့ဟိုယဟန္တာဘာကသူကလည်းလူရဝင်ကျင်တာပေါ့ပြောရရင်တော့သူ့ကိုလည်းအဲ့လိုခေါ်သေးကျင်တာဒီကလည်းတန်ခါတလောက်များနေတော့အဲ့ဒီကိုတော်ကိုနာမည်မခေါ်ပြစ်ဘူးနာမည်မခေါ်ပြစ်တော့ तू ကစိတ်ထဲကနေပြီးတော့ဒီရှင်သာတိဗုဒ္ဓရာကိုပြစ်မှားတာငါ့ကိုကြတော့မခေါ်ဘူးဒါတက်တက်မဲ့ကြောင်ထိုးထားတယ်ဆိုပြီးတော့ ။ तू ကစိတ်แท้ကဖြစ်တာယဟန္တာဆိုတာလေစင်ញင်မှသိတာလေမစင်ញင်ပဲသိမှလည်းအတူတူပဲဟုတ်စားယဟန္တာဆိုတာအဲ့လိုနဲ့အဲ့ဒါနဲ့မစင်ញင်တော့မသိဘူးအဲ့ယဟန်ကတခါတည်းပြမှားပြီးအဲ့ဒီအချိန်မှာသွားရလာရင်းနဲ့သင်္ကန်းဒလိုတင်လိုက်တော့အဲ့ဒီသင်္ကန်းအနာကအနာစားကသူ့မျက်နှာသွားရိုက်မိပြန်ရောရှင်သာရိပုတ္တရာကတော့ဘယ်အတိမှလဲသူကသူသင်္ကန်းဆိုတာဦးဇင်းတို့သင်္ကန်းယုံရင်ဒီဒီတစ်ဖက်ကဒလိုတင်ဒီကဒလိုရမ်းရတာကို ရဟန်းတဲ့အခါကျတော့သင်္ကန်းရဲ့အရှိကနောက်ကိုသွားရိုက်တော့ तू ကနောက်ကဆိုသူမျက်နှာသွားဘန်းဆိုသွားရိုက်ရနေရောရိုက်ရနေတဲ့အခါကျတော့ဒီယဟန်းကဘာသွားလုပ်တယ်ထင်လဲအတခါတည်းရှင်သာရိပုတ္တရာအကုန်လုံးခွဲတန်းချပြီးတခါတည်းသွားမယ်ဆိုပြီးတော့ထွက်ခါပဲရှိသေးတယ်အဲ့ဒီယဟန်းကငိုးယိုပြီးမြတ်စွာဘုရားသွားလျှောက်တယ်ရှင်ဘုရားတဲ့ရှင်သာရိပုတ္တရာဆိုတဲ့မထေရကြီးအတော်ကိုဆိုးတယ်ဘုရားတဲ့ရှင်သားကဘာလို့တော့ အဲ့ဒီမထေရဘုရားတပည့်တော် မျက်နှာကိုရိုက်ပြီးတော့တောင်းလည်းမတောင်းမှမနဲ့ထွက်သွားတာဘုရားလို့လျှောက်တာနော်အဲ့ဒါနဲ့မြတ်စွာဘုရားကဲကဲကဲကဲသွားသွားအဲ့ဒါဆိုတာတိဗုဒ္ဓသွားခေါ်တယ်ဟိုကမှကြောင်းထိတ်ရောက်ခါရှိသေးတယ်ရှင်မောကလာနဲ့ရှင်အနန္ဒာကဲကဲကဲဒါမြတ်စွာဘုရားမသိဘူးတော့မဟုတ်ဘူးအကြောင်းတစ်ခုခုရှိလို့မြတ်စွာဘုရားအဲ့ဒါနဲ့ကဲသွားတာတိဗုဒ္ဓသွားခေါ်တယ်ဆိုတော့ရှင်တာတိဗုဒ္ဓပြန်ခေါ် ခေါ်တဲ့အခါကျတော့ရှင်သာရိပုတ္တရာမြတ်စွာဘုရားအဲ့တန်ခါပရိသတ်အကုန်စီဝေကြဒီရှေ့မှာဆိုပြီးတော့တန်ခါပရိသတ်ရှေ့မောက်မှာမြတ်စွာဘုရားစစ်တယ်ချက်သားတဲ့အဲ့ဒီယဟန်ကိုမင်းတခါတဲ့မျက်နာကိုရိုက်ပြီးမှမင်းကထွက်သွားတယ်ဆိုတာဟုတ်သလားကိုကအဲ့လိုလျှောက်တာကိုသူ့မျက်နာရဲ့ကိုရိုက်ပြီးမှထွက်သွားပါတယ်ဖေဟာတဲ့အဲ့ဒါတောင်းလဲတောင်းမှမသွားပါဘူးလို့လျှောက်လို့ရသွားဖေဟာတဲ့လှုပ်ချပြီးတော့ ဖះတပည့်တော်ဟာတဲ့ကာယကတာတတိကို အမြဲတမ်းပွားနေတဲ့ပုဂ္ဂိုလ်ပါဖះကာယကတာတတိကိုများမပွားဘူးဆိုရင်တော့အဲ့ဒါမျိုးဖြစ်ချင်းဖြစ်နိုင်ပါတယ်တပည့်တော်ဟာခန္ဓာကိုယ်ကြီးဟောမှာကာယကတာတတိကို အမြဲတမ်းဖះတပည့်တော်ဟာ ပွားများအားထုတ်ပြီးတော့နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဖះတဲ့ဒါကြောင့်မို့ဖះတပည့်တော်ဟာ တပည့်တော်ရဲ့စိတ်ဒီဟောဒီမဟာပထဝီမြေကြီးကဲ့သို့ပါပဲဖျားပထဝီမြေကြီးရဲ့အပေါ်မှာပန်းနံတာပဲချချမစင်မဲချချမြေကြီးဟာဘယ်တော့မှစိတ်ဆိုးခြင်းစိတ်ကောက်ခြင်းตายာခြင်းမရှိပါဘူးဖျားတပည့်တော်ရဲ့စိတ်ဟာအဲ့ဒီတိုင်းပါပဲဖျားလို့အဲ့လိုရှောက်လိုက်တဲ့အခါမြေငလင်းနဲ့တုန်ကြီးသွားတယ်သူ့ရဲ့စိတ်ဟာ မြေဒုနဲ့တူတယ်မြေဒုဟာလုံး ဝမှตายာခြင်းဒေါသဖြစ်ခြင်းမရှိသလိုတပည့်တော်စိတ်ကတပည့်တော်ပေါ်မှာဘာတွေပဲလောက်ကြလောက်ကြตายာတယ်ဒေါသဖြစ်တပည့်တော်မဖြစ်ဘူးဖေရနောက်ထပ်ရေဟာမစင်လဲဆေးတယ်ကောင်းတာတွေလဲဆေးတယ်အဲ့ဒီလိုပဲဖရာတပည့်တော်ရဲ့စိတ်ကလည်းဒီတိုင်းမှာပဲဖရာဒုတိယတစ်ကြိမ်ပြန်ပြီးတော့ငလျင်ကြီးတွေပြန်လှုပ်ရတယ်တခါမီးဟာ ကောင်းတာလဲလောင်တယ်မကောင်းတာလဲလောင်တယ်ဖေအဲ့ဒီတိုင်းပဲအရှင်ဖေတပည့်တော်ရဲ့စိတ်ကလည်းအဲ့ဒီလိုပါပဲဖေသုံးချိန်မြောက်မြေငလျင်ကြီးဟာတုံဟိခဲ့ပြန်တယ်လေဟာကောင်းတာလဲတိုက်တယ်မကောင်းတာလဲတိုက်တယ်ဖေတပည့်တော်ရဲ့စိတ်ကလည်းဒီတိုင်းပဲဖေကောင်းတာလားလားဆိုးတာလားလားဘာမှတိအောင်ဖြစ်ဘူးဖေအဲ့ဒီကနေပြီးတော့လဲခုပြီးသွားပြီနော်ရေမြေလေမီလဲခုပြီးတဲ့အခါကျတော့ ခြေတုပ်တဲ့ခြေတုပ်သဆိုးဟာဘာမှအတုံးမကြဘာမှအဟွာမဖြစ်တယ်လို့လူတိုင်းလူတိုင်းရဲ့ခြေအောက်မှာနေရသလိုတပည့်တော်ရဲ့စိတ်ကခြေစုပ်ပဆိုးခဲ့တော့ပါပဲဖေ။ငါးချိန်မြောက်ပြောတော့ငါးချိန်မြောက်မြေကလေးကြီးပြန်လှုပ်တယ်။သူ့ရဲ့စိတ်ထားခြေတုပ်ပဆိုးခဲ့တော့ပါပဲဖေ။နောက်ပြီးတော့ရွာထဲမှာဝင်ပြီးတောင်းစားတဲ့တံတောင်းသားဟာ သူ့ရဲ့မန်နေချပြီးတော့တောင်းရတာပေးကြပါဗျာကမ်းကြပါမန်နဲ့တောင်းလို့မှမရပဲနဲ့သူများစီကလိုချင်လို့တောင်းတယ်အဲ့ဒီတထောင်းသားရဲ့စိတ်နဲ့တပည့်တော်စိတ်အတူတူပါပဲဖေဟာမန်နေမာနတွေတပည့်တော်မရှိပါဘူးတထောင်းသားရဲ့တန်တာမျိုးနော်ဘယ်နှခုရှိပြီလဲ6ခုနော်နောက်ပြီးတော့တဲ့ခွေးသေးကောင်ပုံကြီးကိုဆွဲထားတဲ့လူဟာနော် အဲ့ဒီခွေးသေးကောင်ပုံကြီးကြည်ကြည်ကြည်ကြည်ပြီးယွန်းသလိုဟောဒီခန္ဓာကြီးကိုတပည့်တော်အဲ့လိုကိုယွန်းတာဖះရတယ်ဒီခန္ဓာကိုယ်ကြီးကိုဘလို့ယွန်းလဲခွေးသေးကောင်ပုတ်ကြည်ရသလိုပဲဒါကြောင့်မို့ယဟန္တာပုဂ္ဂိုလ်ကြီးတွေဆိုတာသူတို့ကနိဗ္ဗာန်သွားရမယ်ပြိနိဗ္ဗာန်ပြုရမယ်နေ့ပဲလာဂသာသမားများဟာ အလောက်ကိုပုံမှန်လောက်ပြီးတော့လာဂရမယ်နေလေးစောင့်နေသလိုပဲ ဒီခန္ဓာဝန်တုပ်ကြီးကိုချထားခဲ့ခြင်းလို့နိဗ္ဗာန်ပြုရမယ့်နေလေးကိုပဲစောင့်မျှော်နေတယ်ကိုကိုကိုနိဗ္ဗာန်မြန်မြန်ပြုခြင်းလို့တတ်သေးတာမျိုးလဲလုံရိုးထုံးတာမရှိဘူးတဲ့နော်အဲ့တော့အရှင်ဘုရားတဲ့တပည့်တော်ကတပည့်တော်ရဲ့ခန္ဓာကိုယ်အဲ့ဒီလိုခွေးသေးကောင်းပုတ်ကြီးမြင်ရသလိုကို တပည့်တော်ကနေတာဖရတယ်ဒီခန္ဓာကိုယ်ကြီးကိုနော်နောက်တစ်ခုကနွား ရိုးမရှိတဲ့နွားဟာမြို့ထဲရွာထဲဝင်တဲ့အခါကျတော့အဲ့ဒီနွားဘသူမှသူကခွေဖို့ခတ်ဖို့ဆိုတာစိတ်မရှိဘူးဘာလို့လဲရိုးမရှိလို့တပည့်တော်စိတ်ကအဲ့ဒီတိုင်းမှာပဲဖေဟာတဲ့ရှစ်ခုမြောက်ပြီးတော့နောက်ဆုံးတစ်ခုမြောက်အစီတွေထက်ထားတဲ့အိုးကြီးအဲ့ဒီအိုးကြီးကလည်းအပေါက်ကြီးအဲ့ဒီလိုပေါက်နေတဲ့အိုးကြီးကိုထမ်းပြီးတော့သွားတဲ့လူကအဲ့ဒီအစီတွေကဒဇိမ့်ဒဇိမ့်ဒဇိမ့်ဒဇိမ့်ကြအဲ့ဒါကြီးတွေကြည်ပြီးတော့သူ့မှာ ဆက်ဆုပ်ဖွယ်ကြီးဖြစ်နေတယ်ဒါကြီးကိုမကြခြင်းလည်းကြဒါကြီးကခန္ဓာကိုယ်စီးဆင်းနေတယ်လို့ပဲเนาะအဲ့ဒီမကောင်းတဲ့ဟာတွေနဲ့ယိုစီးပြီးတော့ နေရတက်ကက်တို့เนาะအဲ့ဒီလိုပဲတဲ့တပည့်တော်တပည့်တော်ခန္ဓာကိုယ်ကြီးကိုတရားနဲ့ရှုမြင်ပြီးတော့ထားတော့တပည့်တော်အဲ့လိုမြင်နေတာပါမြတ်စွာဘုရားလို့အဲ့ဒီဥပမာကိုချက်နဲ့တပည့်တော်သူ့ကို မရိုက်ပါဘူးလို့တိုက်ရိုက်မပြောဘဲနဲ့ရှင်သာရိပုတ္တရာမထေမြတ်က မြတ်စွာဘုရားကိုအဲ့ဒီဥပမာ၉မျိုးနဲ့ပြောတာ မြေငလင်၉ချိန်တိတိတုံလောက်ခဲ့ရတယ်တဲ့ရှင်သာရိပုတ္တရာရဲ့စိတ်ထားဘလောက်မြင့်မြတ်လဲဆိုတော့အဲ့ဒီအချိန်မှာ ရှင်သာရိပုတ္တရာမထေမြတ်ဒလောက်သိခံတဲ့ဒလောက်အကျင့်မြတ်ကောင်းတဲ့ဒလောက်သူတော်ကောင်းကြီးဟိုမှာရုပ်ရုပ်မာမာဖះရှင်ရှေ့သွားပြီးမဟုတ်မဟဆွဆွဲတဲ့ပုဂ္ဂိုလ်ကြည်ပြီးတံဝေကလည်းရကြတယ် အရှင်သာရိပုတ္တရာကိုအော်ဒီလောက်ကောင်းတဲ့သူတော်ကောင်းကြီးတော်မှဒီလိုခံရတာပါလားရှင်သာရိပုတ္တရာရဲ့စိတ်ထားဟာလည်းမြင့်မြတ်လိုက်တာတိုက်ရိုက်ပြန်ပြီးတော့မဟုတ်ပါဘူးဖေမဟုတ်ပါဘူးဖေဆိုပြီးတော့တော့မတခွန်းမှမတုံ့ပြန်ဘူးတဲ့တခွန်းမှမတုံ့ပြန်မနဲ့သိခံပြီးတော့ तू သိခံနိုင်တာ तू လောဘဒေါသမောဟမဖြစ်ဖဲနဲ့သူ့ရဲ့စိတ်ကိုတည်တည်တန့်တန့်ထားနိုင်တဲ့အကြောင်းကိုပဲရှင်သာရိပုတ္တရာက အဲ့ဒီလိုနဲ့တခါတည်းရှောင်းပြီးတော့ပြတော့မြတ်စွာဘုရားချက်သားတဲ့ကြည်စမ်းဟောဒီမောကပုရိသမတ်ဖို့မမိအချင်းနီသောဒီယဟန်အဲ့ဒီယဟန်ဦးကောင်းခုနှစ်စိတ်မကွဲသေးခင်မှာချက်သားမင်းသိခံပေးလိုက်ပါတော့တဲ့ဘာလို့လဲဆိုတော့အဲ့ဒီယဟန်ကဒီအရိယာသူတော်ကောင်းကြီးပြစ်မှားပြီးတော့သူ့ခန္ဓာကိုယ်တွေပူးလောက်နေပြီခန္ဓာကြီးအာဟုသူတွေကနှိပ်စက်ပြီးတော့ ပူလောင်လာတဲ့အခါကျတော့မကြခင်မှာအရှင်သာရိပုတ္တရာကတာသီးမခံရင်ဥကောင်းခုနှစ်စိတ်ကွဲတော်မှာအဲ့ဒါမြတ်စွာဘုရားချက်သားတဲ့မဖို့မမီ အချင်းဒီတော့ဒီမောဃပုရိသဖြစ်တဲ့ဒီယဟန်ကိုမင်းသိခံလိုက်ပါတော့တဲ့မင်းသိမခံရင်မကြခင်ဥကောင်းခုနှစ်စိတ်ကွဲပြီးသေတော့မယ်ဆိုတော့အဲ့ဒီမှာမြတ်စွာဘုရားရှေ့လက်ဦးလေးချီပြီးတော့ မြတ်စွာဘုရားတပည့်တော်အဲ့ဒီယဟန်ကိုသိခံပါတယ်ဘုရားသိခံပါတယ်ဘုရားတပည့်တော်ရဲ့အပြစ်တွေမြန်ရှိရင်လည်းအဲ့ဒီယဟန်တပည့်တော်ကိုသိခံပါဘုရားဆိုပြီးလက်အုပ်ချီပြီးတောင်ပြန်လျှောက်ထားသေးတယ်ဒါရှင်သာရိပုတ္တရာရဲ့စိတ်ထားအဲ့ဒါနဲ့ရှင်သာရိပုတ္တရာအကြောင်းတွေ့ပြီးပုထုဇဉ်ယဟန်တွေဟာမျက်ရည်ကျကြတယ်ပုထုဇဉ်ယဟန်တွေဟာ အရိယာပုဂ္ဂိုလ်ကြီးတွေကတော့တံဝေကရကြတယ်။အော်လောကဆိုတာဒီလိုလဲရှိပါသေးလားမဟုတ်မဟကိုနာမည်ကြီးကျင်တာနဲ့ကိုလူကြအထက်အခေါ်ခံကျင်တာနဲ့ဘာမှမဟုတ်တဲ့ဒီအတ္တမာနလေးတွေနဲ့ဒီလိုအရိယာကြီးတွေသူတော်ကောင်းကြီးတွေပေါ်မှာမဟုတ်မဟဖရာရှင်ရှေ့သွားဆွဆွဲပြောဆိုလောက်တဲ့ဟာတွေကိုကြည်ပြီးနောက်ပြီးတော့တစ်ဖက်ကလည်းရှင်သာရိပုတ္တရာရဲ့သိခနိုင်တဲ့စွမ်းအားအဲ့ဓာကြီးတွေကြည်ပြီးတော့ အကုန်လုံးကတံဝေခတွေလည်းရကြတယ်အဲ့ဒါနဲ့ရှင်သာရိပုတ္တရာသတင်းကပြန့်သွားတာရှင်သာရိပုတ္တရာဆိုတာမြေတုအမြသိခနိုင်တယ်တဲ့သိခနိုင်တယ်တဲ့ဘသူဘောမှ तू ကအဲ့လိုနေမဲငတ်သမရှိဘူးတဲ့ဆိုတော့ဘသူကမယုံလဲဆိုပုံနာတယောက်ကမယုံတာအောင်မာလောကလူဆိုတာသူ့ထိလို့ရှင် ပြန်ပက်တာကြီးပါပဲငါလောက်ပြသမ်းပါမယ်ဆိုပြီးတော့ အဲ့ဒီပုံနာက ရှင်သာရိပုတ္တရာလာတဲ့ဆွမ်းကန်လမ်းကနေနောက်ကနေစောင့်နေပြီးတော့ရှင်သာရိပုတ္တရာမထေရမြတ်ကအိန္ဒြေနဲ့ဆွမ်းလေးဆွမ်းကန်လေးကြွားနေတော့နောက်ကနေကြောကိုဖုံးစောတခါတည်းရိုက်ထည့်လိုက်တာရှင်သာရိပုတ္တရာလဲတော့မကြည့်ဘူးတဲ့တခါတဲ့သပိတ်လေးပွဲပြီးတော့ရှေ့ဆဲသွားဟဲ့ဘာလဲလို့တော့နောက်လဲမကြည့်ဘူးတဲ့ရှင်သာရိပုတ္တရာကနော်နောက်လဲမကြည့်ဘဲနဲ့တခါတည်းရှေ့ဆက်ပြီးတော့သွားတာသွားသွား သွားကရှိသေးဟိုပုံနာကတခါတည်းခန္ဓာကိုယ်ရပူးလောင်ပြီးတော့အမလေးဟလိုလေးလောက်ကြပါအောင်ကဲကြပါအောင်နဲ့လောက်ပြီးတော့ဟာရှင်ဗျာလောက်ပါဗျာတပည့်တော်သိခံတော်မူပါဗျာအော်တခါကြီးဘာလို့တော့နောက်ကနေအရှင်ဗျာသိခံနိုင်လားမခံနိုင်လားလို့တပည့်တော်နောက်ကနေရိုက်တာတပည့်တော်ပါဗျာလို့ပြောတယ်တဲ့နော်အဲ့ဒါနဲ့အော်ရပါတယ်တခါကြီးသိခံပါတယ်သိခံပါတယ်သိခံပါတယ်ဆိုပြီးတော့အဲ့ဒီလိုသိခံတော့မှအဲ့ဒီမှာပူလောင်နေတဲ့ အဲ့ဒီဟာတွေအကုန်လုံးပျောက်သွားတာပျောက်သွားတော့အရှင်ဘုရားရှေ့ဆက်မကြွပါတော့နဲ့ဖေ။တပည့်တော်အိမ်မှာဆွမ်းကံကြွပါဖေ။လှူပတ်မယ်ဖေဆိုပြီးတော့အဲ့ဒီမှာဆွမ်းတွေကလှူပြီးတော့လှုပ်တယ်။နောက်တစ်ခါကျတော့ဘသူနဲ့တွေ့လဲဘလူး။ဩဝိတ္တဝနာမင်းကြီးထံကနေမှဘလူးနှကောင်ကတာဝန်ထမ်းဆောင်ပြီးကောင်းငင်ကနေသွားတာ။ရှင်သာရိပုတ္တရာကလည်းအဲ့ဒီနေရာခေါင်းကလည်းရိတ်ထားတာ ညကလည်းလာလည်းတားနေတာလာရောင်လေးနဲ့ခေါင်းကရိတ်ထားတော့ခေါင်းကလည်းဝင်းနေမှာဝို့ဘာလို့လဲဆိုတော့ရှင်သာရိပုတ္တရာရဲ့အသားရည်ကရွှေရောင်အဆင့်ကဲ့သို့ ရှိတယ်လို့ပြောတာဟုတ်ရှင်မောက္ကလန်ကကျတော့ဘရုံမာကြာရောင်ဆိုရှင်မောက္ကလန်ကအသားညိုပုံပေါက်တယ်ရှင်သာရိပုတ္တရာရဲ့အယောင်ကရွှေရောင်လိုပဲတဲ့ဝင်းဝါနေတော့ခေါင်းကလည်းရိတ်ထားတဲ့ညလကလည်းသားနေတော့ခေါင်းကအဲ့လိုဖြစ်နေတော့တခါတည်းအဲ့ဒီမှာရင် စောစောကဘလူကနှစ်ယောက်လာရင်းနဲ့တကောင်သောဘလူကရှင်မောက်ကလန်နဲ့အရင်ဘဝကရံညိုးရှိတယ်တဲ့ရံညိုးရှိတဲ့ဘလူကရှင်မောက်ကလန်ကောင်းမြင်လာနဲ့တခါတည်းလက်သီးနဲ့ထုကျင်လာတဲ့သူကလည်းသိုးပုံကနော်အဲ့ဒါနဲ့ငါလက်သီးနဲ့ဆင်ထိုးမကွာတဲ့ဒီကောင်းကြီးကိုတဲ့အဲ့ဒါနဲ့မလောက်ပါနဲ့အဲ့ဒါသူတော်ကောင်းနေမင်းလောက်ရင်ဒုက္ခရောက်လိမ့်မယ်လို့ပြောတာဟာမရဘူးကွာတားလို့မရမရရင်တော့မင်းသဘောပြငါတော့ သွားတော့မယ်ဆိုပြီးတော့ဟိုကဘလူးသွားတော့အဲ့ဒီဘလူးကဆင်းချလာတဲ့ပြီးတော့တခါတည်းအဲ့ဒီမှာဖလတ်သမဘာဝင်သားနေတဲ့ရှင်သာရိပုတ္တရာမထေမြတ်ခေါင်းကိုတခါတည်းရိုက်ထဲလိုက်တာအုံဆိုအတန်ကြီးမြေတာမြေလိုက်တဲ့အတန်ကြီးကတော့တွေတောင်တွေဟိမ့်သွားပြီးတော့ကိုတခါတည်းပဲပြင်းပြင်းထန်ထန်အတန်ကြီးမြေလိုက်ပြီးတော့ရှင်မောက်ကလန်ကဟိုကဖြတ်ဆိုတခါတည်းသူကလည်းဖရတ္တမဘကအထ ထပြီးတဲ့အချိန်ဆိုတော့ရှင်မောက္ကရံကတကောရှင်ဆိုတော့ဖြတ်ဆိုတန်းသိတာကိုတန်းသိတဲ့အခါကျတော့ဟာငါနောင်တော်ကြီးကိုဘလူဝင်ထုသွားပါလားဒီဘလူတဲဆိုးတဲ့ဘလူပဲဆိုပြီးတော့လန့်ကြည့်လိုက်ပြီးတဲ့အချိန်မှာပဲခဏနေရှင်တာတိဗုဒ္ဓရာကအဲ့ဒီမှာဖလားသမဘကထတော့ငါချင်းဘလို့ဖြစ်သွားလဲဘာမှတော့မဖြစ်ဘူးတဲ့ဒါပေမဲ့ခေါင်းနောက်တော့နောက်တော့တော့ဖြစ်သွားတယ်လို့ပြောတာ ဖြစ်သွားမှာပေါ့တဲ့ဟိုကောင်ဘလူဝင်ထုတာတဲ့သူ့ရဲ့အားနဲ့ရိုက်ချက်ကဆင်တောင်မှမြေကြီးတဲ့ကိုကျွန်းဝင်နိုင်လောက်တဲ့အားရှိတယ်တာမန်တောင်ထိပ်လေးတွေဆိုရင်တောင်ထိပ်တွေအစိတ်စိတ်မော်မော်ကျေသွားနိုင်တဲ့စွမ်းအားမျိုးတွေရှိတဲ့သူ့ရဲ့စွမ်းအားမျိုးနဲ့ရိုက်ထည့်လိုက်တာတဲ့အဲ့ဒီမှာရှင်သာရိပုတ္တရာကဩငါရှင်ငါရှင်ရဲ့တကူကြီးလိုက်တာ ငါအမြင်ဘလို့မပြောနဲ့မြေပေါ်ဘလို့တောင်မမြင်လိုက်ရပါဘူးတဲ့။နောက်ဒါကိုအထက်ကရာဘလို့ပြန်ဖွင့်ပြလဲဆိုတော့မဝင်သားလို့မမြင်ဘူးပြောတာပါတဲ့။မဝင်သားတဲ့အချိန်ကျရင်ယဟန္တာလည်းလူတာမန်ပဲလေ။မဝင်သားတဲ့အချိန်ကျတော့နော်မဝင်သားရင်ကတော့မသိဘူးလေဝင်သားမှသိတာအဲ့ဒါကြောင့်မို့အထကရာပြန်ဖွင့်နေကျင်သာတိဗုဒ္ဓါလည်းဆာလဘိညာကြီးလေသူလည်းမဝင်သားရင်တော့ အခုပြောသလိုတာမန်မြေပေါ်ဘလူးတော့မသိနိုင်ဘူးပေါ့နော်ဝင်စားမယ်ဆိုရင်တော့ तू ကသိနိုင်တာပေါ့ဝင်စားမယ်ဆိုရင်တော့လေအဲ့ဒါကြောင့်မို့ဩငါရှင်ရဲ့အစွမ်းဟာကြီးလိုက်တာကြီးလိုက်တာကြီးလိုက်တာလို့စင်သာရိပုတ္တရာချီးမွမ်းတယ်တဲ့အရှင်မောက်ကလန်ကိုနော်အဲ့ဒီမြို့တော့ကလည်းဒါဘလူးဟိုဒါကတော့ဦးဇင်းတို့ဘဝတွေမှာတယောက်နဲ့တယောက်ဒီဘဝမှာအခုပြောသလိုတယောက်နဲ့တယောက်အမုန်းတွေပွားခဲ့ဘူးရေနောက်ဘဝတွေကျအဲ့မုန်းဆက်သွား ဘဝတွေ့ပြီဆိုလို့ရှိရင်လူတယောက်နဲ့တယောက်တွေ့ရင်ဦးဇင်းတို့တရားဓမ္မတွေကြည့်ကြည့်ဒီလူဟာကိုယ်နဲ့မမြင်ဘူးမတွေ့ဘူးစတွေ့တွေ့တဲ့အချိန်မှာအဲ့ဒီလူရဲ့ကြားတဲ့အတန်ကိုဒေါသဖြစ်တယ်အဲ့ဒီလူကိုမြင်ရတာနဲ့ဒေါသဖြစ်တယ်အဲ့ဒါဒီအကြောင်းပဲအဲ့ဒါအတိတ်ဘဝကရန်သူရန်ပဲဖြစ်ခဲ့တဲ့အကြောင်းပဲတယောက်နဲ့တယောက်ကြောင့်တခါလေခင်တာတွေ့တာရှိသေးညီကိုမောင်နှမအရင်လိုဆွေလိုမျိုးလိုကိုခင်တာအဲအဲ့ဒါပါလေ အဲ့ဒါလေအတိတ်ကအကြောင်းအတိတ်ဘဝညီတွေအကိုတွေမောင်နှမတွေဆွေတွေမျိုးတွေအကုန်ဖြစ်ခဲ့ဘူးပြီးသားပုံကိုယ်တွေဒီဘဝရောက်ရင်အဲ့ဒီတိုင်းပြန်ပြီးတော့ချစ်ခင်တာအတိတ်ဘဝတုန်းကရန်သူရန်ဘက်ဖြစ်ခဲ့ဘူးတဲ့ပုံကိုကတော့ကြည့်ဖရာလောင်းတော်နဲ့ရှင်တေဝရအလောင်းလို့ဖရာလောင်းကတော့မလုပ်ပါဘူးရှင်တေဝရအလောင်းကအဲ့ဒီရွှေခွက်မရလိုက်တဲ့ဘဝကနေရန်ညိုးစဖွဲ့ပြီးတော့ဘဝတက်လျှောက်လုံးတွေ့တိုင်းတွေ့တိုင်းချတာပဲလေအဲ့ဒါရန်ညိုးပဲအခုလည်းပဲအဲ့ဒီဘလူးဟာအတိတ်ဘဝက ရှင်သာရိပုတ္တရာကိုရံညိုးထားခဲ့ဘူးတဲ့ပုဂ္ဂိုလ်တဲ့အဲ့ဒါကြောင့်မို့အဲ့လိုဖြစ်တာလေနော်ဒါကြောင့်မို့ရှင်သာရိပုတ္တရာမထေမြတ်ကြီးရဲ့ဂုံနေလိုက်လိုက်ကြည့်လိုက်တဲ့အခါကျတော့အင်မတန်မှကြီးကျယ်တယ်နောက်ပြီးတော့တန်ခါတွေအပေါ်မှာဆိုလို့ရှိရင်ဘလောက်ထိသူစိတ်ဓာတ်နှုညံ့လဲဆိုတော့တခါကျရှင်သာရိပုတ္တရာကသူကဒီလမ်းလျှောက်နေတာလမ်းလျှောက်နေတော့ ဟိုကကိုရီလေးက9နှစ်ပဲရှိသေးတယ်ကိုရီလေးကလှမ်းကြည့်အင်းပရိမန္တလနိဝါတက်တာမိစာထဲမှာကသင်းမိုင်က အောက်ကဒူးအောက်မှာလက်ရှိတစ်ထားသင်းမိုင်က အပေါ်ကဧကတိကဒူးအောက်မှာလက်လေးတစ်ဆိုတော့အောက်ကသင်းမိုင်ကနည်းနည်းရှည်တယ်အပေါ်ကဧကတိကအပေါ်မှာတစ်ဆင့်ပေါ့သူကအဲ့လိုဝတ်ရတယ်အဲ့လိုဝတ်ရတယ်ဆိုတဲ့အခါကျတော့ကိုရင်ကသူသေခိယသင်ထားတာဆိုတော့ तू က အဲရှင်သာရိပုတ္တရာမထေရကြီးလာတော့လှကြည့်တာညီလားမညီလားလို့ကြည့်တော့သင်ကမညီဘူးဖြစ်နေတာအဲ့ဒါကိုကြီးကအရှင်ဖះတဲ့အရှင်ဖះသင်ကညီအောင်ဝတ်ပါဖះလို့ပြောတာဟိုကကိုကြီးကနော်အရှင်ဖះသင်ကညီအောင်ဝတ်ပါဖះဆိုတော့တာမန်ဆိုလို့ရှိရင်အောင်ပါကိုကြီးမင်းငါဘာပြန်ပြောရလဲကွက်ဆိုခေါင်းခေါက်သွားမှာပေါ့နော်တာမန်ဆိုလို့ရှိရင်တော့အခုတော့ရှင်သာရိပုတ္တရာမင်းဟာမမဖះမမဖះတပည့်တော် ပြန်ဝတ်ပြမယ်ဖျားပြန်ဝတ်ပြမယ်ဖျားဆိုပြီးတော့အဲ့ဒါနဲ့ဟိုဘက်လှက်အဲသူ့ရှေ့တက်တဲ့ဝတ်ရင်အဲ့ဒါရိုင်းတယ်လို့ဖြစ်မှာဆိုတော့ဟိုဘက်လေးကိုလှက်လှက်ပြီးမှသင်မိုင်ကိုဝတ်အဲဒူအောင်မှလက်ရှိသည်အဲ့ဒီရဒီမှာတခါအပေါ်ကနေမှဧကတိလလဲသည်ဩအဲ့ဒါမျိုးလေးကိုသင်္ကန်းလေးကိုဝတ်ယုံပြီးတော့မှကိုရင်ဖျားသင်္ကန်းညီပါပြီလားဖျားလို့ပြောတယ်တဲ့မှန်မှညီပါဖျားကြွလို့ရပြီဆိုမှကြွတာတဲ့စင်သာတိပုတ္တရာဆိုတာနော်အဲ့လိုအဲ့လိုပုံကိုမျိုး ကိုယ်လေးတွေကလည်းတရားမို့အခုပန္တိတသာမဏေတို့တန်ကိစ္စသာမဏေတို့အဲ့လိုသာမဏေလေးဆိုအဲမြတ်စွာရှင်သာတိပုတ္တရာတပည့်တွေကြီးပဲကိုယ်ပန္တိတဆိုရင်အသွားရင်းနဲ့အဲ့ဒါဆုံးခံသွားတယ်ရှင်သာတိပုတ္တရာရှေ့ကသူကနောက်ကကိုယ်ပန္တိတနောက်ကနေအရှင်မြတ်ဟောလူတွေဘာလုပ်နေတာအဲ့ဒါရေမြောင်းနေလုပ်နေတာကိုရင်ရဲ့ရေမြောင်းကဘာလို့လုပ်ဖို့လဲသိတဲ့အတိုင်းကလေးဆိုတာဇာကား အရအမေးများထူတာကိုဒီမှာလည်းချို့လေတက္ကမတွေဆိုဥသေးသီလှအပ်တယ်အရှင်ဘုရားတပည့်တော်ကလေးမေးတာဒီဖြေးကိုမဖြေတတ်လို့လောက်ပါဦးဘုရားနဲ့ဆိုပြီးတော့ကလေးဆိုတာဆက်ဆက်စုစုကလည်းမေးရတာဟုတ်အဲ့တော့ဒီကလည်းအခုကိုရင်ပဏိတာကအဲ့လိုမေးတဲ့ခါကျတော့ကိုရင်ကအဲ့ဒါကိုရင်အဲ့ဒါရေမြောင်းဆိုတာအဲ့လိုပဲလေရေတွေကိုကိုလိုတဲ့နေရာတွဲယူခြင်းလို့အဲ့ရေမြောင်းလောက်ရတာဟမ်အသက်မရှိတဲ့ရေကအဲ့လိုယူလို့ရအော်ရတာပေါ့ကိုရင်သူ့စိတ်ကတွေးပြန်ပြီအသက်မရှိတဲ့ ဒီရေတောင်မှကိုလှုပ်ရှင်ကလှုပ်လို့ရတယ်ငါအသက်ရှိတဲ့လူကငါဘာလို့လှုပ်လို့မရမှာလဲဟောအဲ့ဒီကနေတခါတည်းမြားသမားတွေတွေ့တယ်မဲပြန်ပြီအဲ့ဒါမြားတွေဖြောက်နေတာအာဝါးတွေတက်တွေကကောက်ကွေ့နေတဲ့အဲ့ဝါးတွေကိုဖြောက်အောင်လို့မိတွေกินရတယ်မြားတွေလှုပ်ရတယ်ဩအသားတွေတောင်မှဒီလိုလှုပ်ရသည်ငါဘာလို့လှုပ်လို့မရမှာလဲအဲ့ဒါတကယ်အရှင်ဘုရားကြွတော်ဘုရားတပည့်တော်ကြောင်းပြန်တရားပြန်ထိုင်တော့မယ်ဟိုကတရားပဲထိုင်နေသိတွေပေါက်ပြီးတော့အဲ့ဒီမှာကြောင်းပြန်ပြီး သွားပြီးတော့တရားထိုင်တရားထိုင်တော့ကိုရင်ပန္တိတတရားထိုင်ပြီလဲဆိုရင်ဘသူကသိလဲဆိုတော့နမင်းကြီးလေးပါးနဲ့တရားလည်းတန်းသိမြတ်စွာဘုရားလည်းသိတယ်အဲ့ဒါနဲ့နမင်းကြီးလေးပါးနဲ့တရားမင်းနဲ့မြတ်စွာဘုရားတို့ကဝိုက်ပြီးကိုရင်ပန္တိတစောင့်ရှောက်စောင့်ရှောက်နေတဲ့အချိန်ဟိုကလည်းရှင်သာတိဗုဒ္ဓမထေရမြတ်ကလည်းဆွန်ခံပြီးတော့ပြန်လာတော့အကြောင်းဘဝမှာမြတ်စွာဘုရားကရှင်သာတိဗုဒ္ဓရာကိုစကားပြောတယ်မိကုန်းနေမေးတယ် အဲ့ဒီအချိန်မှာရှင်သာရိပုတ္တရာကလည်းမြတ်စွာဘုရားနဲ့အဲ့ဒါအမေးဖြေတွေစကားတွေပြောနေကြတယ်ဘာကြောင့်လုံနေတာလဲဆိုတော့ဟောကကိုရင်ပန္တိတာကသူကမက်ဖို့တွေအဆင့်နဲ့တက်နေပြီမက်ဖို့တွေအဆင့်နဲ့တက်နေတဲ့အချိန်မှာဒီကမတိဘန်းနဲ့သွားပြီးဆွန့်ကျွေးလိုက်ရင်သူတရားအချိန်ပြက်သွားမှာဆိုလို့အဲ့ဒါကြောင့်မို့မြတ်စွာဘုရားကတခါတဲ့အဲ့ဒီနာမှာစောင့်ရှောက်ပြီးတော့ပေးနေတာဟောကကိုရင်ပန္တိတာလည်းတရားမှန်ရင်မှန်ရင်နဲ့သောတာပန်သဂရာကံအနာကံယဟန္တာဆိုပြီးတော့ အဲ့ဒီမှာတခါတည်းယဟန္တာကြီးအဖြစ်အထိရောက်သွားတော့မှရှင်သာရိပုတ္တရာလွတ်လိုက်တော့ရှင်သာရိပုတ္တရာဆွန်းသွားပြီးတော့သူ့ကိုယ်လေးကိုကျွေးတယ်နော်အဲ့ဒီလိုနဲ့ဒါကိုယ်လေးတွေဆိုရင်လည်းရှင်သာရိပုတ္တရာကိုအင်မတန်မှချစ်ခင်ကြတယ်အရှင်အာနန္ဒာမထေမြတ်ဆိုလည်းဒီတိုင်းပဲရှင်အာနန္ဒာမထေမြတ်ဆိုရှင်သာရိပုတ္တရာအယံကိုချစ်ခင်တယ်သူတခါကျတော့ဒကာကြီးတယောက်ကလျှောက်တယ်အရှင်ဘုရားတဲ့ဘုရားဆိုတာလေဒီရောပူတော်ဖို့ဟာရှိတယ်ဘုရားတဲ့အရှင်ဘုရားကိုပူတော်လို့ရတယ် တန်ခါဆိုတာလဲဒီမှာအများကြီးပဲဖရားတဲ့တရားတော်ကြောင့်တပည့်တော်ဘာပူဇော်ရမှာလဲဖရားတဲ့တရားတော်ကြောင့်ဘာပူဇော်ရမှာလဲဆိုတော့မြတ်စွာဘုရားဘာပြောလဲဆိုတော့ဒကာကြီးတဲ့တရားတော်ကိုပူဇော်ရရင်ဘဝတုဒ္ဒများတဲ့ယဟန်ကိုလှူဒန်းပါတဲ့ဘဝတုဒ္ဒများတဲ့ယဟန်ကိုလှူဒန်းရင်ခမတရားကိုပူဇော်တာပဲတဲ့ဘာလို့လဲအဲ့ယဟန်ကဒီတရားတွေသူကအမြဲတမ်းပြန်ပြီးတော့ထောက်ပံ့ဟိုပြန်ပြီးတော့ဓမ္မဒါနအဖြစ်ဒကာဓမ္မတွေကိုဟောပြပေးနေလို့ အဲ့ဒါကြောင့်မို့ तू ကအဲ့လိုပြောတဲ့အခါကျတော့အဲ့နဲ့ပုံနာကဟာဒါဆိုလို့ရင်ဟုတ်ပြီအရှင်အာနန္ဒာဘုဟုတ္တအရာဣတရေရတဲ့ပုဂ္ဂိုလ်ကြီးငါအရှင်အာနန္ဒာကိုလှူမယ်ဆိုပြီးအရှင်အာနန္ဒာကိုလှူတယ်အရှင်အာနန္ဒာကအဲ့သင်္ကန်းလေးကိုရသော်ဖျားတဲ့တပည့်တော်တဲ့ဒီရတဲ့သင်္ကန်းလေးကိုအရှင်သာရိပုတ္တရာမထေရကြီးလှူခြင်းနဲ့ဖျားတဲ့အရှင်ဖျားကလည်းဒီသင်္ကန်းကိုဝိကပနာပြုပြီးလို့ရှိရင်အင်းမထဘူးလို့ပြောတယ်အပေါ်သင်္ကန်းမထဘူးဆိုတော့တပည့်တော်ဘလို့လောက်အောင်မှမသိဘူး အေးအဲ့ဒါဆိုရင်ရှင်သာတိဗုဒ္ဓဘယ်တော့လာမလဲ10ရက်အဲ့ဒါဆို10ရက်အတွင်းမှာဝိကမနာပြုပြီးထားလို့ရတယ်ဆိုပြီးတိတ်ခါဖို့ပြန်ပြီးတော့ငါပြည့်ညက်ပေးမယ်မင်းတို့အဲ့လိုထားကြပြန်ပြီးတော့အဲ့ဒါလှူခွင့်ရအောင်လို့ဆိုပြီးအဲ့ဒါမျိုးနဲ့လှုပ်ပေးတယ်ရှင်သာတိဗုဒ္ဓရာမထေရမြတ်ကြီးကိုလှူခွင့်ရအောင်လို့တခါကျတော့ရှင်အနန္ဒာကမေးတယ်အဲရှင်အနန္ဒာရိဗုဒ္ဓရာကိုရှင်သာဗုဒ္ဓရာကသူကယဟန်တွေကိုပြောတာကိုငါတဲ့စိတ်ညံရရမှာစဉ်းစားတယ်တဲ့ အခုချိန်မှာတဲ့ငါရဲ့အမေတွေငါရဲ့ဆွေတွေမျိုးတွေအဲ့ဓာတွေပျက်စီးရင်ငါမှာစိုးရိမ်မှုတော့ကဖြစ်အောင်မလားငါမှာရှိနိုင်သေးလားလောကကြီးမှာ ဆုံးရှုံးသွားတဲ့အရာတွေကြုံတဲ့အခါမှာငါမှာအဲ့ဒါရှိနိုင်သေးလားလို့ကိုကိုကိုပြန်ပြီးတော့သူစဉ်းစားတယ်တဲ့စဉ်းစားတော့ဘာတွေပဲဆုံးရှုံးဆုံးရှုံးသူ့မှာစိုးရိမ်တော့ကပူဆွေးတရားမရှိဘူးကဲဥဒ္ဓနုတ္တကာရမတို့ဥဒ္ဓနုတ္တတွေရော ဟိုဟာလေးဖြစ်မယ်ဆိုရင်စော့ရည်စရာရှိသလားရှိပါတယ်ဗျာအများကြီးနော်မနေ့ကဆိုဓမ္မကြီးတယောက်ပေါ်ပုံဖျားငိုသာလေးနဲ့တပည့်တော်အမေရှင်နေမကောင်းတော့ပါဘူးဖျားအရှင်ဖျားမေတ္တာပို့တစ္ဆာပြုပေးတော်မူပါဖျားမနေ့ကလှမ်းပြီးတော့ချောက်ဦးစင်းရတယ်ဓမ္မကြီးလို့ဦးစင်းလှမ်းပြီးတော့အခုအဲ့ဘက်ကအဲ့ဒါဖုံးဖွင့်ပါလို့အဲ့ဒါဦးစင်းအခုတည်းက သစ္စာပြုပေးပါမယ်ဆိုတော့အော်ဦးဇင်းကလည်းဒီတရားလေးဟောမလို့စာတွေလိုက်ဖတ်နေအရှင်သာရိပုတ္တရာအကြောင်းတွေလည်းပြောစရာတွေအများကြီးအဲ့ဒါနဲ့လိုက်ဖတ်နေရင်းနဲ့ဆိုတော့ဒါလေးကိုသွားသတိရတာအော်လူဆိုတာဆုံးရှုံးစရာကြုံရတော့မယ်ကို့အမေဆုံးရတော့မယ်အမေတွေတို့ကြမ်းမာကြီးမကောင်းတော့ဘူးလို့စိတ်ကထင်လာရင်ပူလောင်မှုတွေဖြစ်လာ။ဩဒါဥစ္စံတို့တွေမှာရှိတာတွေနော်။ရှင်သာရိပုတ္တရာတို့မရှိတော့ဘူး တပည့်တော်မှာအဲ့ဒါတွေမရှိဘူးဖေဟာတဲ့အဲ့ဒါနဲ့ရှင်နာနာထမိတယ်ဒါဆိုရင်အရှင်ဖေဟာတဲ့မြတ်စွာဘုရားပြိဋိနိဗ္ဗာန်ပြုမယ်ဆိုရင်အရှင်ဘုရားမဖြစ်ဘူးလားတဲ့ဟောခွားတော့ခွားတော်တော်ကြတယ်မေခွန်းနော်မေးတာကရှင်ရှင်အနန္ဒာထမေးတာကနော်အရှင်ဘုရားတဲ့မြတ်စွာဘုရားပြိဋိနိဗ္ဗာန်ပြုမယ်ဆိုရင်အရှင်ဘုရားမဖြစ်နိုင်ဘူးလားလို့ထမေးတာထမေးတဲ့အခါကျတော့ရှင်သာရိပုတ္တရာပြောတယ် မြတ်စွာဘုရားပြိဋိဘပြုလဲတတိတော်မဖြစ်ဘူးဖရာတဲ့ဒါပေမဲ့တဲ့အော်မြတ်စွာဘုရား လောကမှာဒီထက်ကြာကြာအသက်ရှင်နေရင်တော့ပိုကောင်းမှာပဲလူတွေအတွက်အကျိုးများမှာပဲနတ်တွေအတွက်အကျိုးများမှာပဲလူတွေနတ်တွေကုသိုလ်တရားတွေရကြမယ်မတရားဖို့တရားနိဗ္ဗာန်တရားတွေရကြမယ်ဆိုတော့အဲ့ဒီအတွေ့တော့တပည့်တော်ရှိတယ်ဖရာတဲ့ဟော သူပြောတာနော်အဲ့ဒီအတွေ့တော့တပည့်တော်ရှိတယ်အရှင်ဖရာတဲ့ အဲ့ဒီအတွေ့ပဲတပိတော့ရှိတယ်တဲ့ဒါရှင်သာရိပုတ္တရာရဲ့စိတ်တန်တန်မှာလောဘတွေကင်းထားလို့ဒေါသတွေကင်းထားလို့မောဟတွေကင်းထားလို့စိုးရိမ်ခြင်းပူဆွေးခြင်းငိုကြွေးခြင်းတွေကင်းထားလို့တခါကျတော့မြတ်စွာဘုရားမေးတယ်သာရိပုတ္တရာတဲ့သရာဝိရိယတတိတမာတိပညာဆိုတဲ့ ဘော၅ပါးကို လက်ကင်ထားပြီးတရားအားထုတ်ရင်နိဗ္ဗာန်ရောက်တယ်ဆိုတာမင်းယုံကြည်သလားတဲ့ရသော်ဘုရားမေးတာနော်တရာဘူဝီရိယဘူတတိဘူတမာတိဘူပညာဘူဆိုတဲ့ဘော၅ပါးကိုလက်ကင်ထားပြီးတော့တရားအားထုတ်မယ်ဆိုရင်နိဗ္ဗာန်ရတယ်ဆိုတာယုံလားမြတ်စွာဘုရားတဲ့ မြတ်စွာဘုရားပြောလို့ယုံခြင်းမဟုတ်ပါဘူးဘုရားတဲ့မြတ်စွာဘုရားပြောလို့တပည့်တော်မြတ်စွာဘုရားပေါ်မှာယုံတာမဟုတ်ပါဘူးလို့အဲ့ဒီစကားပြောလိုက်တော့ဘေးကယဟန်နေတာဟာရှင်သာရိပုတ္တရာလာတော့ကလည်းဟိုတိဋ္ဌိပရပိုက်စီကလာတာအခုချိန်ဒီဖះမယုံသေးပါလားလို့ तू ကထင်တာသူတို့ကအဲ့လိုမျိုးထင်သွားတော့မြတ်စွာဘုရားသာရိပုတ္တရာပြောတဲ့စကားက မတ်တေဖို့တွေမယုံမှုပြောတာမဟုတ်ဘူးခြေသားတို့ तू ပြောတဲ့စကားကဘာဆိုတာမင်းတို့အဓိပ္ပာယ်မပေါက်ဘူးတဲ့သူကငါဖျားကနေပြောလို့ပြောတဲ့အတိုင်းအဲ့ဒါမျိုးယုံတာမဟုတ်ဘူးသူကိုယ်တိုင်ညာနဲ့ထိုးထွင်းသိပြီးတော့ကိုယုံတာလို့ပြောတာသူ့ရဲ့အဓိပ္ပာယ်ဆိုလိုချင်တာကမြတ်စွာဘုရားဟောတဲ့ဒီတရားကိုသရဘောဝိရိယတတိတမာတိပညာဆိုတဲ့ဘော၅ပါးနဲ့အာထုတ်ရင်နိဗ္ဗာန်ရတယ်ဆိုတာ မြတ်စွာဘုရားမြတ်စွာဘုရားမို့တပည့်တော်ယုံတယ်ဘုရားဆိုဒါကမြတ်စွာဘုရားပြောလို့ယုံတာမြတ်စွာဘုရားပြောတဲ့အတိုင်းကိုကိုယ်တိုင်အားထုတ်လိုက်လို့ကိုယ်တိုင်သိသွားတဲ့ပုံကို ဆိုရင်တော့ဟောအဲ့ဒီပုံကိုဒီအဲ့ဒါဉာဏ်ပညာနဲ့ကိုသိပြီးတော့ယုံတာအခုရှင်သာရိပုတ္တရာရဲ့ယုံကြည်နည်းကအဲ့တိုင်းယုံတာတဲ့ချက်သားတော်တဲ့မင်းတို့အခုပြောသလို blind faith နေနဲ့ဒီအခုပြောသလိုဟွာလောက်ပြီးတော့ယုံတာပြောတာမဟုတ်ဘူးတဲ့ ဟိုက तू ကညံနဲ့ကို तू ကိုယ်တိုင်သိပြီးတော့ကိုဘုရားရဲ့တရားကိုဟောဒီသရဘောဝိရိယဘောတတိဘောတမာတိဘောပညာဘောဆိုတာ तू ကိုယ်တိုင်သိပြီးမှကိုယုံတာမြတ်စွာဘုရားပြောလို့ယုံတာမဟုတ်ဘူးတပည့်တော်ကိုယ်တိုင်သိပြီးမှကို तू ကယုံကြည်မှုဖြစ်ခဲ့တာကိုဆိုလိုတာတဲ့ဒါရှင်သာရိပုတ္တရာမထေရမြတ်ကြီးပေါ့နော်အဲ့ဒီကနေပြီးတော့ရှင်သာရိပုတ္တရာရဲ့ဘဝတွေကြည့်လိုက်တဲ့အခါကျတော့ကျေးဇူးဆက်တဲ့နေရာမှာသူ့ရဲ့ဘောဘဝဟောင်းက အမေတော်ခဲ့ဘူးတဲ့ဗာရဏသီတထေကြော်ပဲအဲ့ဘဝတုန်းကရှင်သာရိပုတ္တရာကြီးအမေအဲ့ဒီဘဝမှာတခါတည်းတထေတော်ဖြစ်ပါရဲ့ဒါနသီလကောင်းမှုတွေမလုပ်ခဲ့တဲ့အခါကျတော့သွားရောတခါတည်းပဲအဲ့ဒီမှာတွေအခုသေတဲ့အခါကျတော့ပိတ္တာဖြစ်တာဒီကရှင်သာရိပုတ္တရာဘဝ၅ခုပြောင်းပြီ तू ကပိတ္တာဘဝမလွတ်ဘူးတခါကျတော့ တာတော်ကြီးဖရာတဲ့အမေဟာဆင်းရဲလှပါပြီအဲ့ဒါကဲပါအောင်ဆိုတော့ရှောက်တော့မှကြည့်လိုက်တော့အော်လွန်ခဲ့တဲ့ငါဘွားငါမေတော်ကြီးပါလားမေတော်ကြီးမပူနဲ့မပူနဲ့တန်ဃာတော်အရှင်သူမြတ်တွေကိုဆွန့်လူပေးမယ်ဆိုပြီးတော့အဲ့တော့ဘာလို့ ਆ လဲဆိုတော့ဆွန့်ခံတယ်ရလာတဲ့ဆွန့်တွေကိုတန်ကြီးကလှူတယ်လှူတဲ့အဲ့ဒီတန်ကြီးကဆွန့်တွေကိုသူ့အမေကိုအမျှဝေတာသူ့အမေလွတ်ကျွတ်သွားပါတယ်ဒါကြောင့်မို့ ဦးဇင်းတို့မိဘတွေဆွေမျိုးတွေအတွက်လှူဒါန်းတဲ့အခါမှာအာဖြစ်နိုင်ရင်တန်ခိကကုသိုလ်လှူပေးပါနော်ပုံကိုတဦးတယောက်လှူတာထက်တန်ခိကကုသိုလ်ဦးဇင်းတို့ဒီမှာတရားဓမ္မတွေဆိုဘာခိုင်းလဲဆိုတော့ဆွမ်းပါအောင် သင်္ကန်းပါအောင်ကြောင်းပါအောင်ဆေးပါအောင်လေးမျိုးစုံအောင်တက်ခိုင်းတယ်အဲ့ဒီကြိုက်ရိုးရိုးလှူတာဆိုလို့ရှိရင်တော့ကိုကြိုက်တာကိုခင်ဗျားတို့လှူအဲ့လိုလှူမယ်ဆိုလို့ရှိရင်တော့အဲ့ဒါကြောင်းအတွက်အဲကြောင်းဆောက်ဖို့တို့ကြောင်းပြင်ဖို့တို့ပေါ့နော် အဲ့ဒါမျိုးကြောင်းအတွက်အဲနဝကမှာလှူတာမျိုးเนาะအဲ့ဒါမျိုးကိုလည်းပေါအောင်ထည့်ရတယ်အဲ့ဒါကအဓိကဟိုအဆောက်အဦရသေးခြင်းလို့เนาะသင်္ကန်းဆိုတာကဟိုမှာအဝတ်အစားရသေးခြင်းလို့ဒါကဘာလို့လဲဆိုတော့ရီမန်းကုစုဒီကဆွန့်မဲ့လှူတဲ့အခါကျတော့အခုအနာတပိဗိမိတာရာမင်းကြီးရဲ့ဆွေတွေမျိုးတွေဗိမိတာရာမင်းကြီးကဆွန့်လှူတာအမျှဝေလိုက်တော့ခန္ဓာကိုယ်ကတော့ဝါဝါဖြိုးဖြိုးရှိတယ်ဝတ်စရာအဝတ်မပါဘူး ညကျတော့ပြန်ပြလို့မြတ်စွာဘုရားပြန်ရောက်တော့မှမနေ့ကလှူတော့ကအဝတ်မပါလို့တဲ့အဲ့ဒါအဝတ်မရကြသေးလို့တောင်းနေတာဆိုတော့အဝတ်ကိုပြန်လှူရအဲ့ဒါကြောင့်မို့ဟိုဒီလို ကောင်းမှုမျိုးရည်စူးကောင်းမှုလုပ်ပြီးကိုမိဘဘိုးဘွားဆွေမျိုးတွေပုံကိုယ်တွေအတွက်ဆိုလို့ရှိရင်အဲ့တော့ကြောင်းအတွက်ပါအောင်အဲ့ဒါမျိုးကြောင်းအတွက်အဲအဲ့ဒါမျိုးလှူထားရတယ်ကိုနဝကမ္မနဲ့ကြောင်းပြင်းတာကြောင်းဆောက်တာတိန်ကြောင်းအစရှိတဲ့ဖြစ်ပေါ့နော်ဘလို့ကြောင်းမျိုးဖြစ်ဖြစ်အဲ့ဒါမျိုးလှူတာလုပ်ရတယ်အဲ့ဒါတစ်ချက် နောက်ပြီးတော့ဆဲပစ္စည်းပေါင်ထည့်ရတယ်နော်နောက်ပြီးတော့ဆွမ်းထည့်ရတယ်နော်ဆွမ်းကလည်းဒီတိုင်းဆွမ်းကိုကတ်ခွင့်မတာတဲ့နေ့မျိုးဆိုရင်ဥမာဆွမ်းဆန်စိမ့်တို့အဲ့ဒါမျိုးတန်ကတော့အရှင်သူမြတ်တွေသီလရှင်တွေအစရှိသဖြင့်အဲ့ဒါမျိုးတွေဖုံးပေးလို့ရတဲ့ဟာမျိုးတွေပေါ့နော်အဲ့လိုနဲ့လှူဒန်းလည်းရတာပါပဲဒါတန်ကဂုံကိုမှန်းပြီးတော့နော်အဲ့လိုတွေတခါတည်းဆွမ်းသင်္ကန်းကြောင်းဆေးဆိုတဲ့ပစ္စည်းလေးပါးနဲ့ဖြစ်နိုင်ရင်ဒီမှန်ကုသိုလ်ဆိုလို့ရှိရင်တန်ခိက ကောင်းမှုမှန်းပြီးတော့လှူရင်အဲ့ဒါအကျိုးများဆုံးပဲအဲ့လိုအကျိုးပေးပြီဆိုလို့ရှိရင်အဲ့ဒီမှာသူ့ရဲ့နေရာထိုင်ငယ်အဝတ်စားဥယျာဉ်ဗိမာန်အကုန်လုံးရသွားတာပေါ့နော်အဲ့ဒါမျိုးရအောင်လို့အခုလည်းရှင်သာတိဗုဒ္ဓမထေရမြတ်ကြီးကတော့အဲ့ဒီမှာဆွန့်သွားခံပြီးမှဆွန့်ခံလို့ရတဲ့ဆွန့်နေလိုက်လူပြီးတော့သူကအဲ့ဒါမျိုးအမြတမ်းပေးဝလိုက်တော့သူ့မိကျွတ်တန်းဝင်တယ်နောက်ထပ်ဦးဇင်းတို့ပုံနာတို့ကြတော့တခါတည်း အင်မတန်ဆင်းရဲတာပုံနာတို့လင်မယားကသူများအိမ်မှာကျွန်လောက်ရတယ်အစေခံကျွန်ဖြစ်နေနေရင်တဲ့အဲ့ဒီမှာတနေ့ကြတော့အသူတထေရပြောတယ်ဟိုမှာပွဲလန်းသဘင်တော့ရှိတယ်ကွာ မင်းတို့လိုဆင်းရဲသားတွေအတွက်ပွဲလန်းသဘင်အင်းသွားကျင်သလားအလုတ်ပဲဆက်လုပ်မလားအဲသွားပြီးတော့အလုတ်ပဲလုပ်ပါမယ်ပွဲလန်းသဘင်ဆိုတာသူ့အတွက်ဘာမှအရေးမကြီးပါဘူးတို့ကတနေ့လုံးမှတနေ့စားရတာလေအဲ့ဒါမျိုး ဆိုတော့သူ့လုပ်သူသွားလုပ်မယ်ဆိုပြီးသွားလုပ်တယ်သွားလုပ်တဲ့နေ့ကအရှင်သာရိပုတ္တရာမထေရမြတ်ကြီးကအဲ့ဒီမှာတခါတဲ့ဖလားသမားပါခုနှစ်ရက်ဝင်သားပြီးထတဲ့နေ့အော်ဒီနေ့ငါဘသူကိုချီးမြှောက်ရပါမလဲလို့စဉ်းစားတယ်အဲ့စဉ်းစားတဲ့အချိန်မှာဘသူသွားတွေ့တော့ဆိုတော့ဦးဇင်းတို့ပုံနာတို့ ဇနီးမောင်နှံကိုသွားတွေ့ဩဒီပုဂ္ဂိုလ်တွေငါဒီနေ့တော့ချီးမြှောက်လိုက်အောင်မယ်တခါတည်းချီးမြှောက်လိုက်အောင်မယ်ဆိုပြီးတော့သွားတွေ့တဲ့အချိန်မှာအဲ့ဒီပုံနာကတခါတည်းလဲထွန်းနေတော့ရှင်သာရိပုတ္တရာအိုင်နာနေကြွလာတော့အာတော့တော်ရေလေးကအဲ့ဒီကနေရှင်သာရိပုတ္တရာဆက်သွားတော့သူမျိုးသမီးကအဲ့ဒါသမင်းနေအိမ်ကနေချက်ပြီးယူလာတယ်ဟာမထေမြတ်ကြီးတွေ့ရတာငါမှတခါမှလှူခွင့်မကြော်ဘူးကဲငါလှူမယ်လှူမယ်လှူမယ်ဆိုစေရနာနော် အဲ့ဒီစေတနာကထက်တန်တဲ့အခါကျတော့ကဲရှင်ဖျားအလူခံတော်မူပါဖျားဆိုပြီးတော့အဲ့ဒီမှာတခါတည်းအလူခံဖို့တခါတည်းလျှောက်တော့ဟိုကတဝက်လောက်ကျတော့လက်သားပြအရှင်ဖျားမလုပ်ပါနဲ့ဖျားဒါတယောက်စာထမင်းလေးတပည့်တော်တို့နောက်မှပြန်ချက်စားပါမယ်အလူခံပါဖျားဆိုရှင်သာရိပုတ္တရာလည်းအလူခံပြီးတော့အဲ့ဒီဘေးနားလေးမှာထိုင်ပြီးတော့ဘုံမေးသူအဲ့နားလေးကဒီမှာပါလာတဲ့ရေလေးတွေနဲ့ကပ်ပြီးတော့လှူလိုက်ပြီးတော့ အဲသူမျိုးသားကိုလည်းကဲဒီနေ့တော့ဝမ်းမြောက်ဝမ်းသာဖြစ်ပါအိမ်ပြန်ပြီးတော့ပဲပြန်ထမင်းချက်စားကြရအောင်အဲ့ဒါရှင်သာရိပုတ္တရာကိုလှူလိုက်လို့ပါအေးဝမ်းသာတယ်ဝမ်းသာတယ်ဆိုပြီးတော့တခါတည်းအိမ်ပြန်သွားတာ နောက်ရက်ပြန်လာပြီးလဲထုံးတာထုံနဲ့ထဲခဲတွေဟာအကုန်ရွှေတွေဖြစ်ကုန်တာဟာရွှေတွေကုန်ဖြစ်ကုန်ပြီဆိုတော့ကဲဒီလောက်များတဲ့ဟာတွေတော့ငါတို့ရှင်မြင့်ပြောမှာရေမြင့်တနင်ပြည့်ရှင်မင်းဆိုတော့ဟိုကသူ့မပြောရင်လည်းဖမ်း ဖမ်းရင်ဖမ်းနေအောင်ပါလေအဲ့ဒါမျိုးဆိုတော့အဲ့နဲ့သွားပြောအောင်ဆိုဆိုပြီးတော့ရှင်မြင့်သွားပြောတော့အဲငါဟာတွေဟဲငါရေမြင့်တဲ့နေ့ဆိုတော့ငါအကုန်ပိုက်နေအဲ့ဒါလဲတွေနဲ့သွားတိုက်ဆိုပြီးတော့ရှင်မြင့်လဲနဲ့သွားတိုက်ခိုင်းတာလဲပေါ်လဲတေရောအကုန်မြေကြီးဖြစ်ပြန်ဖြစ်ကုန်ရောတဲ့ငါရှင်မင်းကြီးလဲပေါ်တင်တော့မြေကြီးတွေဖြစ်ကုန်ပြီရှင်မင်းကြီးဘလို့မှလုံးလို့မရဘူးဆိုတော့မင်းတို့ကဘလို့ပြောပြီးတူတာလဲဟာရှင်မင်းရဲ့ရွှေငွေဆိုပြီးတော့တူတာပဲလေတဲ့အကုန်ကြုံသိမ့်တာ ဟာငါဟာမမဟုတ်လို့မဖြစ်တာပေါ့ကွာကဲပုံနာတို့ပုံနာတို့ပစ္စည်းလို့ပြောပြီးတော့မင်းတို့တိုက်ခဲ့ဆိုတော့မှအဲ့ဒီပုံနာတို့ပစ္စည်းဆိုပြီးတော့ပြောပြီးတော့ယူလဲယူလိုက်ရောအကုန်လုံးရွှေတွေဖြစ်ကုန်တော့အဲ့ဓာတွေနန်းတော်ကြီးတွေထဲမှာလဲတွေအစီလိုက်အစီလိုက်ချတလောက်များတဲ့ရွှေငွေ ပိုင်ဆိုင်တဲ့ပုဂ္ဂိုလ်လောကမှာရှိရလားငါတို့ဟာဒီမှာရှိရလားဆိုပြီးတော့သူတို့မျိုးမှာရှိရလားဆိုဘယ်သူမှမရှိပါဘူးဆိုတော့ အဲ့ဒါနဲ့မဟာဒနတထေကြီးဆိုပြီးတော့တထေယာဓုပေးအဲ့ဒီမှာနေအိမ်နေစောက်ပေး ရှင်မြတ်အကုန်လုပ်ပေးပြီးတော့တထေဘွဲ့ခံပြီးတော့တထေကြီးဖြစ်အောင်လဲအဲ့ဒါဘသူချီးမြှောက်လဲဆိုရှင်သာရိပုတ္တရာချီးမြှောက်ခဲ့တာတဲ့မနော်ဘုံနာတထေတို့နော်အဲ့ဒါကြတော့ကုသိုလ်ကောင်းမှုရဲ့တဘာဝကဥစဉ်တို့ဇောခုနှစ်တန်းမှာကုသိုလ်လှုပ်လို့အာကုသိုလ်လှုပ်လို့စိတ်ဆိုတာဇောခုနှစ်မျိုးဖြစ်တယ် ကုသိုလ်ဇောကလည်း9မျိုးအကုသိုလ်ဇောကလည်း9မျိုးပထမဇောကုသိုလ်ကအကျိုးပေးပြီဆိုရင်အဲ့ဒါဒီဘဝမှာတထေးတကြွဖြစ်တယ်နော်ကိုပြုတဲ့ကောင်းမှုတွေဟာနော်အခုပြောသလို तू ကအဲဒီအမတမထက်တန်တဲ့သရာတရားလည်းရှိရမယ်အဲ့လိုနိရောဓသမဘာဖလားသမဘာတို့လိုဝင်စားနေတဲ့ပုံကိုယ်ကြီးတွေလည်းဖြစ်ရမယ်အဲ့ဒါမျိုးထတဲ့အချိန်ပေါ့နော်ဩသောတာဒဂရအနာဂံတွေယဟန္တာတွေပိစေကဗုဒ္ဓတွေလို မြင့်မြတ်တဲ့အလှူခံပုံကိုယ်တွေလည်းဖြစ်မယ်အဲအဲ့ဒါမျိုးဖလားသမဘက်ကလည်းထားမယ်ကိုယ့်ရဲ့လှူဒန်းတဲ့ဒကာဒကမဘက်ကလည်းစေတနာထက်တန်ရမယ်စေတနာကလည်းထက်တန်ရမယ်လှူတဲ့ဒကာဒကမကလှူပွဲပစ္စည်းကလည်းစင်ကြယ်ရမယ်ဒကာဒကမတွေဘက်ကနောက်နှစ်ချက်ကလှူပွဲပစ္စည်းကလည်းစင်ကြယ်ရမယ်အဲအခုပြောသလိုစေတနာလည်းထက်တန်ရမယ်ဒကာဒကမတွေဘက်ကဟိုဘက်ကအလှူခံပုံကိုယ်ဘက်ကကြတော့နိရောဓသမဘဖလားသမဘတို့ဝင်စားနေတဲ့ပုံကိုယ်လည်းဖြစ်ရမယ် အခုပြောတဲ့အနာဂံတို့ယဟန္တာတို့ပိစေကဗုဒ္ဓတို့ဖရာတို့အဲ့ဒါမျိုးလည်းဖြစ်ရမယ်နော်အဲ့ဒါမျိုးဖြစ်မယ်ဆိုရင်တော့ဦးဇင်းတို့တရားတော်မတို့တွေမှာအဲ့လိုဒိဋ္ဌဓမ္မအကျိုးကြီးတွေအကြီးကျယ်ဒီဘဝမှာပြင်းနိုင်တယ်နော်အဲ့ဒါကြောင့်မို့အခုပုံနာတို့ကိုဘယ်သူချီးမြှောက်ခဲ့လဲဆိုတော့ရှင်သာရိပုတ္တရာမထေရကြီးချီးမြှောက်ခဲ့တာပါတဲ့နော်ဒါကြောင့်မို့ရှင်သာရိပုတ္တရာမထေဟာ အခုပြောသလိုသူ့ရဲ့ဘဝတွေလိုက်ပြီးတော့ကြည်လိုက်ရရင်နော်အမတမကိုဒီသိခံတဲ့အရာ ခွင့်လွတ်တဲ့နေရာစွန့်လွတ်တဲ့နေရာ နောက်ပြီးတော့အိန္ဒြေထားတဲ့နေရာသွားတယ်လာလှမ်းတယ်ကြွတယ်အိန္ဒြေကောင်းတဲ့နေရာမှာမြတ်စွာဘုရားကလည်းချီးကျူးရတယ်နော်သူ့ရဲ့အိန္ဒြေတွေသူ့ရဲ့သိခံမှုတွေသူ့ရဲ့တန်ဃာတော်တွေအပေါ်မှာချစ်မြတ်နိုးမှုတွေသူ့ရဲ့ကျင်နာမှုတွေဟာဒါဥစ္စံတို့တွေရဲ့အလေး ဟိုအတုယူစရာတွေပေါ့နော်ဒါဦးဇင်းတို့အလုံးရဲ့စိတ်တွေမှာဆိုလို့ရှိရင်ကြံထန်တဲ့စိတ်တွေရှိတယ်ခက်ထန်တဲ့စိတ်တွေရှိတယ်တုံပြန်ညင်တဲ့စိတ်တွေရှိတယ်ငါလုံရင်သူ့ပြန်လုံမယ်ဆိုတဲ့စိတ်တွေရှိတယ်ဒါတွေကိုဦးဇင်းတို့ကအခုသူတော်ကောင်းတွေရဲ့စိတ်ထားတွေကြည်ပြီးတော့ဦးဇင်းတို့တို့တွေဟာဒါတွေကိုပြန်ပြီးတော့လေ့လာပြီးတော့ကိုယ်စိတ်ကိုလျှော့ရမှာပဲလေဟုတ်တယ်မို့လားဟိုဒီတိုင်းဒီတိုင်းဆိုပြီးတော့ဟောရှင်သာတိဗုဒ္ဓရာလိုအုံဖွက်ဖြစ်စေလုံးလို့မှမရပဲနဲ့ အဲဘဝကပါခဲ့တဲ့အထုံနေအထုံနေရလဲရှိသေးတာလေဟုတ်တယ်မဟုတ်လားအထုံနေရလဲရှိသေးတော့ဒီဘဝမှာဩဒါသူတော်ကောင်းနေဆိုတာဒီလိုတွေကျင့်တာဒီလိုတွေသိခံကြတာဒီလိုတွေမြတ်လို့ကြတာဒီလိုတွေတပည့်တွေပေါ်မှာတန်ဃာတော်တွေအပေါ်မှာနော်ဟိုဘလောက်ထိဤသူ့ရဲ့ဆုံးဖြတ်ချက်ချတဲ့နေရာမှာဆိုရင်လည်းအင်မတန်မှအံ့ဩစရာကောင်းတယ်ဆုံးဖြတ်ချက်ချတဲ့နေရာမှာဝင်းနီးလေးစားတဲ့နေရာမှာအဲ့ဒါဆိုလို့ရှိရင်လည်းတခါကျတော့ဒီမှာတို့ဒီ ခဲပွဲဘောဇင်အဲ့လိုဘောဇင်ဆိုတာစပြီးတဲ့အခါကျမုံတို့အချိုပွဲပေါ့အခုခေပြောရင်တော့အဲ့လိုအချိုပွဲတွေကိုတန်ဃာတွေကိုလှူထားတော့ဝေစုကြလေးတစ်ခုကိုအခြားယဟန်အတွက်အဲခွဲထားတဲ့ဝေစုကြလေးအဲ့ဒီဝေစုကြလေးတစ်ခုကိုအဲ့ဒီအခြားယဟန်ကလည်းပေါ်မလာတဲ့အခါကျတော့ဟာရှင်သာရိပုတ္တရာမထေရမြတ်ကြီးရောက်နေတာရှိတယ်ရှင်သာရိပုတ္တရာငါတို့လှူလိုက်ရအောင်ဆိုပြီးတော့အဲ့ဒါလေးသွားပြီးတော့လှူလိုက်တာ ရှင်သာနိဗုဒ္ဓရာမထေရမြတ်ကလည်းအော်ယဟန်တော်တွေကသူတို့ခဲဝဲလားလူတယ်ဆိုပြီးတော့သူကလည်းဖုံးပေးလိုက်တာအဲ့ဒါဖုံးပေးပြီးမှအဲ့စောစောကဝေသူကြရထားတဲ့အဲယဟန်ကရောက်လာရောရောက်လာတဲ့အခါကျတော့ကဲရှင်ဘုရားနောက်ကြလို့ဒီတော့မရတော့ဘူးဘုရားရှင်ဘုရားအတွက်ဝေသူကြတော့တပည့်တော်ခွဲထားပါတယ်ဘုရားအဲ့ဒါနဲ့ဟိုမှာရှင်သာရိပုတ္တရာမထေရမြတ်ကြီးကလည်းကြွလာတော့အရှင်ဘုရားလည်းမလာဘူးနေမြင့်တော့မယ်ဆိုပြီးတပည့်တော်ရှင်သာရိပုတ္တရာ လှူလိုက်ပါတယ်ဖေဟာလို့ပြောလိုက်တဲ့အခါကျတော့ကိုကရောဘာထပြောတယ်ထင်တယ်။ဩအကောင် လူတိုင်းကြိုက်တာပေါ့တယ်။သူကအကောင်လူတိုင်းကြိုက်တာပေါ့သူတပြောတော့ရှင်သာရိပုတ္တရာအဲ့ဒါသိသွားတော့အဲ့ဒီနေ့ကစပြီးရှင်သာရိပုတ္တရာဒီဒီနေ့ကစပြီးငါခက်ဝယ်ဘောတင်ကိုအဲ့ဒါဘယ်တော့မှမဖုံးပေးတော့ဘူးလို့စိတ်ကိုဆုံးဖြတ်ချက်ချလိုက်တယ်။နော်အဲ့ဒါဆုံးဖြတ်ချက်ချလိုက်တာဘယ်တော့မှသူ့ကိုအဲ့လိုပြန်ကတ်လို့မရတော့ဘူးတဲ့။ကဲသူ့ဆုံးဖြတ်ချက်ကို အဲ့နဲ့ယဟန်တော်တွေအော်ရှန္တရီပုတ္တရာဆိုတာအဲ့လိုပုံကူမျိုးပဲဆိုပြီးတော့ပြောတဲ့အခါကျမြတ်စွာဘုရားဒီဘဝမှာဒီမဟုတ်ဘူးတဲ့ဟောဘဝတစ်ခုမှာ तू ကမွေဖြစ်တာမွေဖြစ်တဲ့အခါကျတော့အခြားတယောက်ကိုကြိုက်တာကြိုက်တဲ့အခါကျတော့အဲ့ဒီကိုမွေကုနိုင်တဲ့မွေကိုခေါ်နိုင်တဲ့ဆရာကအဲ့ဒါနဲ့အဲမွေစိတ်ကိုမင်းတို့ပြောက်အောင်ပဲတန်းလှုပ်ခြင်းလားအဲ့ဒီကြိုက်တဲ့မွေကိုမင်းတို့လာစေခြင်းလားအဲ့ဒီမွေကိုလာပြီးတော့ ဒီဟာကို ပြန်စုပ်ထုတ်စေခြင်းသလားဆိုပြီးတော့မဲတဲ့ခါကျတော့လူတွေကလည်းသူ့ပညာစွမ်းသိကြတော့ဟာဆရာကြီးအဲ့ဒါဆိုကြိုက်တဲ့မွေကိုပြန်ခေါ်ပြီးတော့စုပ်ထုတ်သည်ထီအောင်လုပ်ပေးပါဆိုတော့အဲ့မှာမွေကိုခေါ်တော့အဲ့ဒီမွေဟာပြန်လာတယ်တဲ့သူ့ရဲ့ဒီဆရာကြီးရဲ့ပညာစွမ်းအမိန့်ကြောင့်လာတဲ့အခါကျတော့မင်းအမင်းအဲ့ဒီအစိတ်ကိုပြန်ပြီးတော့ထုတ်ဆိုပြီးခိုင်းတာအသက်တာအသေးခံမယ်လုံးဝမထုတ်ပေးဘူးတဲ့အဲသူသူဆုံးဖြတ်ချက်ပဲတဲ့ သူ့ရဲ့ဗဇက်ကနေမှထုတ်ပြီးသားအရာဒီဘယ်တော့မှပြန်ပြီးတော့သူသူ့ရဲ့နှုတ်နဲ့ဘယ်တော့မှပြန်ပြီးတော့ငုံပြီးဘယ်တော့မှပြန်မထုတ်ဘူးလို့ပြောတယ်မထုတ်ဘူးအဲ့ဒါနဲ့ဘလို့အမိန်ပေးပင်မရဘူးနောက်ဆုံးတော့မွေဆရာဘက်ကပဲလက်လျှော့လိုက်ရတယ်နော်ဘလို့မှခိုင်းလို့မရဘူးလုံးဝမှမဟုတ်ကြံတဲ့မွေတွေဆိုရင်လာပြီးတော့ပြန်ပြီးတော့ကိုယ်စိတ်ကိုပြန်ထုတ်ဆိုရင်အကုန်ပြန်ထုတ်တယ်အဲ့လောက်ထိပညာစွမ်းတဲ့ပုံကိုယ်တောင်လုံးလို့မရဘူးတဲ့နော်နောက်ဝင်းနီးလေးသားတဲ့နေရာမှာလဲဒါ ဦးစင်ခါတိုင်းလည်းပြောပြပါတယ်ဒါအခုထပ်ပြီးတော့ပြန်ပြောပါမယ်အဲ့တော့ရှင်သာရိပုတ္တရာကလေနာယောဂဖြစ်တယ်လေနာယောဂဖြစ်တော့ညကြတော့လေနာယောဂဖြစ်နေတော့ရှင်မောကရငါချင်းဘလို့ဖြစ်နေလဲအရှင်ဘုရားရေလေနာယောဂဖြစ်နေတယ်လေနာယောဂဖြစ်တော့အရင်တော့ကဘာနဲ့အရှင်ဘုရားပျောက်ဖို့တော့တပြည့်တော်မေတော်ကြီးကတော့အဲ့လိုပဲထောပတ်ထမင်းလေးအဲ့ဒါပြားရည်တို့အဲ့ဒါထောပတ်တို့ကြားတို့နဲ့ရောပြီးတော့ အဲ့ဒါလေးနဲ့တပည့်တော်ချက်ကျွေးဘူးတယ်ဗျအဲ့ဒါလေးချက်ကျွေးရင်တပည့်တော်အဲ့ဒါလေးနဲ့ပျောက်ဘူးတယ်နော်အဲ့ဒါဆိုလို့ရှိရင်ရှင်ဗျာအဲ့ဒီထောပတ်တို့ပြားရည်တို့တကြားတို့နဲ့အဲ့ဒါလေးနဲ့အဲလှုပ်တဲ့ဆွန်းကိုမနဲ့ဖန်များအရှင်ဘုရားဘုံကံရှိရှိတပည့်တော်ဘုံကံရှိရှိရမှာပေါ့ဗျာဆိုပြီးတော့ညအဲ့လိုပဲတရားနဲ့နေလိုက်ကြတော့အဲ့ဒီဘေးနာကဘုံမစောနတ်ကတိပြီးတော့အဲ့ဒီအိမ်ကိုဝင်ပို့ပြီးတော့သူကအဲ့ဒီမှာအာ ချက်ခိုင်းလိုက်တယ်လို့ဆိုပဲတချို့လေကတော့အိမ်မပေးတယ်လို့ပြောတာပေါ့နော်တချို့လေကတော့ပူးတယ်လို့ပြောလိုက်တာအဲ့ဒါမျိုးဟိုလောက်ပြီးတော့ချက်ခိုင်းလိုက်တာချက်ခိုင်းလိုက်တဲ့အခါကျဟိုကလည်းဆွမ်းနေအကုန်ပြင်ဆင်ထားပြီးရှင်မောက်ကလိုင်းဆွမ်းကကြွစောင့်နေတာရှင်မောက်ကလိုင်းမထေမြတ်ကြီးကဆွမ်းကကြွလာပြီဟာရှင်မြတ်ကြွဖျားကြွဖျားထောက်ပါဆွမ်းနေတဲ့တခါတည်းကြာနာနာလောင်းအဲ့နဲ့ဩငါမထေမြတ်ကြီးတော့ဒီနေ့ရရှာပြီငါတော့ဆွမ်းကပ်မှာပဲဆွမ်းကပ်မှာပဲဆိုတော့ တခါတည်းကြွမယ်လို့တော့ရှင်မမကြွနဲ့ဖေဖုံးပေးဖေတပြီးတော့ထပ်လဲလှူမယ်ဖေဆိုတခါတည်းအိမ်မှာဖုံးပေးပြီးတော့တပိတ်ကိုပြောင်းဆေးဆေးပြီးမှတပိတ်ထဲမှာထည့်ပြီးတော့အဲ့နဲ့လှူလိုက်တယ်ဟိုရောက်တဲ့ခါကျတော့ကဲရှင်ဘုရားရေရှင်ဘုရားဘုံကကြည်လို့ဟာဒီဆွန့်တော့ရပြီရှင်ဘုရားဖုံးပေးတော်မူပါအဲ့လိုနဲ့ဖုံးပေးခိုင်းတော့ဟိုကမဖုံးပေးခင်စဉ်းစားတယ်ညကငါတို့ပြောပြီဒီလောက်ကောင်းမွန်တဲ့ဟာက ချက်ချင်းကြီးဘလို့လို့ဖြစ်တာလဲလို့စင်ញင်တော့ဘသူသွားတွေ့လဲနတ်သွားတွေ့ဩဒီနတ်ကသွားပြီးတော့တစ်ဖက်လက်နဲ့သွားပြီးတော့ခိုင်းတာကဲအရှင်မြတ်ဖုံးတော်ဘူးအဲ့ဆွန်သွားသွန်ပြစ်လိုက်တော့ဗျာတပည့်တော်ရဲ့ဦးတွေဆာလွန်းတော့သူ့အသူထွက်ပြီးတော့အစာရှာခြင်းရှာကြပါစေတဲ့တပည့်တော်မစားတော့ဘူးတခါတည်းအဲ့ဒီဆွန်ကို ဒီဟာတရားသဖြင့်မဟုတ်ဘူးတဲ့နတ်တွေဖျားယောင်းလို့ရသွားတဲ့အရာကြီးဖြစ်တယ်တပည့်တော်မလုမလုတော့ဘူးဆိုပြီးတခါတည်းစွန့်ပစ်လိုက်တယ်နော်အဲ့ဒီလိုဝင်းနီးနဲ့ပတ်သက်ရင်လေရှင်သာတိဗုဒ္ဓဟာအတ္တတာသိခံတယ်တဲ့သူကသူစာလို့ရင်ဥတွေထွက်ရှားစားရင်စားပဲစီတယ်အဲ့လိုကိုနှလုံးသွင်းပြီးတော့ရှင်သာတိဗုဒ္ဓမထေရမြတ်ကြီးဟာဝင်းနီးကိုလေးလေးစားစားနဲ့အဲ့လိုနေပါတယ်နော်အဲ့လိုနဲ့ဒါနောက်ဆုံးတော့သူယောဂကြီးဟာ ဝေနည်းလေးစားမှုကြောင့်သူယောဂါကြီးအကုန်လုံးပျောက်သွားခဲ့ရတယ်နော်အဲ့တော့ဦးဇင်းတို့နောက်ဆုံးမြတ်စွာဘုရားရဲ့တာဝကတဲမှာ44ဝါနေပြီးတော့ဦးဇင်းတို့တဆောင်မုံလာပြည့်တဆောင်မုံနတော်ပြဆိုတို့တဲ့တပေါင်းတကူကဆုံ ကဆုံလာမှာမြတ်စွာဘုရားပြိဋိဘံပြုမှာ6လအကွာမှာ6လလောက်กว่าတယ်အဲ့ဒီ6လလောက်အကွာမှာ ရှင်သာရိပုတ္တရာမထေရမြတ်ကြီးကဆင်ញင်လိုက်တော့တာဝတိမြို့မှာအော်ငါဟာနောက်ထပ်9ရက်ပဲကြံတော့တာပါလားငါပြိဋိဘံပြုရတော့မယ်9ရက်နေပြီးငါပြိဋိဘံပြုရတော့မယ်ဆိုတော့ငါမြတ်စွာဘုရားသွားလျှောက်မှာပဲရှင်ဘုရားတပည့်တော်ကိုပြိဋိဘံပြုခွင့်ပေးတော်မူပါဘုရားမြတ်စွာဘုရားသွားလျှောက်တော့မြတ်စွာဘုရားပေးတယ်မပေးဘူးမပြောဘူးမြတ်စွာဘုရားပေးတယ်ဆိုရင်လည်း သူတော်ဘာသေးသေးရရောက်မှမပေးဘူးပြောလဲဒီခန္ဓာကြီးဒုက္ခကြီးဆက်နေခိုင်းနေရရမှာဆိုလို့ချက်သားတဲ့မင်းဘယ်မှာသွားပြိနေပါပြုဖို့စိတ်ကူးလဲတပည့်တော်မေတော်ကြီးဟာယူဝါဒမပြောင်းသေးပါဖေဟာတပည့်တော်မေတော်ကြီးကိုချွတ်ချင်ပါသေးတယ်ဖေဟာမေတော်ကြီးမှာသားခွန်သားသမီးခွန်ယောက်လုံးယဟန္တာရှင်သာရိပုတ္တရာရဲ့ရှင်ဥပဒေနာရဲ့အရှင်စုံဒရဲ့ ရှင်ရေဝတ္တရဲ့ဆိုတဲ့သားခုနှစ်နဲ့သားလေးယောက်နော်နောက်ပြီးတော့သမီး၃ယောက်အကုန်လုံးကယဟန္တာတွေကြီးပဲအကုန်ဖြစ်နေတာဒါပေမဲ့မအေကြီးကဘလို့မှမြမအယူကမစွန့်လို့ဘူးသူတို့ကမြမပဲอืมတေမြမပြည်သွားမှာပဲသူတို့ကဒါပဲစွဲထားတာဆိုတော့အဲ့တော့မေတော်ကြီးကို မချွတ်သွားရင်အော်သူများတွေကို တော့တရားတွေဟောပြော ပြတာပေးခဲ့ပါရဲ့တန်းနဲ့ ကို့မယ်တော်ကြတော့ချွတ်မသွားနိုင်ဘူးလို့သူများတွေကဲ့ရဲ့ခံရမှာဆိုလို့မယ်တော်ကြီးဒီကိုပြန်ပြီးတော့တရားရည်အမြိုက်ဆေးပေးခြင်းလို့တပြည့်တော့ပြန်ကြွပြီးတရားဟောမယ်ဖျားဆိုတော့ချက်သားတဲ့တန်ဃာတော်တွေကိုအဆုံးမပေးခဲ့ပါဦးတဲ့တင့်လို့ပုံကုမျိုးနောက်ထပ်ဒီလောကမှာရဖို့မလွယ်တော့ဘူးဆိုတော့တခါတည်းထမ်းတဆင်းလောက်ထိတက်တက်ပြီးတော့ကောင်းငြာနေပြန်ဆင်းရဟန်းတော်တွေကိုတရားပြန်ဟောထမ်း20လောက်ထိတက် ထန်း3သင်း4သင်း5သင်း6သင်း9သင်းဟောအမြင့်ကြီးထိတက်လိုက်ဆင်းလိုက်တက်လိုက်ဆင်းလိုက်နဲ့အားလုံးကိုတရားတွေဟောပြီးတော့မှအရှင်ဘုရားတော်တပည့်တော်ရဲ့အရှင်ဘုရားတော်ပေါ်မှာကာယကံဝစီကံမနောကံနေနဲ့ပြမတာရှိရင်တပည့်တော်ခွတ်လွတ်တော်မူကြပါဗျာဆိုပြီးတော့တန်ဃာတော်ရှင်သူမြတ်တွေကိုတခါတည်းတောင်းပန်တယ်ဝန်ချတယ်တန်ဃာတော်ရှင်သူမြတ်တွေကလည်းပုထုဇဉ်တွေဟာမျက်ရည်တောင်မသိမ့်နိုင်ဘူးတဲ့ ပုထုဇဉ်တွေကတခါတည်းမျက်ရည်ကြပြီးတော့မရှိပါဘူးရှင်ဖျားရှင်ဖျားလို့သူတော်ကောင်းကြီးအတွက်တပည့်တော်တို့အပေါ်မှာဘာမှပြမှားတာမရှိပါဘူးဖျားတပည့်တော်တို့ပြမှားတာရှိရင်တော့အရှင်ဖျားခွင့်လွတ်တော်မူပါဖျားဆိုပြီးတော့တခါတည်းအဲ့ဒီမှာတခါတကမတွေကလည်းယုံယုံယုံယုံအကုန်ရောက်လာကြရှင်သာရိပုတ္တရာမထေရမြတ်တကောတွေပြနေပြီဆိုတော့အကုန်လုံးတန်ဃာတော်ရှင်သူမြတ်တွေကလည်းအိမ်မှာငိုတဲ့ပုထုဇဉ်တွေကလည်းငိုကြတောင်းပန်ကြ အလုံးနဲ့တောင်းပန်ပြီးတော့မမဲမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးထံသွားပြီးတော့မြတ်စွာဘုရားကိုလက်ရာရက်၃ကြိမ်ရှ िख ိုးကြော့တယ်တဲ့အရှင်ဘုရားတဲ့တတင်ချေနဲ့ကဘာတသိန်းကာလတိုင်အောင်ဘုရားတပည့်တော်ဟာအရှင်ဘုရားနဲ့ဟောဒီလိုသာဝကပါရမီကိုရပြီးတော့ဒီတရားတို့ကိုရဖို့ရအတွက်တပည့်တော်ပါရမီတွေဖြစ်ခဲ့တယ်ဘုရားတတင်ချေကဘာတသိန်းတိုင်အောင် အခုဒီဘဝမှာ နောက်ဆုံးခန္ဓာဝန်တပည့်တော်ချပါတော့မယ်အရှင်ဘုရားရဲ့ကျေးဇူးကြောင့်တပည့်တော်ဘဝဒုက္ခတွေတပည့်တော်ငြိမ်းပါပြီဖေဘဝဒုက္ခတွေတပည့်တော်သိမ့်ပါပြီဖေရှင်ဘုရားတပည့်တော်မှားတာတွေရှိအလုံးခွင့်လွတ်တော်မူပါဖေဆိုပြီးတော့အဲ့ဒီမှာတခါတဲ့လက်ရာရလှက်လှက်ပြီးတော့သုံးချိန်တိုင်တိုင်ရှ िख ောကြောပြီးတော့မှအဲ့ဒီမှာရှင်ဆုံးဒရဲ့သူ့ညီအရင်ဖြစ်တဲ့ရှင်ဆုံးဒရဲ့ နောက်ထပ်ယဟန်တော်900ရဲ့ခေါ်ပြီးတော့မှသွားကြသွားကြပြီးတော့ခုနှစ်ရက်ပြည့်တဲ့နေ့အဲ့ဒီမှာသူ့ရဲ့နာလကဆိုတာအခုနာလန္ဒာပေါ့ခေါ်တာအရင်တော့ကနာလကဆိုတဲ့ရွာအဲ့ဒီနာလကရွာသူ့ရဲ့မေတော်ကြီးနေတဲ့အိမ်အဲ့ဒီအိမ်ကိုကြွအဲ့ဒီကိုကြွတော့ဟိုကမေတော်ကြီးကဘာပြောတယ်ထင်လဲ ကြီးမှမြန်လူမြန်ထွက်ချင်လို့လားမသိပါဘူးတဲ့ငါသားကတဲ့ဘာလို့သားဟိုမှာအသက်80လောက်ဖြစ်နေ तू ကတော့မှအသက်100ကျော်နေပြီအဲ့ဒါကိုငါသားလူမြန်ထွက်ချင်လို့လားမသိဘူးလို့ပြောတယ်တဲ့အဲ့ဒါနဲ့လာပြီဆိုတော့သူသားရောက်လာရောက်လာတဲ့အခါကျတော့အဲ့ဒါနဲ့ငယ်ငယ်ရွယ်ရွယ်လည်းမဟုတ်ဒီလောက်အများကြီးဘလို့လို့တန်ခါ900ငါမှနေရထိုင်ခင်းနေလောက်ရပါမလဲစဉ်းစားပြီးတော့အဲ့ဒါနဲ့တန်နိုင်သမျှပြင်းစင် အသက်ကလည်းယာကြောနေပြီဆိုတော့လေအဲ့ဒါနဲ့သူဟာသူအကုန်လုံးတန်ဃာတော်ကြီးလည်းသူကသူတင့်တော်ရာတွေကနေကြဆိုပြီးတော့အရှင်သာရိပုတ္တရာအရှင်စုံနာကိုဘေးနားမှာခေါ်ထားပြီးတော့အဲ့မှာမေတော်ကြီးကလည်းသူကနဲ့သူအဲ့ဒါကဲမေတော်ကြီးလည်းသွားဆိုပြီးတော့နေရင်နဲ့ညကြတော့အဲ့ဒီမှာရှင်သာရိပုတ္တရာသွေးအာနာဟာအာနံကြလို့သူသားလာကြည့်တဲ့အခါကျတော့ဟာตาသွေးတွေအာနေဆိုမေးဆိုတော့မကြည့်ရရှာဘူး သူ့သားကိုဘာပြန်ဖြစ်တာတော့ရတယ်မတော်ကြီးကိစ္စမရှိဘူးဆိုပြီးတော့အဲ့ဒီအချိန်မှာနမင်းကြီးလေးပါလာတယ်အဲ့ဒါရှင်ဘုရားတပည့်တော်ပြုစုပြရသေးရပါတယ်အတင်းတော့မပြုစုနဲ့ဒီမှာညီတော်ရှိပါတယ်ညီတော်ရှိပါတယ်ဆိုပြီးတော့နမင်းကြီးတွေပြန်လှုပ်ဟာကိုရောကိုဝါတွေတောက်ပလိုက်တာဘသူတွေတော့ငါသားရဲ့အဲ့ဒါဘသူတွေတော့အဲ့ဒါအမေနမင်းကြီးလေးပါဟာငါသားနမင်းကြီးလေးပါတော့ကြောရတာလားအမေအဲ့ဒါ သားတို့ဖရာရဲ့အဲ့ဒါအလုတ်ကျွေးလေးတွေအဆင့်ပဲရှိတာကျောင်းသားအဆင့်ပဲဘာမှအဲ့ဒါလေးတွေဟာတကယ်အဆင့်ဩဂေါတမဗုဒ္ဓဆိုအဲ့လောက်ထိကြီးတာလားသူ့ကိုမဖော်ဘူးဖရာရဲ့ကိုကိုဖော်တာတခါညာဥယံပထမညာဥယံမှာနမင်းကြီးလာတယ်တကောင်ညာလောက်ကြတော့တခါတရားမင်းကြီးဆင်းလာဟာကိုရောင်ကိုဝါနဲ့တောက်ပလိုက်တာဘယ်သူတော့သားရဲ့အဲ့ဒါတရားမင်းလို့ခေါ်တယ်မေတော်ကြီးရဲ့ အော်တကြားလည်းငါသားလားရှ िख ိုးနေရပါလားအော်တကြားဆိုတာသားတို့ဘုရားနဲ့စာလို့ရှိရင် ကပ္ပိယအဆင့်လောက်ပဲရှိတယ်တပိတ်သင်္ကန်းဆောင်ကျင့်ပေးနေတဲ့ကပ္ပိယအဆင့်မျိုးပဲအဲ့ဒီကနေပြီးတော့ညနှစ်ချက်ဝန်းကျင်လောက်ကျတော့ဟိုကမြမကြီးဆင်းလာဟာကိုရောင်ကိုဝါတဲ့တောက်ပါလိုက်တာတခါတည်းတခါမှလည်းဒါတော့တောက်ပါတာနေမမြုံအယောင်နေလင့်ထိန်ပြီးတော့အဲ့ဒါနဲ့လာပြီးတော့ရှ िख ိုးပြီးတပိတ်တော့ပြုစုပြစီဖုရား ရပါတယ်ကိစ္စမရှိပါဘူးဒီမှာစုံနာရှိပါတယ်ဆိုပြန်သွားတော့ငါသားအဲ့ဒီကိုရောင်ကိုဝါတွေနဲ့အရန်တောက်ပတာဘယ်သူတော့မေတော်ကြီးတို့ကိုဝယ်တဲ့ဗျမာဆိုတာအဲ့ဒါပဲလေမေတော်ကြီးဆိုတော့မှဩဗျမာဗျမာဆိုတာကြားတာကြားဖို့တာတခါမှမတွေ့ဘူးငါတို့ကိုကိုွယ်တဲ့ဗျမာဆိုတာငါသားကိုတောင်ထိုင်ရှစ်ခိုးနေရတဲ့ပုံကိုငါသားဟာတာမမဟုတ်ပါလားလို့စိတ်တွေ နှုတ်ညံ့ပြီးပျော်ပြောင်းသွားတဲ့အချိန်မှာရှင်သာရိပုတ္တရာမထေရမြတ်ကကျမ်းမာရေးမကောင်းတဲ့အထက်ကမေတော်ကြီးကိုဝိပဿနာတရားပြတယ်မေတော်ကြီးကိုဝိပဿနာတရားပြပြီးတော့မှအဲ့ဒီမှာမေတော်ကြီးသောတာပတ္တိမတ်ကိုစိုက်ပြီးတော့သွားတဲ့အခါကျတော့အဲ့ဒီမှာနေမေတော်ကြီးကလည်းဝမ်းသာအဲ့ဒီဝမ်းသာအာရနဲ့တရားတွေလည်းစိုက်သွားပြီဒီထက်လည်းဆက်ပြီးတော့တက်ဖို့လမ်းမရှိတော့ဘူးဆိုတော့ အဲ့ဒီမှာခန္ဓာ၅ပါးယုံနာတရားတွေရဲ့အပေါ်မှာသူ့မေတော်ကြီးကို တောင်းဝန်ကြအောင်ဟောပြီးပြီမေတော်ကြီးအပေကလွတ်သွားပြီဒီတော့ကဲမေတော်ကြီးသွားတော့မေတော်ကြီးလွတ်လိုက်လွတ်လိုက်ပြီးတော့မှအဲ့ဒီမှာတခါတည်းကဲအချိန်ဘယ်လောက်ရှိပြီလဲမနေ့လင်းအာကြီးအာယုံတက်တော့မယ်တန်ဃာတော်တွေခေါ်လိုက်တော့တန်ဃာတော်တွေအကုန်ခေါ်ပြီးတော့အဲ့ဒါကဲရှင်ဖျားတို့ရှင်ဖျားတို့ပေါ်မှာတပည့်တော် ပြမရာရှိရင်အလုံးခွင့်လွတ်တော်မူကြပါဖျားလို့တောင်းပန်ပြီးတော့အဲ့ဒီမှာလျှောင်းနေအဲ့ဒီကနေမှပြန်ပြီးတော့သောတော်ထိုင်ပြီးတော့တောင်းပန်တာအခုကျော်ပြန်လျှောင်းပြီးတော့ပထမဇန်ကိုဝင်လာတယ်ဒုတိယဇန်တတိယဇန်စတုထဇန်နော်အဲ့ဒီကနေမှအာဂသာနိသယနာသံဝိညာဏိသယနာသံအငေစညာယတနာသံနေဝတိညာနာတိညာယနာသံဆိုတဲ့ဇန်နေအဆင့်နဲ့အဲ့ဒီကနေမှအထက်တဲ့အထက်ကနေတစ်ခါအောက်ပထမဇန်ကြီးပြန်ဆင်း ပထမဇန်ကနေပြီးတော့မှစတုထဇန်ရဲ့အဆုံးမှာ နိဗ္ဗာန်ကြီးကိုစံဝင်သွားပါတယ်တဲ့အဲ့ဒီအချိန်မှာ သူ့မယ်တော်ကြီးကအော်ตาအတန်မကြပါလားဆိုပြီးတော့လာကြည့်လိုက်တဲ့အချိန်မှာ ကြတော့မှตาမလှုပ်တော့ဘူးဆိုတော့ตาသေသွားပြီလားဟုတ်တယ်ตาတော်ကြီးပြိနေပါပြုတ်သွားပြီဆိုမယ်တော်ကြီးမျက်ရည်ကျရှာတယ်တဲ့အရင်တော့ကဒီตาတော်နဲ့ ဖះရှင်နဲ့ယဟန်တော်တွေကိုငါမှဆွန့်ကပ်ခွင့်မရခဲ့ဘူးကြကြနာနာအိမ်မှာဆွန့်တော်ကတ်တယ်လေတပြစ်တောက်တောက်နဲ့ကတ်တာအရင်တော့ဆွန့်ကတ်တာက နော်တခါကိုရာဟုလာ နောက်ကနေလိုက်သွားတာကျင်သာရိပုတ္တရာနဲ့အိမ်မေတော်ကြီးဒီကြွမေတော်ကြီးဒီကြွတော့ဟိုကဆွန့်ကတ်တာကိုတော့ကြည်သန်းသူများအိမ်မှာသွားပြီးတော့တဇွန်တယောက်မှလေးရဖို့ကိုလိုက်ပြီးတော့ဒီခွက်ဆုပ်ကြီးနဲ့တောင်းပြီးစားနေရတာ ဖုံးပေးဒီမှာကိုယ်အိမ်မှာဂရေရာနဲ့ချီရှိနေတဲ့ဟာကိုများကိုတော်ကစွတ်လွတ်ပြီးတော့သူများအိမ်လိုက်ပြီးတော့ဒဇွန်းတို့တမီတော်လေးမြအမလေးအဆက်ခံပြီးလိုက်တောင်းစားသေးတယ်ဆိုပြီးတော့တပြစ်တောင်းတောင်းနဲ့ပြောပြောပြီးတော့သူ့သားကိုကြွေးတာတဲ့အဲ့ဒါကိုမြတ်စွာဘုရားရှင်ရာဟုလာကို ပြန်မေးတယ်ကိုရာဟုလာတဲ့အဲတာတိဗုဒ္ဓရာ အမေဒီသွားတော့ဘာတွေပြောလဲအဲ့လိုပဲဖျားတယ်ဆုံးကရေးနဲ့တပြက်တောက်တောက်နဲ့စူးနေတာပဲလို့ပြောတာနော်အဲ့လိုစူးနေတာပဲတဲ့ဒါကြတဲ့သူ့အကုန်ပြက်ထားခဲ့ပြီးသားတွေသမီးတွေကဒါလောက်ရွှေငွေစည်းစိမ်တွေရှိပါရဲ့တန်းနဲ့တခါတဲ့အခုပြောသလိုသူများအိမ်မှာလိုက်တောင်းစားမလားဆိုပြီးတော့ဆုံးတော့ကောင်းမွန်ကြွေးတယ်ဖရားတဲ့ဒါပေမဲ့ပတ်ကလည်းစူးနေတာပဲတဲ့အဲ့ဒါအခုကျတော့သားတော်ကြီးတဲ့သားတော်ကြီးကိုမေနောက်ဆုံးအချိန်ကျမှဒီတရားတွေသိခွင့်ရပြီ သားတော်ကြီးကိုအခုဆွန်ကတ်ခြင်းလို့လည်းကတ်ခွင့်မရတော့ဘူးသားတော်ကြီးနဲ့ဖရာကျင်ကိုတော်မြတ်ကြီးတွေကိုလည်းလှူခြင်းလို့အခု သားတော်ကြီးရဲ့အစီမံနဲ့လှူခွင့်မရတော့ဘူးဖရာသားတော်ကြီးဆုံးသွားပြီဆိုပြီးတော့သူ့မိဟာဝမ်းနဲ့ပြီးငိုရှာတယ်တဲ့အဲ့ဒီကြတော့မှနော်ဒီရှင်သာရိပုတ္တရာမထေရမြတ်ကြီးရဲ့နောက်ဆုံးကျေးဇူးဆက်ခြင်းပေါ့နော်သူ့ရဲ့ဘဝမှာကျန်တဲ့တန်ဃာတော်တွေပေါ်ကိုကျေးဇူးတွေတင်ခဲ့တယ် တရားဓမ္မတွေရဲ့အပေါ်မှာကျေးဇူးတွေကျေးခဲ့တယ်။အိုးရှိသမျှတလောကလုံးရဲ့အပေါ်မှာသိခံခြင်းတရားဟာဘသူနဲ့မှကိုနှိုင်းရှင်လို့မရတော့အောင်မြေဓုပမာ ရေဓုပမာ လေဓုပမာနော်မီးပမာနော်ဂျိုဂျိုးနေတဲ့နွားပမာခြေတုပ်တဲ့အဝတ်စုပ်ပမာနော်အဲ့ဒီလိုတခါတည်းသူ့ရဲ့စိတ်တွေကိုအောက်ချပြီးတော့နှိပ်ပြီးတော့ကိုတခါတည်းနေနိုင်တဲ့ပုံကိုမြတ်ကြီး သူ့ရဲ့ခန္ဓာကိုယ်မှာရှုထားတဲ့တရားဆိုတာလဲလက်ဘင်းမှာခွေးသေးကောင်ပုံကြီးကိုဆွဲထားတဲ့ကဲ့သို့ကိုခန္ဓာကြည်ရာနဲ့ကိုယွန်စရာဆက်ဆုပ်စရာဆိုပြီးတော့ကိုမြင်နေအောင်အကုန်ရှုထားတဲ့ပုဂ္ဂိုလ်မြတ်ကြီးမထေမြတ်ကြီးဟာအခုတော့နောက်ဆုံးပြိဋိဘံပြုပါပြီတဲ့ဒါကြောင့်မို့အရှင်သာရိပုတ္တရာမထေမြတ်ကြီးရဲ့အဲ့ဒီမှာကြွင်ကြံသွားတဲ့အဲ့ဒီမှာဇာဗနာဘွဲမှာအကုန်လုံးအလုံးပြင်ဆင်ပြီးတော့ ကျွင်းကြံသွားတဲ့ခါကျတော့ဓာတ်တော်တွေရှိတယ်အဲ့ဒီဓာတ်တော်တွေကိုအဲ့ဒါအခုအရှင်စုံနာကရေစင်းနဲ့ထက်ထဲ့ပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးထံမှာဆောင်ကျင်းပြီးတော့သွားတယ်အဲ့ဒီဓာတ်တော်တွေကိုဒါဦးဇင်းတို့ဟိုဟိုသီရိဓမ္မတောကမင်းကြီးလက်ထက်အထိအဲ့ဒီကနေမှမြုပ်နှံထားခဲ့တာတွေရှိတယ်နောက်ကြတော့ဦးဇင်းတို့ဟိုဟိုဆန်ချီဘက်မှာရှင်သာရိပုတ္တရာရဲ့ဓာတ်တော်မွေတော်တွေအဲ့ဒီမှာသွားပြီးတော့ဌာပနာတယ်အဲ့ဒီကနေပြီးတော့ မြန်မာပြည်ဘက်မှာတော့မှပင့်ပြီးတော့ပူဇော်ပွဲတွေလှုပ်ဖူးတယ်ဆိုတဲ့သမိုင်းရှိပါတယ်အဲဒီစံချီဘက်ကနေမှဒါရှင်သာရိပုတ္တရာမထေရမြတ်ကြီးရဲ့တတ်တော်မွေးတော်တွေအဲ့ဒါမျိုးပေါ့နော်အဲ့ဒီမှာတွေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးထံအရှင်စုံနာကရောက်သွားတော့အရှင်အာနန္ဒာကိုခေါ်ပြီးတော့မြတ်စွာဘုရားနံသွားမြတ်စွာဘုရားကတန်ဃာတော်တွေခေါ်ပြီးတော့တာရိပုတ္တရာလို ပုဂ္ဂိုလ်ဟာမြေထုပမာအင်မတာမှာသိခံနိုင်တဲ့ပုဂ္ဂိုလ်မျိုးသူ့ရဲ့ကောင်းခြင်းဂုဏ်တွေ အရှင်သာရိပုတ္တရာရဲ့ကောင်းခြင်းခုံတွေကိုအဲ့ဒီမှာတခါတည်းပြန်လဲပြီးတော့မြတ်စွာဘုရားဟောပြောပြတာပြီးတော့မှဒီလိုတာဝကမျိုးဆိုတာဘုရားတဆူတဆူမှတစ်ချိန်သာလျှင်ပေါ်တဲ့အကြောင်းပေါ့နော်အဲ့ဒါမျိုးကိုပြန်ပြီးတော့ပြောပါတယ်ဒါကြောင့်ယနေ့ဦးဇင်းတို့ဒကာဓမ္မတွေကလည်းပဲအရှင်သာရိပုတ္တရာမထေမြတ်ကြီးရဲ့အခုဒီဒီဘ ഹു တုတ္တဖြစ်ဖွယ်တယ်ဒါဦးဇင်းလည်း အဲအများကြီးကိုပတ်ချလက်ချုံပြောရတာပါနော်ဘာလို့လဲဆိုသူ့ရဲ့ရှင်သာရိပုတ္တရာဂုံတွေဟာလိုက်ဖတ်တာမကုန်နိုင်ဘူးအများကြီးအများကြီးပဲအဲ့ဒါနဲ့မနက်ကရဘယ်ဟာလေးတွေပြောရမလဲအဲ့လိုလေးပြန်ပြီးတော့နည်းနည်းတရားအယုံပြုပြီးပြန်စီစင်းယူရတယ်ဘာလို့လဲဆိုများလွန်းလို့သူ့ရဲ့ဂုံဘုတ်တွေဟာလေအဲ့ဒါကြောင့်မို့ဦးဇင်းတို့ဒီနေ့ရှင်သာရိပုတ္တရာရဲ့တရားကိုနာပြီးတော့ဩငါတို့တွေဟာလည်းပဲအရှင်သာရိပုတ္တရာမထေမြတ်ကြီး ကဲ့သို့ငါတို့ရဲ့စိတ်တွေကိုလည်းနူညံအောင်ထားဖို့တိမ်မွေအောင်ထားဖို့ကျေးဇူးတရားတွေသိတတ်ဖို့เนาะဒါတွေဟာငါတို့လည်းဒီကနေမှ လေ့လာရမယ်သင်ယူရမယ်လို့သိစေခြင်းလွန်းလို့ဦးဇင်းတို့တွေအေနိဗ္ဗာန်မရမချင်းဦးဇင်းတို့ရဲ့စိတ်ကြမ်းတွေစရိုက်ကြမ်းတွေဒေါသကြမ်းတွေဒီတန်တရာဆုံးသည့်တိုင်အောင်ဓာကြီးတွေပါသွားမှာပါเนาะအဲ့ဓာတွေမပါစေခြင်းလို့ ရံကြိုးရံဘတ်တွေဖြစ်ခဲ့ရှိတဲ့ပုံကိုဆိုရင်လည်းအကုန်လုံးခွင့်လွှတ်ခြင်းသိခံခြင်းတွေနဲ့ဖြစ်စေဖို့အရှင်သာရိပုတ္တရာမထေမြတ်ကြီးလို့ကိုအောင်လဲကြောရိုက်တာတော့မှလဲမကြည်ပန်းတဲ့သိခံတဲ့အကျင့်မျိုးတွေဟာဒါသူတော်ကောင်းကြီးတွေမှာကြက်နိုင်တာပါအဲ့ဒီလိုသူတော်ကောင်းသူများလောင်းတွေကိုဘောဘသူကပဲဘာလို့လို့လက်တော့မပြန်မဲနဲ့သိခံခြင်းနဲ့ခွင့်လွှတ်ခြင်းနဲ့စွန့်လွှတ်ခြင်းနဲ့ကြင်ညာဒလိုဥဒ္ဒနောတို့တွေလဲပုထုဇဉ်စိတ်အမိုက်တွေအယိုင်းတွေ ခဲတွေပဲရှိကြသေးတဲ့အခါကျတော့စိတ်မိုက်စိတ်ရိုင်းတွေကိုပြုတ်ပြင်းပြီးတော့အရှင်သာရိပုတ္တရာမထေမြတ်ကြီးကဲ့သို့ဦးဇင်းတို့တွေတီလည်းပဲတရားဓမ္မတွေကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့အရိယာများကြင်ကြံကြိုးကုပ်အားထုတ်သလိုကိုယ်တိုင်ကိုယ်ကြယုတ်တရားနန္တရားခန္ဓာအာယတနာဓာတ်သစ္စာတရားတို့ကိုကြင်ကြံကြိုးကုပ်ပွားများအားထုတ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပြီလျင် အိုခြင်းနာခြင်းတည်ခြင်းကိရာဆိုရရခြင်းပူဆွေရခြင်းငိုကြွေရခြင်းဆိုတဲ့မိစရဘာတို့ဤကိရာ ချုပ်ရာငြိမ်းရာသိရာဖြစ်တဲ့အတင်ခတ္တဒနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တည်းသာတုသာတု သာဓုပါဖျား